ဒီနေ့1384ခုနှစ်တဇောင်းမုံလစုပ်10ရက်နေ့ဂရဒဂရ2012ခုနှစ်ဒီဇင်ဘာလ8ရက်နေ့8ရက်စနေနေ့နော်တဇောင်းမုံလစုပ်10ရက်နေ့တဲ့ဗာနေ့လည်းပမာပြီပါအမျိုးသမီးနေအောင်ဖြစ်နေဘူးလား အမျိုးသမီးကပုံများတော့အမျိုးသမီးနေလောက်ဖို့ကောင်းတယ်ဘုရားတို့ဓမ္မစစ်ကြာဓမ္မစစ်ကြာသုတ်သင်တာကတော့ဓမ္မစစ်ကြာသင်တာပဲဓမ္မစစ်ကြာကိုမရောက်သေးဘူးနေတန်းနဲ့သွားနေအဲ့ဒါဘာကြောင့်လို့သွားလဲဆိုရင်အဲ့ဒါလို့ကြေကြေပြန့်ပြန့်မလေ့လာရင်အိန္ဒိယရဲ့ ခက်ကာလအခြေအနေနဲ့ဘာသာရေးတွေအခြေအနေမသိနိုင်ဘူးမသိနိုင်လို့ရှင်ဘုရားဟောတာလည်းနားလည်မှာမဟုတ်ဘူးအကြောင်းကိုလည်းရှားရမှာမဟုတ်ဘူးအဲကြောင့်ဦးဇင်းတို့ပြန်ပြီးတော့အကြောင်းကိုသိအောင်လို့ဆိုပြီးနောက်ကဟာတွေကိုသွားတယ်နော်အဲတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတတ္တတတ္တဟာခုနှစ်ခုတည်းကနောက်ဆုံးရာဇာယရဏတတ္တဟာမှာဦးဇင်းတို့အဆုံးသတ်ခဲ့တယ်အဲတော့အဲဒီကိုမသွားသေးခင် ဒကာကြီးဥခင်ဆန်ကနေပြီးတော့မှမေးထားတဲ့မေးခွန်းလည်းအရင်ဖြေလဲအောင်တော့မေ့သွားမှာဆိုလို့ဒကာကြီးကမေးခွန်းနည်းနည်းစိတ်ရှည်လက်ရှည်ရေးထားတော့အရှိအကုန်လုံးပဲဖတ်လိုက်ပါတော့မလားဒါစတဲ့နယ်ဆိုတာကအဲ့လိုပဲကိုတိထားတာလေးတွေတွေးတွေးစားချက်ကလေးတွေမကိုက်ညီရင်အဲ့လိုမေးတတ်တာပိုကောင်းပါတယ် ခုနပဲကာလိုက်ပို့တဲ့ကလေးတယောက်ကဒီသေးတဲ့ပုံကိုယ်တွေနဲ့ပတ်သက်ပြီးတော့အမျှဝေဒာနဲ့ပတ်သက်ပြီးရတာမရတဲ့ကိစ္စတွေနဲ့ပတ်သက်လို့အဲ့ဒါတရားတပွဲပြီးခဲ့ပြီခုကဘောတရားပွဲအခုကဒါ class တဲ့တရားပွဲเนาะအဲ့တော့ဒီနေ့တရားလေးပွဲရှိနေတယ်ဒါကယုခင်စာမေးတာကောင်းပါလေเนาะ तू ကရော်ဒန်လောက်ပြီးတော့မှစဉ်းစားပြီးတော့မေးတော့ ဘုရားလောင်းတော်တိဋ္ဌာမင်းသားသည်နမိတ်ကြီးလေးပါးကိုမြင်၍တန်ဝေကရတန်ဝေကရကတောထွတ်တော်မူသည်ကိုတပည့်တော်ငယ်စဉ်ကပင်သင်ကြားသိရှိခဲ့ရပါသည်ဘုရားနမိတ်ကြီးလေးပါးကိုမြင်၍တန်ဝေကရကတောထွတ်တော်မူသည်ဟုပုံနာတို့ပြောကြခဲ့သောကြောင့်တောထွတ်တော်မူမည်ဟုပုံနာတို့ပြောပြောကြခဲ့သောကြောင့်ဖခင်သုဒ္ဓရဏမင်းကြီးက၎င်းဤမြို့တော်အနိတဝိုက်တွင်နှစ်မိုင်ပတ်လေအဲ့ဒါပထမချိန်ပြောတာဒုတိယကျတော့ပို့ပို့တိုးတိုးသွားတာစိတ်မချလို့ပို့ပို့ပြီးတော့မှ ခြံစည်းကိုနောက်တိုးခတ်တာပေါ့နော်ကျဲကျဲပေါ့ပြောရမယ်ဆိုတော့နှမိုင်ပတ်လဲဆိုတော့ပထမဆုံးအချိန်ပြောတာဒုတိယတစ်ခါနမိတ်မြင်ရင်စိတ်မချတော့နောက်ထပ်နှမိုင်ပြန်တိုးဆိုတော့အဲရှစ်မိုင်ပတ်လဲရှစ်မိုင်ပတ်လဲပေါ့နော်တကားတယူဇနာဆိုတော့နမိုင်ပတ်လဲသူအိုသူနာသူသေးယဟန်များမရှိစေရန်အမိတ်ထုတ်ပြန်ကတားဆီးထားသည်ဟုသိရှိကြရပါသည်ဖေဟာတဲ့ဒါကဦးဇင်းတို့သင်ယုတ်သင်တဲ့ဇင်ထက်မှာ ဒါတော့အဲ့ဒီနဲ့ပတ်သက်ပြီးတော့ဒကာကြီးရဲ့ဒုက္ခကြီးစဉ်းစားမိတာကတော့သူအုံးနဲ့ပတ်သက်၍စိတ်ရှင်ရှင်နားထောင်ပေါ့နော်ဒါသူရေးထားတာလည်းကောင်းပါတယ်ဘုရားလောင်းအဖွားမြင်သည့်အချိန်တွင်မေတော်မဟာမာယာဒေဝီအသက်ဒီ56နှစ်ရှိပြီဖြစ်ကြောင်းသိရပါသည်ဘုရားနော်ဒီမေတော်မာယာကတိတ်တထမင်းသားကိုဖွားတော့အသက်က56နှစ်ရှိပြီတဲ့တို့ဖြစ်ရခမဲတော်ခမဲတော်ဘုရင်ကြီးလည်းထိုချင်းက56နှစ် ကြော်ပြီဟုခံမှန်းသိရှိရပါသည်ဖေဟာဒါတော့ခမတော်ကြီးလည်း56နှစ်ကတော့ရှိမှာပဲအလောင်းဖျားလောင်းတော်ဒေါထွတ်မြေ29နှစ်အရွယ်တွင်သူဤခမဲတော်သည်ခမဲတော်ဤအသက်ပေါ့နော်တက်တော်85နှစ်ခန့်ရှိမည်ဖြစ်ပါသည်ဖျား29နှစ်65ပေါင်းတာပေါ့56ပေါင်းတာပေါ့နော်ဒါဆိုအသက်က85လောက်ရှိနေဒါဟုတ်တယ်မိရွေးတော် အဲဂေါရမီမှာလည်းတက်တော်80ကျော်ခန့်ရှိနေမည်ဟုတွက်ဆမိပါသည်ဖေဟာတွက်ကြည့်လိုက်မယ်ဆိုလို့ရှိရင်အသက်က80ကျော်တွေကြီးပဲဒါဒါတော့ခမဲတော် မင်းကြီးကတားမြစ်ထားဒီမှာ သူအိုများကိုသာ ဖြစ်၍မွေးကင်းစတငယ်များမပါပါဖေဟာအလောင်းတော်သည်မွေးကင်းစလူငယ်များကို၎င်းမိမိအရွယ်မင်းပြိုမင်းလွယ်များကို၎င်းအိုကြီးအိုမဖြစ်သောခမဲတော်မင်းကြီး မိတို့တော်ဂေါတမီတို့ကို၎င်းကြည်ပြီးမိမိလည်းအိုရမည်ကိုတည်နိုင်မည်ဟုထင်ပါသည်ဖျားအထွေအထူးသူကိုဖန်ဆင်းပြရန်မလိုဟုထင်ပါသည်ဖျားဒါအိုရာနဲ့ပတ်သက်လို့ဒကာကြီးရဲ့ဟောစောရကတက်ချစ်ခေါ်တာပေါ့ဟုတ်လားမလိုဘူးလို့ပြောတာနမိတ်ပြဖို့မလိုကိုယ်ပဝန်းကျင်မှာရှိနေတယ်ဒါတစ်ချက်နောက်ဒုတိယသူနာနဲ့ပတ်သက်ပြီးဘုရားလောင်းတော်သည်တက်တော်29နှစ်အရွယ်ရောက်မှတောထွက်တော်မူပါသည်ဘုရား မွေးစားမှစ၍တစ်တော်29နှစ်အတွင်းနာကျင်ဖြားနာမှုတစ်ချိန်တစ်ခါမျှမဖြစ်ဘူးပါဘူးလားဖေဟာဆိုလိုတာခန္ဓာရရင်နာတာရှိမှာပဲပေါ့ဖေဟာစင်စစ်ဖြစ်တော်မူပြီးမှပင်1ဒေါ်လာချင်းခေါင်းကြီးကြိုက်ခဲခြင်းစသည်စသည်များကိုခံစားရဘူးလျင်ဖះလောင်းဘောရတွင်လည်းနေထိုင်မကောင်းမှုများရှိနိုင်ပါသည်ဖေဟာဒါလည်းဟုတ်တာပဲဟုတ်တယ်မလားဒါကိုလေစဉ်းစားမှာဟုတ်ဗျဒါခန္ဓာရှိရင်အနာရှိမယ်ဒါဆိုတော့ငယ်တဲ့ယောဂဆိုတာကြီးတဲ့ငယ်တဲ့မဟုတ်ဘူးလေ မိမိကိုယ်တိုင်နေထိုင်မကောင်းဖြစ်မှုမရှိဖြစ်မှုမရှိသည့်တိုင်ကိုယ်တိုင်နေကောင်းတဲ့ကြမ်းပါတယ်ဆိုရင်တောင်းမှပဲအတိတ်ပဲကအိုမင်းနေပြီဖြစ်တော့ခမဲတော်သည်ခမဲတော်သည်၎င်းမိတွေတော်သည်၎င်းမောင်းမမိတ်တန်လေးတောင်းထဲမှ၎င်းနေထိုင်မကောင်း ဖြစ်တာ ကြုံဘူးမြေထင်ပါသည်ဖေဟာဒါလည်းပဲဒီလောက်လူရဲမှာတော့တယောက်မဟုတ်တယောက်တော့ကိုမဖြစ်တော့သူများတော့ဖြစ်မှာပဲတဲ့ထို့သောကြုံယုံမျှဖြင့်ပါရမီရင့်တန်နေသောဖရာလောင်းသည် တံဝေကညာရနိုင်မည်ဟုထင်ပါသည် သူနာကိုတီးချဖန်ဆင်းပြเสียလုံးမည်မထင်ပါဗျာဒါလည်းဟုတ်တာပဲသူစဉ်နှင့်ပတ်သက်၍ဘုရားလောင်းမွေးဖွားပြီး၍ခொနည်းကြားတွင် မေတော်မာယာကံတော်ကုံကုံပါသည်ဖျားမိတို့တော်ဂေါတမီကတာရင်ကဲ့သို့ပြုစုခဲ့ရပါသည်ဖျားတာရင်ကဲ့သို့ပြုစုပြုစုပင်ပြုစုညာတော်လည်းမေမေတော်ဂေါတမီဟုအမိမတွင်မိတို့တော်ဂေါတမီဟုသာ အမြင့်တွင်ပါသည်ဖျားတို့ဖြစ်ပါ၍ဖျားလောင်းတာမန်အားဖြင့်ဖျားလောင်းတာမန်အားဖြင့်စကားပြောနိုင်သည့်အခါမှအခါလယ်မှ၃၄နှစ်အတွင်းမိမိဤမိခင်အရင်ဘယ်မှာလဲဟု မေးဘူးမြည်ထင်ပါသည်ဖျားမိတို့တော်နေနေတယ်ဆိုအမေဘယ်မှာလဲပေါ့အမေသေးပြီဆိုရင်အသေးတဲ့စကားလုံးသူကြားရတော့မလဲအဲ့ဒါပြောတာအခါလဲမအံတက်တော်29နှစ်တွင်မိမိမိမိမိခင်အရင် ဘယ်ရောက်သွားသလဲဟုတော့မေးမိမည်ထင်ပါသည်ဖေဟာထိုအခါတွင်ဖះလောင်းသည်တေခြင်းတရားကိုလည်းသိနိုင်မည်ဟုထင်ပါသည်ဖះယဟန်နှင့်ပတ်သက်၍ယဟန်တို့အားဘယင်ဤအမိန်ဖြင့်တားဆီးထားသည်ဖြစ်၍ယဟန်အတွင်ရှိသူတို့ကိုမတွေ့မမြင်ဘူးသည်မှာတော့ယုတ်တိရှိပါသည်ဖះတို့ဖြစ်၍နမိတ်ကြီးလေးပါးတွင် ပထမဒုတိယတတိယသုံးပါးသောအိုနာတိနမိတ် ပါရမီရင့်နမိတ်ကိုပါရမီရင့်တန်ပညာဉာဏ်ကြီးမားသောဘုရားလောင်းတော်ဖို့နတ်တို့ကဖန်ဆင်းပြเสียလိုမည်ဟုမထင်ပါဗျာ။ဘာကြောင့်ဖန်ဆင်းပြရသည်ကို ရှင်းလင်းပေးပါရန်ယုတိစွာယုတိလေးမြတ်စွာတောင်းပန်လျောက်ထားမင်းများပါသည်ဗျာတဲ့။ဒါကောင်းပါတယ်နော်။ဒါတော့ဒီနေရာမှာ အိုရာရယ်နာရာရယ်သေရာရယ်ပြီးတော့ယဟန်ပေါ့နော်သုံးအဲအဲ့လိုလေးခုရှိတယ်အဲ့တော့ဦးဇင်းတို့ဘုဒ္ဓဝင်နဲ့မှပြန်ပြီးတော့မှဘုရားတွေပွင့်တော်ကြည့်လို့ရှင်ဘာသွား တွေ့လိမ့်မလဲဆိုတော့ဘုရားတိုင်းဘုရားတိုင်းဟာနမိတ်၄ပါးထင်ပြီးမှတော်ထွက်တယ်ဆိုတော့နမိတ်၄ပါးထင်တာဒီဘုရားလောင်းတို့ရဲ့ဓမ္မတာလို့မှတ်တာเนาะဒါတစ်ချက် ဒီဘုရားလောင်းဘယ်ဘုရားလောင်းပဲဖြစ်ဖြစ်နမိတ်လေးပါးမြင်ကိုမြင်ရတယ်မြင်ပြီးမှဒါလျင်တောထွက်တယ်ဒါသူတို့ရဲ့ဓမ္မတာဆိုတာက requirement လို့ခေါ်တယ်ဟုတ်တယ်မလားဘုရားမလောင်းနေမှာဒီဒီဟာလေးတခုလိုနေတယ်ဒါတော့သူတို့ဘုရားလောင်းနေသွားတဲ့လမ်းစဉ်တွေမှာ process တိုင်းမှာနမိတ်လေးပါးမြင်ပြီးမှတောထွက်တယ်อืมအဲ့ဒါအဲ့ဒီဟာတစ်ချက်ရှိတယ်ဒါကတခုเนาะနောက်တစ်ခုကတော့ဘာလဲဆိုရင်ဒါဆိုရင်ဘာကြောင့်ပြတာလဲ ဟောအကြောင်းလေးနည်းနည်းရှာဖို့ကောင်းတယ်နော်အကြောင်းရှိမယ်ဘာကြောင့်ပြတယ်လဲဒါတော့ဓမ္မစကြာဟောပြီဆိုရင် အတ္တကိလမထာအကျင့်တို့နောက်ပြီးတော့ကာမတုခန္ဓိကအကျင့်တို့ဒါတွေကိုပယ်တဲ့ဟာတွေဟောရမှာမဟုတ်လားဓမ္မစကြာရဲ့သဘောတည်းဒါတွေထည့်ရတော့မယ်ဒါတော့ gain ဒီပြင်ဟာတော့ထားတော့ပေါ့နော်ဦးဇင်းတို့ဖရာလက်ထက်ကိုပဲကြည့်လိုက်ကြပါစို့ဒီမြတ်စွာဘုရားအလောင်းတော်ဘဝနဲ့နေတဲ့အချိန်ခါမှာနော် နန်းတော်တွေကနေမထွက်မချင်းအသက်26နှစ်အတွင်းသည်အဲ့ဒါဘာတွေဘယ်ဘယ်ဆုံးနဲ့နေတယ်လဲလို့ဆိုရင်ကာမဒုက္ခလိကဒါတော့သူတို့ဘယင်ဆိုတဲ့အခါကျတော့လူပြင်မှာဆိုလို့ရှိရင်ပြောမယ်ဆိုရင်သူကစစ်ကြောရဲမင်းမဖြစ်သေးတော့လေစစ်ကြောရဲမင်းလိုပဲနော်တာမန်လူအနေနဲ့ကြည့်မယ်ဆိုရင်နတ်တွေလိုပဲလို့ပြောလိုက်ကြစို့ဒါတော့ဘယင်စည်းစိမ်နေဘယင်ဖြစ်ပြီဆိုမှတော့ဘယင်ရဲ့စည်းစိမ် ယာဒုအာနာအကုန်အပြည့်နဲ့သူတို့ခံစားနေတာဆိုတဲ့အခါကျတော့ဘုရားလောင်းတော်ဒီလေးတင်ခြင်းတဲ့ကဘာတသိမ့်ပါရမီဖြည့်တာတောင်ပဲဒီညွန်နဲကိုတာဆဲမိလို့ရတော့နော်ဒီညွန်နဲကိုတာနဲ့မိလို့ရတော့တော်ယုံတောင်ပြန်ထွက်လို့မရဘူးအဲ့ဒီညွန်ဘလောက်ဆွဲတယ်လဲဆိုတာဟာနမိတ်၄ပါးထင်ပါပဲဗျံကနေဉာဏ်ကလင်းထွက်သွားတာအဲ့ဒါမျိုးဆွဲအား gravity ဒါ the gravity of karma sanctuary pleasure ဘလောက်ထိဟိုရင်ဖြစ်တယ်လေအဲ့ဒါမှ तू ကပြန်ညှို့လို့ရမှာဟုတ်တယ်မို့လား तू ပြန်ပြောရတော့မလေဦးဇင်းတို့အခုသွားနေတဲ့ဒီလိုအရှိကြီးသွားနေတာဒီပင်အဲ့ဒါကိုပြောချင်လို့သွားနေတာ gain အဲ့ဒါပြောချင်လို့သွားနေတာဆိုတော့ဒီဒါဆိုရင်တွတ်ဆလို့ရပြီပေါ့ဘုရားလောင်းတော်လက်တင်ခြင်းနဲ့ကဘာတသိင်ပါရမီဖြည့်တာဟာနော် ထိနှံစည်းစိမ်လူလောကမှာအထွတ်ဆုံးအမြတ်ဆုံးဒိတ်ဆုံးကိုရောက်အောင်အကောင်းဆုံးကာမစည်းစိမ်ကိုလည်းရောက်သွားရောလက်တင်ချင်းတဲ့ကဘာတသိန်းတောင်မှအခိုက်တန်အဖြစ်တော့မှောင်ထွက်သွားတာ။ကဲဒါတော့အဲ့ဒါလောက်ထဲမှာနေခဲ့ရလို့ရှိအဲအဲ့ဒါလိုနေခဲ့တဲ့အချိန်ကမှာထွက်ဖို့ဘလောက်ခက်တယ်လဲလမ်းစာပို့ဖို့ဘလောက်ခက်တယ်လဲဆိုတော့ဦးဇင်းတို့တာမန်ပုရုဇဉ်မှန်းလို့ရတယ်။ဒါကြောင့်မလို့လည်းပဲကာမတုခံလေးကဒီအစွန်းတစ်ပါးအဖြစ်နဲ့ပြောရတော့တာ။ဒါကြောင့်ဥပမာဒီမှာဘယ်လိုပြောတယ်လဲဆိုရင် စစ်မြေပြင်မှာအမတန်အားကောင်းမောင်းတန်နဲ့စစ်တိုက်တဲ့ရှိကနေတပ်ဦးကိုဖောက်တဲ့ဆင်ကြီးတွေရှိတယ်မဟုတ်လားတိုက်ဆင်ကြီးတွေအသေးခံတိုက်တာအဲ့ဒီတိုက်တဲ့ဆင်ကြီးကစစ်မြေပြင်မှာ तू ကသူရဲကောင်းဆင်ကြီးအဲ့ဒီဆင်ကြီးကိုအကာအကွယ်ပြုပြီးတော့စစ်တက်ရတာအဲ့ဒီဆင်ကြီးကမြားလိုင်းလဲတက်တာပဲဒါဓားလိုင်းလဲတက်တာပဲလှန်လိုင်းလဲတက်တာပဲဒါပေမဲ့အဲ့ဒီမြားတွေဓားတွေလှန်နေလာတာကိုစစ်စစ်မြေပြင်ကိုဖောက်ပြီးတက်နိုင်ပေမဲ့ရေကန်နဲ့ဆိတ်လဲလို့ညွန်လဲနှက်လိုက်ရော ဆင်ကြီးပြန်မတက်နိုင်တော့မတက်နိုင်တော့ဘူးကဲဒါတော့သူသိပါလေသူရဲကောင်းတော့ဟုတ်တယ်ဒါပေမဲ့ရေကန်တဲ့ကို ကြာယူလေးစားခြင်းလို့ဆင်းလိုက်တာခြေထောက်နှုတ်လို့မရတော့ကန်ပြီးတော့ဟုတ်တယ်မလားပြီးသွားပြီစစ်တိုက်တာမဟုတ်ဘူးဒါကဲသူသာမရှိရင်ဒီစင်ဘာဖြစ်တော့မလဲသေဖို့ပဲရှိတော့တယ်ကဲသူလိုးလာစစ်မြေပြင်မှာအားကောင်းမောင်းတန်သူရဲကောင်းကြီးဆိုပေမဲ့ညွန်နဲ့ရင်တော့ကဲသူမလိုက်သူသေးမှာပဲနော် အဲ့ဒီလိုပဲဘုရားအလောင်းတော်ကာမဂုဏ်တုသို့ညွန်းမှာနော်အာကောင်းမောင်းတန်ဆင်ကြီးပေါ့တတ္တဝါတွေကမျောလင့်နေတာဘုရားဖြစ်ဖို့စောင့်နေတာဒီထက်မှကြာကြာနဲ့မှဆိုလို့နော်ကယ်သူနဲ့တူတဲ့ဟိုတဲ့နေကနေပြီးတော့နတ်ပြမာတွေကနေမြန်မြန်ကလေးတန်ဝေကညံရအောင်လို့ဒီတန်ဝေကညံကလေးတခါတည်း spark ဖြစ်သွားအောင်လက်လာအောင်လို့သွားပြီးတော့ခက်မြန်မြန်လေးသွားပြရတာအဲ့ဒါမျိုးနော်အဲ့ဒီတော့ဒါကနှစ်ချက်တွေ့ရမှာနော်အဲတစ်ချက်က ဖះလောင်းတော်ပင်ဖြစ်လင်ကစားကာမဂုဏ်ညွန့်ဟာဝင်သွားပြီဆိုရင်ပြန်ထုတ်ဖို့ခက်တယ်ဒီကာမတုခလိကဆိုတာဒါကိုလည်းအစွန်းတစ်ပါးကိုလည်းပေါ်စီရမယ်တနည်းဒုတိယဟာနေတော့ဒီဘုရားလောင်းတော်ဒီထက်ကိုရောက်တဲ့ခါမှာသူတို့ရဲ့ဓမ္မတာအရာလည်းနတ်မြမာတွေကပြပေးရတယ်အဲ့ဒီနှစ်ချက်ကြောင့်မလို့အခုနာဟာတွေကိုပြတာဒါတော့အဲ့ဒီကြောင့်မလို့ကာမတုခလိကအစွန်းအငိုလည်းပဲဘလောက်ခဲရင်တယ်လဲထွက်ဖို့ဘလောက်ခဲရင်တယ်လဲဆိုတော့သိအောင်လို့နော်ဒါကြောင့်မလို့ဘုရားလောင်းတော်ကဒါလိုပြရတာဖြစ်တယ် နောက်တစ်ခုကအဲဘုရားလောင်းတော်ပင် ဖြစ်လင်ကစားဝင်သွားမိပြီအထက်ကိုနှက်သွားမိပြီဆိုရင်တော့ထွက်ဖို့ခက်တယ်ဆိုတာကိုလည်းသိစေရမယ်ဒီအတွက်ကြောင့်မလို့နတ်မြမာတွေကနေပြခြင်းဖြစ်တယ်ဒါတော့ကောင်းပြီအရှင်ဘုရားအိုရာနာရာတွေကမရှိနိုင်ဘူးလားဆိုတဲ့အခါကျတော့နန်းတော်ထဲမှာအပြည့်အစုံเนาะအလှအပတွေနဲ့စီးစိမ်တွေချမ်းသာနဲ့နေကြတဲ့ပုံကိုယ်တွေရဲ့အိုရာကလေအိုတော့အိုလိမ့်မယ် ဒါပေမဲ့ဖီလိန်ပြင်ဆင်ခြေတထားတဲ့ခါကျတော့အိုရုပ်ကထင်မှမလားစဉ်းစားကြည့်လေမထင်နိုင်ဘူးမထင်နိုင်ဘူးဒါတော့အိုရုပ်ဆိုတာကအမတန်မှပင်ပန်းပြီးတော့မှအသားတွေအရည်တွေတွန်းလိုက်ပြီးတော့မှကြိလိုက်တာနဲ့ကိုတခါတည်းဆင်အိုကြီးများအရည်တွေတွဲလောင်းကြီးကြာပြီးတော့အရက်လက်အရက်လက်အရက်လက်ကြီးဖြစ်နေတယ်လို့မျိုးကိုအိုပြမှသာလျင်အိုရုပ်ပေါက်မှာ ဖီလိမ့်ပြင်ဆင်ထားတဲ့မျက်နှာနဲ့ဘယ်လိုလုပ်သိမလဲဒါတော့တကယ်အိုရင်းသဘာဝကိုသိအောင်လို့ဆိုပြီးတော့မှဒီအိုရုပ်သဘာဝကိုလည်းပြဖို့လိုသေးတယ်နန်းတော်ထဲမှာကတော့နေမကောင်းရင်မောင်းမမိတ်တယ်တော့ရှိနေမကောင်းတာရှိကောင်းရှိမယ်နေမကောင်းရင်မသိအောင်ပုံနေမလာနဲ့အလုံးမတက်နဲ့နင်း leave ပေးလိုက်မယ်မရဟိုထဲမှာဖြစ်ရင်လက်စက်ကောတာခေါ်လိုက်ဟလာလူမညာကြီးရှိတယ်ဟုတ်တယ်လေ4000တောင်ရှိတာပဲသူတို့လုတ်ပြစီပေါ့ကျန်တဲ့လူတွေဆိုတော့ဒါတွေကတော့မြင်မှာမဟုတ်ဘူးเนาะဒါတော့နာခြင်းဆိုတာတွေဟာ အိုရာတွေကနန်းတော်တွေမှာမြင်ဖို့ခက်တယ်တဘာဝအတိုင်းမြင်ဖို့ခက်တယ်ဘာဖြစ်လို့လဲဖုံးကွယ်မှုတွေပြုပြင်မှုတွေများလို့နော်အဲ့ဒီတို့ကြောင့်မလို့အဲ့ဒီနာရာဝရဏုဆိုတာနန်းတော်တွေမှာမြင်ဖို့ခက်တယ်တေရာကြတော့တေရာကိုပြောတာမဟုတ်ဘူးမတာလောင်းကိုပြောတာနော်မတာလောင်းကိုပြောတာတေရာကခုနကတခါကြီးပြောတာအတန်ပဲရှိသေးတယ်အခုကမတာလောင်းယူမြင်ရမှာနော်ဒါတော့ဒီ လူတွေမှာမြင်လိုက်တာနဲ့ကြားတာနဲ့မတူဘူးဦးဇင်းတို့ TV မှာ program တစ်ခါလာတယ်ကြည့်လိုက်တယ်ဦးဇင်းကြည့်တဲ့ချင်းနဲ့အဲ့တော့ဘာလဲဆိုရင်ရည်ရွယ်ချက်ကကလေးတွေကလမ်းပေါ်ရောက်သွားတယ်တင်းနေကြလေးတွေယောက်ျားလေးတွေမိန်းကလေးတွေထွေးလုံးရစ်ပတ်နေဒီလိုပဲနေကြတာဟိုနာထွေးလုံးထွေးလုံးဒီနာထွေးလုံးထွေးလုံးနဲ့အဲ့ဒီမှာလေကားတွေဒီအဆောက်အဦတွေတရားဝယ်ဟိုနာဒီမှာအဲ့တော့သူကဘာလဲဆိုရင်သူကဆေးကြောက်တွေချဘိန်းဖြူတွေရှူကြတယ်အဲ့တော့ဒီကလေးတွေကတိုင်းပြည်ဘက်ကကြည့်ရင်တိုင်းပြည်အနာဂတ်တွေဟုတ်တယ်မဟုတ်လား ဒါပေမဲ့ဒီတိတ်နေကြကောလိပ်ကျောင်းသွားမယ်အရွယ်တွေမှာသူကလမ်းပေါ်မှာဆေးချတယ်မင်းကလေးကြီးယောက်ျားလေးတွေထွေးလုံးရစ်ပတ်နေပြီးတော့ဘယ်သူနဲ့ရတဲ့ကလေးမှမသိဟိုရောက်ဒီရောက်ပြီးတော့ social worker တွေလိုက်သိမ်းရကောက်ရပြီးပါဒါတော့ဒီကလေးတွေကိုဒီတိုင်းပြတ်ထားလို့မဖြစ်ဘူးသူပညာပေးမှဖြစ်မယ်ဆိုပြီးတော့အဲ့ဒီ program တစ်ခုကနေပြီးတော့သူတို့ဒီဆေးတောက်တာတွေကိုဆေးသုံးဆွဲတာတွေမသုံးဆွဲဖို့မင်းတို့ဘွားတွေတက်လန်းနေအများကြီးရှိသေးတယ်မင်းတို့စ조사ရအောင်မယ်မင်းတို့အတွက်တိုင်းပြည်အတွက်အများကြီးမင်းတို့လူစွမ်းကောင်းနေဆိုပြီးတော့မှ သူတို့ပြောပြတယ်ပေါ့လေဒါတော့မေးကြည့်လိုက်တော့လဲသူတို့မမင်းကလေးတွေယောက်ျားလေးတွေကမင်းနဲ့မင်းနဲ့ဘသူတော်လဲ तू ကငါ girlfriend तू ကငါ boyfriend မင်းကသူ့တကယ်ချစ်သလားချစ်တယ်အမေကလည်းသူ့တကယ်ချစ်သလားချစ်တယ်အေးမင်းတို့နှစ်ယောက်ချစ်တယ်ဆိုရင်ကဲငါနောက်လက်ခဲ့ကြဆိုတော့မှသူတို့ဆေးရုံကတကယ်လူကနေထုတ်ထားတဲ့ကြောက်ကတ်တွေအဆုတ်တွေအသေးတွေအဲ့ဒီကြောက်ကအဆုတ်တွေတဲ့ဘယ်ရလဲဆိုရင်ဆေးဆွဲတဲ့လူတွေရှိရတနှစ်ဆွဲသောအသေး နော်ငါ10နှစ်ဆွဲသောအစဲ15နှစ်စသည်ဖြင့်ပေါ့ဗျာအသေးအမျိုးမျိုးပြထားတာနောက်ဆုံးချင်းကျမဲကျစ်ပြီးတော့မှတခါတော့ဖြစ်နေတာကြောက်ကကြီးတယ်လို့ပျက်စီးနေတာတခါလေကောင်းတဲ့လူတယောက်ရဲ့အဆုတ်တွေအသေးတွေနဲ့ရှင်ထားတာအဲ့တော့အဲ့မှာဆေးစိန်ထားတာတွေဟုတ်တယ်လို့ကင်ပြီးတော့မှကင်ကြည်စမ်းတယ်ဒါကကောင်းတဲ့အသေးဒါမကောင်းတဲ့အသေးမင်းကသူ့ကိုချစ်တယ်ဆိုရင်မင်းချစ်စရာအသေးရှိသေးရဲ့လားဟုတ်တယ်လို့ကောင်းကောင်းအဲ့လိုယူကိုကင်ပြတာကင်ကြည်စမ်းဆိုတော့မကင်ရတော့ဘူးကင်မကင်ယူကြောက်သွားတာ လက်တွေ့ပြတာ32ကွက်ထားတောင်းလက်တွေ့ခေါ်ပြတာကဲဒီအသေးတွေခါတဲ့ဆေးကြောက်ရှူဟောတို့ဒီဘိန်းရှူတဲ့အသေးတွေကဒီလိုဒီလိုဖြစ်တာမင်းတို့ကတယောက်နဲ့တယောက်ချစ်တယ်တာပြောတာချစ်စရာအသေးရောနှလုံးရောကြောက်ကတရောကောင်းသေးလို့လားတဲ့အဲ့တော့မင်းတို့ကောင်းကောင်းမင်းတို့တကယ်ချစ်တယ်ဆိုရင်လူရှင်တွဲသွားခြင်းနဲ့ဆိုရင်မင်းတို့ချစ်စရာအသေးတော့လိုတယ်သူကလည်းအဲ့လိုပြောတာနော်အဲ့တော့မင်းတို့အသေးမကောင်းဘူးဘာနဲ့ရှင်းမှာလဲဘယ်လိုလုပ်ရှင်းမှာလဲတဲ့အဲ့တော့ကင်ကောင်းပြီ ဆိုပြီးမှ तू ကအဲ့လိုလက်တွေ့ပြပြီးတော့မှကလေးတွေကိုပြန်ပြီးတော့မှကိုချင်းစာရိတ္တပြုပြင်ရေးကိုတခါခေါ်သွားတယ်အဲ့လိုနည်းနဲ့လမ်းကြောင်းပြောင်းသွားတာဆိုတော့အဲ့ဒီခါမှာလမ်းပေါ်မှာဘလို့မှခေါ်လို့ပြုလို့မရတဲ့ကလေးတွေတကယ်လက်တွေ့ခေါ်ပြီးတော့ပြလိုက်တော့ကြောက်သွားတာကြောက်သွားတာမြင်မှကြောက်တာနော်ဒါကြောင့်ဦးဇင်းတို့ပြောနေတဲ့မရဏနှုတ်တတိတင်တန်းထဲမှာကလတ်ထဲမှာပွားတဲ့ကလတ်တော်ရင်းကတကယ်တော့မသားကိုကြည့်ရသလောက်တာဝေကထိတ်လန့်မှုမဖြစ်ဘူး ဆိုတော့မသားရဲ့သဘောတည်မသားကိုကြည့်လိုက်မှကြောက်သွားတာဒါကြောင့်အဲ့ဒါလိုမသားကိုသေးသေးချာချာမျက်လုံးနဲ့မြင်အောင်ဆိုပြီးတော့မှမြမာကြီးတွေကနေပြပေးရတာဒါကြောင့်သူသေးကလည်းလိုအပ်တယ်ဒါမှလည်း तू အဲ့ဒီမှာ ဖြစ်သွားတာကြောက်သွားတာဒီတန်တရားကိုကြောက်သွားမှာခန္ဓာကိုကြောက်သွားမှာကောင်းပြီဒီတန်တရားဒီခန္ဓာမလဲအောင်ဘယ်လိုလုပ်မလဲဆိုတော့နောက်ဆုံးတစ်ခုကနောက်လေးလာကြတဲ့အခါမှာယဟန်အဲ့ဒီရှစ်သုံးခုကတန်ဝေကနမိတ်ခေါ်တယ်ရှစ်သုံးခုကတန်ဝေကရဖို့နမိတ် နောက်ဆုံးတစ်ခုကလွတ်မြောက်ရေးလမ်းစဉ်အတွက်ဗဒါနနမိတ်သူ့ကိုပြကျင်တာအယဟန်ပြကျင်တာနော်ဒါတော့ဗဒါနနမိတ်ဖြစ်တဲ့ယဟန်အဖြစ်ကို နောက်ဆုံးတစ်ခါပြရတယ်ဒါကြောင့်ပြန်ပြီးတော့ချုပ်လိုက်မယ်ဆိုလို့ရှိရင်တော့ဘုရားလောင်းတိုင်းဒီနမိတ်ကြီးလေးပါမြင်ပြီးမှတော့ထွက်တယ်ဒါနံပါတ်1ချင်းနော်နံပါတ်2လက်တင်ချေကဘာတသိမ့်သူသူအနေသူပါရမီတွေဖြည့်ခဲ့တာတောင်းမှပဲကာမတုခံလိကဆိုတဲ့ အတွင်းထဲကိုရောက်သွားရင်အစွန်းဒီထဲကနေပြန်ထွက်ဖို့ခက်တယ်ဒါကလည်းသူဓမ္မစစ်ကြာဟောတဲ့ချိန်ကျထည့်ဟောရအောင်ပါလေဟောစရာတရားလက်တွေ့လိုတယ်ဟုတ်တယ်မဟုတ်လားဒါတော့ကိုကိုတိုင်းမှမခံစားဘူးပဲနဲ့ဘလို့လို့ကာမတုခံလိကခက်တယ်လွယ်တယ်ပြောမလဲကဲဘာနဲ့တိုင်းမလဲလူက self experience မရှိရင်မရဘူးเนาะစောရကတက်ဖို့လူကဆင်းသင့်မယ်ဒါကြောင့်ဘုရားအကုန်နှံ့အောင်ဖြတ်ရတာကောင်းတာရောမကောင်းတော့တက်လိုက်ကြလေအကုန်ဖြတ်ရတာဒါကြောင့်မလို့သူအကုန်ပြောနေတာ ဖះအကုန်ဖြစ်ဘူးတယ်သူငရဲလဲကြတာပဲမကောင်းတဲ့ဒိဋ္ဌိလည်းဖြစ်တာပဲနောက်ဆုံးလာလိမ့်မယ်နွားကြီးရဲ့ဆာစားဘူးတယ်ကဲဒါကြောင့်မလို့ तू အဲ့ဒီလမ်းကိုမကတ်တာနောက်ကျမှပြောမယ်ဒါကြောင့်အကုန်လုံးသိအောင်လို့ဖြတ်ကျော်ရတာဖြစ်တဲ့အတွက်မားတာဒီကိုမားတဲ့အတိုင်း तू ကငါလည်းငါလောက်ခွဲပြီးပြီငါလည်းမှားခဲ့ပြီးပြီဆိုပြီးမှ तू ကဒါကိုပယ်ရမှာအဲ့ဒီအတွက်ကာမတုခံလိကမှားတယ်ဆိုတာကိုလည်းနောင်ပြန်ဟောလို့ရအောင်ပြီးတော့မှဒီအဲ့ဒီကနေပြီးတော့မှလည်းပဲ ဦးဇင်းတို့ဘုရားလောင်းဒီတက်တန်းထိုးတဲ့အချိန်မှာပွင့်တာဖြစ်တဲ့အတွက်နော်ဒီပြင်တက်တန်းရှိရင်နှစ်တရာမှတစ်ခါပြတာအတန်းအရှိကြီးကိုဦးဇင်းတို့ဘုရားတက်တန်းထိုးတော့လေးလတစ်ခါပြတယ်ဆိုတော့တစ်နှစ်ပေါ့နော်အာမတစ်နှစ်တောင်မျိုးကြုံသေးတယ်ဟုတ်တယ်မလားဒါလေးသုံးလေးလေးလေးလေး16ဖြစ်သွားပြီဒီ16လဖြစ်သွားပြီဒါတက်တန်းတိုတဲ့တွေမြန်မြန်တောထွက်ဖြစ်အောင်လို့တာဝေကရအောင်လို့ထွက်လန်းကိုလည်းပြတဲ့အနေနဲ့နမိတ်ကြီး၄ပါးကိုပြရခြင်းဖြစ်တယ်တဲ့ อืมอืมอืมနေနိယာမထဲမှာလည်းရှိတယ်အင်းအဲနိယာမနဲ့ဟိုတဲ့နေအတူတူပဲအဲအခုဟိုတဲ့ဓမ္မတာနဲ့ဓမ္မတာနဲ့အတူတူပဲเนาะနိယာမဆိုတာနဲ့ဓမ္မတာနဲ့ဆနနဲ့ဆိုပဲအင်းနိယာမနိယာမနဲ့ဓမ္မတာဆိုတာအတူသဘောတူပေါ့เนาะစကလုံးပရိယေကွဲသုံးတာဒါတော့သူတို့ဟိုလိုက်ဖြစ်စဉ်ခေါ်တာပေါ့နိယာမဓမ္မတာဖြစ်စဉ်အဲ့ဒီအရာအဲ့ထက်မှာပါတယ်ဟုတ်တယ်နောက်တစ်ခုကတော့ဟိုကလေးနည်းနည်းလေး ပြင်ပေးလိုက်မလို့ပေါ့နော်ဒီတာအမ်ဒီမိရတော်ဂေါရမီကတာရင်ကဲ့သို့ပြုစုခဲ့ရပါသည်ဖေဟာတာရင်ကဲ့သို့ပြုစုပင်ပြုစုညာတော်လဲမေတော်ဂေါရမီဟုအမည်မတွင်မိရတော်ဂေါရမီသာအမည်တွင်မှာဒီဆိုတာဦးစင်းတို့ခေါ်တာဖေဟာလောကသူမေမေပဲခေါ်တယ်မေတော်လို့ခေါ်တယ်နော်အဲ့ဒါလေးမှတ်ထားဦးစင်းတို့ကအမေရင်းနဲ့ကွဲအောင်လို့တာစာသုံးကမိရတော်ဂေါရမီလို့သုံးပေမဲ့ဖေဟာလောကမိရတော်ဂေါရမီကိုမိရတော်မခေါ်ဘူး မေတော်ဖြစ်ပဲခေါ်တယ်ဒါကြောင့်မလို့ဒီယထာနဲ့ဥယျာဉ်ကိုသွားတဲ့အခါမှာနောက်ဆုံးသေတာနဲ့အဲ့ဘောသေတဲ့နမိတ်ကိုတွေ့တဲ့အခါမှာအဲ့တော့ယထာတင်းကနေပြောတယ်လေအလောင်းတော်မင်းသားလည်းတဲ့အရှင်မင်းသားလည်းပဲအဲအရှင်မင်းသားရဲ့ခမဲတော် မေတော်တို့နဲ့ဒီလိုပဲကွဲကြရမှာတည်ကြရမှာဆိုတော့အဲ့ဒီကျတော့သူမေတော်လို့သုံးတယ်မေမေဖရပေါ့နော်မိရွေးတော်လို့မသုံးဒါကတော့ဦးဇင်းတို့အနေနဲ့စာတဲ့တာမိရွေးတော်လို့သုံးပေမဲ့တကယ်တမ်းကျတော့သူကအမေအနေနဲ့ပဲခေါ်တယ် အဲ့ဒါလေးတော့ပြောင်းမှတ်ခဲ့ပေါ့နော်ဆိုတော့ဒါကတက္ကယုခင်ဆိုင်ရဲ့မိကုနဲ့ပတ်သက်ပြီးအချင်းချုပ်ပေါ့နော်အဲဒီတော့ဒီမေ့ကျင်တာလေးရှိလဲအဲ့လိုလေးတွေရေးထားကြပေါ့နော်မိမိတို့ဝိဇ္ဇတို့အဲ့လိုတင်တန်းထဲမှာညှက်ညက်ညက်ပြီးတော့ဖြည့်သွားပေးပါမယ်။ကိုင်းဒါဆိုရင်ဦးဇင်းတို့ရှေ့ကိုသွားကြဆိုနော်။စာမျက်နှာ20မှာဒီတတ် တတ္တမတတ္တဟာလို့ခေါ်တယ်9949ရက်ဒီမဟာဗောဓိပင်ရဲ့ပတ်ချလက်မှာမြတ်စွာဘုရားသတင်းသုံးပြီးတော့အဲ့တော့နောက်ဆုံးသတင်းသုံးတာကအဇရာဇာယရဏတတ္တဟောလို့ခေါ်တဲ့မဟာဗောဓိပင်ကြီးတောင်ပင်နားလည်မှာကတ်နေတယ်လင်းလုံးပင်ရင်မှာနောက်ဆုံးသတင်းသုံးတယ်အဲ့ဒီသတင်းသုံးတဲ့အချိန်ကမှတပုဒ္ဒနဲ့ဗန္လိကတို့ရောက်ရောက်လာပြီးတော့မှဥက္ကလာကပတိုင်းကတပုဒ္ဒနဲ့ဗန္လိကတို့ရောက်လာပြီးတော့မှအဲဘုရားကိုပြားစုံမုံနေမုံကျွတ်တွေကတ်တယ် မြတ်စွာဘုရားကနေပြီးတော့သူတို့မြတ်စွာဘုရားရှိခိုးနေသူတို့ကိုးကွယ်စရာတောင်းလို့မြတ်စွာဘုရားကခေါင်းတော်ကိုလက်နဲ့တတ်ပြီးတော့မှဆံတော်များချီးမြှင့်လိုက်တယ်ပြီးတော့မှမြတ်စွာဘုရားရှိခိုးနေဗုဒ္ဓတရဏဗုဒ္ဓတရဏံကိစ္ဆာမိဓမ္မတရဏံကိစ္ဆာမိလို့ခေါ်တဲ့တရဏဂုံ၃ပါးယူပြီးတော့ပထမဆုံးတရဏဂုံယူသူဖြစ်သွားပါတယ်အဲ့ဒီနေရာမှာဦးဇင်းတို့ရက်ခဲ့တယ်အဲ့ဒီတော့အဲ့ဒီကနေပြီးတော့49ရက်ပြည့်လို့ရက်90မှာအခုဗောဓိပင်ကြီးရဲ့အရှိတတဲ့မှာရှိတဲ့အဇပါလနေအောင်ပြန်သွားတယ်နော် ဘောဓိပင်ကြီးရဲ့မျက်နှာချင်းဆိုင်ဒီလိုရှိတာပေါ့မြတ်စွာဘုရားဘုရားပွင့်တဲ့အချိန်ကမှရှေ့ဘက်ကိုလှည့်ထိုင်နေဆိုတော့ရှစ်တဲ့တဲ့မှာပဲတခါတော့ right in front of his throne ပေါ့နော်သူ့ရဲ့ပလင်ရှစ်တဲ့တဲ့မှာတိတ်မွေးပါဘူးအဲ့ဒီမှာဒီအဇဘာလာဆိုတဲ့စိတ်ကြောင်းကြောင်းပဲရှိတယ်အဲ့ဒီကိုပြန်ပြီးတော့သတင်းသုံးတယ်အဲ့ဒီသတင်းသုံးတဲ့အချိန်ခါမှာရက်ကိုတွက်ကြည့်လိုက်မယ်ဆိုရင်ရက်ပေါင်း90မြောက်ဖြစ်ပြီးဝါဇိုလာဇန်း6ရက်ကိုရောက်လာပြီဘယ်ဘယ်လောက်ရောက်ပြီလဲ6ရက်เนาะဒါတော့လက်ပြဖို့ဘယ်နည်းရက်ကြံသေးလဲ 10ရက်ကြံသေးတယ်အဲအဲ့ဒါမှတ်ထားနော်လာပြည့်ဖို့10ရက်ကြံသေးတယ်နောက်လာကြမှာအကြောင်းပေါ်လာလိမ့်မယ်ဘာကြောင့်မေးလဲဆိုတာဒါတော့ဝါဇွန်လဇန်6ရက်နေ့မှာအဲ့ဒီလင်းလုံးပင်ရင်ကနေပြီးတော့မှအဇပါလဆိုတဲ့စိတ်ကြောင်းကြောင်ဘရင်ကိုပြန်ကြွတယ်အဲ့ဒီခါမှာတရားကိုဆင်ကျင်တာအဲ့သူသိတဲ့တစ္ဆာလေးပါတရားကိုဆင်ကျင်တော့နော်အဲ့ဒီငါဖျားသိအပ်တော်ဆိုတဲ့အဲ့ဒီမှာဒီ အဲ့ဒါလေးကိုဖတ်ကြည့်ရအောင်ဘုရားဆင်ခြင်တဲ့နှလုံးသွင်းတာလည်းသိအောင်ငါဘုရားသိအပ်သောသစ္စာ၄ပါးတရားကဆိုအဲ့ ဖြစ်တော်မူ၏เนาะအဲ့တော့အဲ့ဒီမှာ40နဲ့အဲ50မြောက်ဝါဆိုလာသန်း6ရက်နေ့မှာစိတ်ကြောင်းကြောင့်မင်းကိုရောက်တဲ့ချိန်ကမှာတရားကိုဆင်ခြင်လိုက်တော့တရားဆင်ခြင်တယ်ဆိုတာဟောဖို့ဆင်ခြင်တာကတရားနဲ့တတ္တဝါနှစ်ချမ်းထားကြည့်တယ်တရားရဲ့သဘောကတိမ်မွေ့တယ်နင်းနေတယ်ခက်ခဲတယ်အမတန်ပြီးတော့မှတိဖို့ခက်တယ်နော်ဒါတော့အဲ့ဒီဟာကိုနာကြမယ်လိုက်နာကြမယ်တတ္တဝါတွေရဲ့တန်တမာကကိလေသာတွေကပိတ်ဖုံးပြီးတော့ဒီ တိစရာတရားရဲ့နည်းနည်းပုံနဲ့တတ္တဝါရဲ့ညာဘလို့မှဆက်ဆက်လို့မရအောင်အလန့်ကွာဝဲတာနော်မြင့်မို့တောင်အောက်မှာရှိနေတဲ့မုံငင်းစီကိုရှားတယ်လို့ပဲတဲ့ဟုတ်လားဒါဒါကနိုင်ရှင်ပြတာမြင့်မို့တောင်ကဘယ်နာနေမှမသိဘူးဆိုတော့ဟိမုဒ္ဒတောင်ကြီးပဲပြောကြပါဆိုအကြီးဆုံးဟုတ်လားဆိုတော့မြင့်ဟိမုဒ္ဒတောင်ကြီးရဲ့ကြီးမားပုံနဲ့မုံငင်းစီရဲ့သေးသွယ်ပုံကဘလို့မှနိုင်စင်လို့မရဘူးအဲ့ဒါလောက်ကွာနေတာအဲ့ဒါကြောင့်ငါဟောရင်လဲနော်အကြောင်းကျိုးဆက်ဆက်ပုံတောင်သိမှာမဟုတ်ဘူးတဲ့တစ္ဆာလေးပါးနိဗ္ဗာန်တရားသိဖို့ဆိုတာဝေးရော ဆိုပြီးအဲ့မှာသူကမြတ်စွာဘုရားဟောရင်လည်းပင်မနာပဲရှိမယ်ဆိုတော့ပထမစိတ်ထဲပေါ်လာပေါ်တဲ့အခါကျတော့အဲ့ဒါပြီးလို့ရှိရင်ခေါင်းထဲမှာတခါ तू ဒီဖြစ်တာကိုပဲဂါထာအနေနဲ့နောက်ထပ်ပြန်ပေါ်လာတယ်အဲ့ဒါလေးတော့ဦးဇင်းဖတ်ပြပါမယ်ကိစေနာမိဒီကတံဟလန္ဒာနိပကာတိတုံရာဂဒေါသပရိတေဟိနာယံဓမ္မောတုတံဘုတိတုတံဘုဒောပတိတောတဂါမေနိပုဏံဂံဗီရံဒုဒ္ဒတံအနုံ ရာဂရတ္တနာတေခန္တီတမောခန္ဒီနာအာဟုတာဆိုတော့မြတ်စွာဘုရားကနောက်ထပ်စောစောလေးတုန်းကတော့စကပြေနဲ့စိတ်ထဲမှာပြောတယ်တွေးတယ်ဒီတစ်ခါကျတော့ तू ကဂါထာနဲ့ပြောတယ်အဲ့ဒီဂါထာမှာအမှန်တန်လှတဲ့စကားလုံးတွေပဲဂမ်ဘီရန်ကိစ္စေနာမေတိကတဟလန္ဒာနိပကာတိတုံဟောဘက်မှာမြန်မာပြန်ရှိပါတယ်ငါဖရာဒီခဲရင်စွာကျင့်တဲ့ဖြင့်တည်ရပြီးသောတစ္ဆာလေးပါးတရားကိုယခုကဟောပြခြင်းကမတင်လျော်ကြီးမတင်သေးဘူးတဲ့ဟောဖို့ နောက်တစ်ချက်ကရာဂဒေါသပရိတိနာယံဓမ္မောတုတံဘုတော်အကြောင်းကဘာလဲလို့မေးရင်ရာဂဒေါသနှိမ့်ဆက်အပ်သောသူတို့သည်ဤတရားကိုလွယ်ကူစွာသိနိုင်ကြလို့မည်မဟုတ်ချေတတဝရရဲ့တန်တမာကနှိမ့်ဆက်တယ်ဆိုတာကပြောရမယ်ဆိုလို့ရှိရင်တော့အသိဉာဏ်တွေမရှိအောင်ပိန်ဖုံးပြီးတော့ဖုံးကွယ်နေတာဒီနေ့တတဝရတွေကအဲ့ဒီနောက်ကိုလိုက်နေတာတတဝရလိုက်တာကရာဂဒေါသဆိုတဲ့ကိလေသာတွေနောက်ကိုအာယုံခံလိုက်တယ်နော်အဲ့ဒါကိုပြောတာတတဝရရဲ့ trump ကဘယ်ဘယ်သွားလဲဆိုတော့အဲ့ဒီဘက်ကိုလိုက်နေတာပြောတာ လိုက်ခက်စားနေတာဆိုတော့အဲ့ဒီအချိန်ခါမှာတတ္တဝါတွေရဲ့ခက်စားနေတဲ့ကြိုက်နေတဲ့လိုက်နေတဲ့လမ်းစဉ်ကအခုနကယာကဒေါသမောဟတဲ့ကိလေသာလမ်းစဉ်ကာမတုခလိကလမ်းစဉ်ဒါတော့ဘုရားရဲ့လမ်းစဉ်ကဒီဘက်ကအတက်ဖြစ်နေတယ်အဲ့ဒီအတက်ဆိုတဲ့လမ်းစဉ်ကိုဘယ်သဘယ်စကလုံးကပြောလို့ဆိုရင်ဦးဇင်းတို့ပြိဿမှတ်ချင်မှတ်ထားပတိသောတာဂာမိပတိသောတာဂာမိန်ဆိုတဲ့စကလုံးကအတက်ပဲလို့ပြောတာနော်တရားကအ ခက်တယ်လို့ပြောတာနိဗ္ဗာန်ကိုသွားမယ်လမ်းကြောင်းကအဆန်အတက်ဆိုတာအဆန်ပြောတာနော်ပฏิသောတာဆိုဗျောင်းပြန်ပြန်သွားမှာတတ္တဝါတွေကအောက်ကိုဆင်းနေတာဆိုတော့နိဗ္ဗာန်လိုချင်လို့ရှင်ဒီလမ်းကနေပြန်ဆန်လို့ပြောတာပฏิသောတာကမေနိဗ္ဗုဏံဂံဗီရံဒုတ်တံအနုကာမတုခံလိကကျင့်စဉ်ကိလေသာကျင့်စဉ်ကအောက်ကိုအဆုံးနိဗ္ဗာန်ကိုသွားမယ်လမ်းကအထက်ကိုအဆန်းအဲ့ဒါပฏิသောတာဂါမိနိဗ္ဗုဏံဂံဗီရံဒုတ်တံအနုဆိုတာအဝိဇ္ဇာ ဒီဟုသောအမိုက်တိုက်သည် ဖုံးလွှမ်းအပ်သည်ဖြစ်၍ရာဂတက်ဆွဲနေသော သူတို့သည်ဒီမှာဓမ္မောခန္ဓနာအာဟုတာတတ္တဝါတွေရဲ့ဉာဏ်တရားနာမဲ့သူတွေရဲ့ဉာဏ်ကအဝိဇ္ဇာတွေဖုံးပြီးတော့နေတယ်တဲ့နောက်ပြီးတော့မှလည်းပဲရာဂရတ္တာဆိုတာကစွဲနေတာစွဲနေတယ်ဆိုတာချွတ်လွတ်ခက်တယ်လို့ပြောတာဥမာဆေးဆိုးဆေးတွေမှာတချို့ဆိုရင်ရှိတယ်တော်တော်ကြီးကမှချွတ်လွတ်ခက်တာအဲ့ဒါတတ္တဝါတွေမှာကသူတို့ရဲ့စိတ်တဲ့နှလုံးတွေအသိဉာဏ်တွေထဲမှာရာဂတွေကစွဲပြီးဖုံးပြီးကတ်ထားတာဖြစ်တဲ့အတွက် သူတို့ရဲ့မူရင်းအယောင်တောင်ဘာမှမသိတော့စိတ်ဟာဘာမှမသိတော့ဒါတော့အဲ့ဒီမှာဦးဇင်းတို့တတ္တဝါတွေရဲ့စိတ်ဒီပပတ္တရမိတံစိတ်တံဆိုတာလေးတစ်ခုရှိတယ်ဦးဇင်းတို့ဟိုကအင်ကုတ်ထော်ထဲမှာစိတ်ဟာ original ကဒီနေ့ဒါလေးပိတ်ထားလေကောင်းမနော်အတန်ကြားနေစိတ်ကမူရင်းကဖြူစင်နေတဲ့သဘောရှိတယ်တဲ့စိတ်ကမူရင်းကဖြူစင်နေတဲ့သဘောရှိတယ်ဆိုတော့ဒါဆိုလို့ရှိရင်ဖြူစင်နေတဲ့စိတ်ကိုဘာကြောင့်မလို့မဲညစ်နေတာလဲဆိုရင် ရာဂတိဟုသောအယောင် ဆိုးမှုတွေကြောင့်မလို့အဲ့ဒီခုနကစိတ်ရဲ့မူရင်းအယောင်ပြောင်ပြောင်ဝင်းဝင်းဖြူစင်နေတဲ့စိတ်ဒီအယောင်ဆိုးမှုကြောင့်မဲညစ်ပြီးတော့ဘာမှမသိတော့ဖြစ်သွားတာအဲ့ဒီတော့အဲ့ဒီဒီကိလေသာတွေအယောင်စွန်းနေတဲ့ဒီအတိညာဉ်ကိုဖော်ထုတ်ဖို့ဆိုတာတောက်တောက်ခက်တယ်လို့ပြောတာဆိုတော့တရားရဲ့သဘောဒီနိဗ္ဗုဏံတိမ်မွေ့တဲ့ဂံပီတံလင်းနေတယ် ဒုတ်တတန်မြင်းမုတ်ခဲရင်နဲ့အနုံတေးလိုက်တာကလည်းလွန်ရော့ပဲတဲ့အနုမြူလိုပဲတဲ့ဆိုတော့လေးနှစ်တည်းခက်ခဲတယ်သေးတိမ်မွေ့တယ်အဲ့ဒီတော့အဲ့ဒီတရားကိုမြင်ဖို့ဆိုတာဟာနိဗ္ဗာန်ကိုသွားတဲ့လမ်းကြောင်းကရိုးရိုးအောက်ကိုသွားနေတဲ့အစုံလမ်းနဲ့မရဘူးအဆန်လမ်းမှရမှာဒါကြောင့်နိဗ္ဗာန်ကိုသွားတယ်ဆိုတဲ့လမ်းစဉ်သည်တနည်းနိဗ္ဗာန်ကိုကြင့်မယ်ဆိုတော့ဦးဇင်းတို့ပြိဿရေမျောလိုက်ရင်တော့မရဘူးဗျာပတိသောတာကမိဘာတယ်လဲဆန်တက်ရမှာဘာတယ်လဲဆန်တက်ရမှာ မိမိတို့ကျင့်နေသောလုပ်နေသော လုပ်ငန်းကနေပြီးတော့မှပြောင်းပြန်လမ်းဘက်ကိုဆန်တက်ရမှာအဲ့ဒါမှပฏิသောတာကမိနိဗ္ဗာန်လမ်းကိုဖြစ်မှာဒါတော့မိမိတို့နေ့စဉ်ရှောင်နေကြလမ်းနဲ့ဆက်ရှောင်မယ်ဆိုရင်ဒါအစုံလားအဆန်လားဆိုတော့အစုံအဲ့ဒီလမ်းအစုံလမ်းနိဗ္ဗာန်ကိုတက်မဲ့လမ်းကြတော့အဆန်လမ်းဘာကြောင့်အဆန်လို့ပြောတယ်လဲကဲလူတွေကကာမတုခံလိကဖြစ်ဖြစ်ကျန်တာဘာပဲဖြစ်ဖြစ်ပေါ့နော်စိတ်ကိုလှုပ်ပြီးတော့မှကိုလိုချင်တဲ့အရာနဲ့ အာယုံကိုခံစားနေတဲ့ခါမှာစိတ်ကလေးကအာယုံနောက်ကိုလိုက်သွားတဲ့ခါကျတော့အဲ့ဒါအာယုံနောက်ကိုပါမသွားဘူးလားသူ့ဆွဲဆောင်မှုနောက်ကိုပါတဲ့အတွက်အစုံလို့ခေါ်တာသူ့ရဲ့အဆွဲနောက်ကိုပါလို့ကံကောင်းပြီလောလောပဲပြောပါမယ်နော်ဥပုဆောင်တဲ့ပုဂ္ဂိုလ်တယောက်ကဥပုသဲနဲ့တူအောင်အလှပမပြင်းရတော့ဘူးနော်လိန်နာညာတာပြုလို့မရဘူးခိုးလို့တတ်လို့မရဘူးသူများသားသမီးစော်ကားလို့မရဘူးဟုတ်တော့မလားအမြမစရိယတိခါပုဂ္ဂိုလ်ဆောင်ထင်းရမယ်ညစာမစားဘူးဆိုတော့စောစောလေးတုန်းကလှုပ်ရိုးလှုပ်စင် သွားယူသွားစဉ်လမ်းကနေပြန်ပြီးတော့ရှောင်လိုက်ရတဲ့အတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်ကနည်းနည်းလေးအနေကျအနေကျမသွားဘူးလားကြက်တယ်ဒါကြောင့်စောစောလုံးကကိုလုံနေကြသွားနေကြစားနေကြတာတွေကိုဖြတ်လိုက်တဲ့အတွက်အဲ့ဒါအဆန်ဖြစ်သွားတယ်ခက်သွားတယ်လို့ပြောတာဆန်တက်ရတာစွန့်ရတာရှောင်ရတာအဲ့ဒါအဆန်ပဲနော်ကောင်းပြီအဲ့တော့ဒီမှာတရားဟောဖို့စိတ်မညွတ်တာကမြတ်စွာဘုရားပထမဆုံးစိတ်မညွတ်တာမှာအကြောင်း၃ခုရှိတယ်နံပါတ်၁တတ္တဝါတို့တန်တန်၌ ကိလေသာထူပြောနေလို့တိတ်များနေလို့ဒါနံပါတ်1နံပါတ်2တရားတော်ကြီးအလွန်နဲ့နဲလွန်းလို့တရားကလည်းအယမ်းနဲ့တယ်နော်ဟောဖို့အချိန်မရောက်သေးဘူးလို့ဆိုလိုတယ်ဒီနေ့ကိုတော်အဲနောက်တစ်ခုကကိုတော်မြတ်ဤတရားတော်နဲ့အလွန်ယိုသေးခြင်းဤအကြောင်း၃ချက်ကြောင့်မလို့မြတ်စွာဘုရားကတရားမဟောသေးဖို့စိတ်ထဲမှာဖြစ်တယ်လို့မှတ်ထားနော်ဒါတော့ကောင်းပြီဒီနေရာမှာပြောစရာရှိတာလေ့တင်ခြင်းနဲ့ကဘာတသိမ်း နော်သူ့အတွက်တောင်မှမဟုတ်ဖဲနဲ့တတ္တဝါတွေအတွက်ခြေချွတ်ချင်လွန်းလို့ပါရမီတွေဖြည့်ပြီးဖျားဖြစ်ကြကြမှာတရားမဟောတော့ဘူးရေလို့တခါတည်းလုံးလုံးကြီးစွန့်လွတ်လိုက်တာလား give up လုပ်လိုက်တာလား abandon လုပ်လိုက်တာလားတတ္တဝါတွေကိုတန်တရားထဲမှာမင်းတို့ထိုင်နေမင်းတို့ကရှိစေတော့လို့ထားပစ်ခဲ့တာလားဆိုတော့မဟုတ်ပါဘူးတဲ့နော်ဥစဉ်တော့မိလင်ဒပညာဆိုတဲ့ကျမ်းမှာမြတ်စွာဘုရားဒီဤသို့စိတ်တော်ဖြစ်ခြင်းဆိုတာတဲ့အဘယ်တရားကိုအဘယ်တရားကိုမြတ်တတ္တဝါတို့ကဟောရပါအန်ဒီ နံပါတ်1ပါတယ်လေတတ္တဝါတွေကိုဘယ်တရားဟောမလဲဒါနံပါတ်1အကြောင်းနံပါတ်2ကတော့ဟောမယ်ဆိုရင်လည်းပဲဘလို့နီးဆင်ပြီးတော့ဟောရမလဲတရားရဲ့ view ဟာဘလို့ဆင်မလဲလို့ပြောတာဒါတော့အကြောင်းနှစ်ချက်ရှာနေတယ်နော်ဘယ်တရားကိုတတ္တဝါတွေကိုဟောမလဲတရားရွေးရတယ်နံပါတ်2ဘလို့နီးဆင်ပြီးဟောမလဲဒါဒုတိယအချက်နော်ဒါတော့ တတ္တဝါတို့ဤတရားသိနိုင်မှုအရေးကိုကြံတွေးဆင်ခြင်သည့်စိတ်အစဉ်မြတာဖြစ်၏တဲ့တရားမဟောတော့ဟုစိတ်ကိုဒုံဒုံချလိုက်ခြင်းမဟုတ်ပါဒါတော့ဦးဇင်းတို့ပြည်သူအဲ့ဒါလေးတိုးမှတ်ထားနော်တချို့ကဦးဇင်းတို့တခါတလေဇက်တွေတချင်းတွေထဲမှာပါတဲ့ဟာကိုမြတ်စွာဘုရားတရားမဟောတော့ဘူးဆိုပြီးတော့အဲ့ဒီလိုဟာတွေရှိတယ်ဒါကြောင့်ဦးဇင်းသိအောင်လို့တရားမဟောတာမဟုတ်ဘူးဟောမဲ့အချိန်လေးကိုခဏဆိုင်းထားတာဟုတ်တယ်မလားဥပမာအဖြစ်တခါတလေဆရာဝန်တွေသိတာပဲ လူနာကိုမြန်မြန်ပျောက်ချင်လို့ဆေးကိုတစ်ခါတလေကြရင်တက်ရက်ပေးလို့မရဘူးတချို့ဆေးကအချိန်စောင့်ရတယ်ဟုတ်တယ်မို့လားစောင့်ပြီးမှပေးမှသူကအချိန်ကြိုက်ပေးရတာအဲ့ဒီလိုပဲတတ္တဝါတွေကိုမြန်မြန်ကျွတ်စေခြင်းလို့ဆိုပြီးတော့တရားနဲ့တူတဲ့ဆေးကိုတစ်ခါတည်းပေးလို့မရဘူးသူတို့ကျွတ်မဲ့အချိန်မျိုးကြိုက်ပြီလားလို့ကြည့်ရသေးတယ်ဒါကြောင့်အချိန်ကြိုက်ဖို့အရေးရှာရတယ်ဆရာဝန်တွေလည်းပဲဆေးကိုပေးတဲ့အခါမှာဒီဆေးသင့်သလားဟိုဆေးသင့်သလားအချိန်ကဘယ်အချိန်လဲလို့ကြည့်ရသလိုဘုရားကလည်းပဲဘယ်တရားကောင်းတယ်လဲဘယ်လိုဟောရမလဲလို့ view ဟာတွေပါဆင်ရတယ် ဒါကြောင့်မလို့အဲ့ဒီအရေးအတွက်ကိုခဏကလေးဆိုင်းထားတဲ့သဘောသာဖြစ်ပါတယ်တဲ့မဟုတ်တော့ဘူးလို့စိတ်ကိုဒုံလုံးချတာမဟုတ်ဘူးတဲ့နောက်တနည်းအားဖြင့်ဘုရားရှင်တတ္တဝါတို့အပေါ်နဲ့တနာကျင်နာခြင်းမဟာကရုဏာတော်ဒီဟုသော အစ္ဆတိကဏိဒံအစ္ဆတိကဆိုတာအတွင်းဘက်ကနော်ကိုယ့်ဘက်ကဏိဒံနောက်နံပါတ်1တလောကလုံးအလေးပြုအပ်သောမဟာဗြဟ္မာမင်းဤဗြဟ္မာမင်းဤတောင်းပန်ခြင်းဟုသောဗြဟ္မယာစနဒီဟုသောဘာဟိရဏိဒံဟူ၍ဏိဒံနှမျိုးရှိရာ ပထမဏိဒန်းသာပြည့်စုံသေး၏ဆိုလိုတာကမြတ်စွာဘုရားတတ္တဝါတွေတရားဟောမယ်ဆိုရင်တတ္တဝါတွေအပေါ်မှာတနာကျင်တာတဲ့မဟာကရုဏာဉာဏ်နဲ့ဟောတာတတ္တဝါတွေအတွက်တရားသိစေရအောင်လို့ဒါတော့တရားဟောမဲ့ပုဂ္ဂိုလ်ဘက်ကမြတ်စွာဘုရားဘက်ကအစင်းသင်ဖြစ်နေပေမဲ့ဒီတရားဟောဖို့ကိုအရေးပြည့်စုံဖို့အရေးလောကမှာလိုအပ်သေးတာကတခုရှိသေးတယ်နော်လောကမှာလူတွေတတ္တဝါတွေအမတန်လေးစားတဲ့ဗြဟ္မာမင်းကြီးဆိုတာရှိတယ်ဒါတော့သူတို့အထင်ကြီးတဲ့ဗြဟ္မာကြီးရဲ့စောင်းလာပြီးတော့မှတောင်းပန်ဖို့အချိန် လိုသေးတယ်အဲ့ဒီအချက်တစ်ချက်ကြံသေးတယ်ဒါကြောင့်သူ့ဘက်ကပြည့်စုံပေမဲ့တဲ့နံပါတ်1အင်္ဂါနဲ့ပြည့်စုံပေမဲ့နံပါတ်2ဖြစ်တဲ့ဒုတိယဖြစ်တဲ့နော်ဏိဒံမြမာကြီးကလာပြီးတော့မြတ်စွာဘုရားကိုမတောင်းပန်သေးဘူးဒါကြောင့်မြတ်စွာဘုရားဘက်ကတရားဟောဖို့အစဉ်သင့်ဖြစ်ပေမဲ့လောကဘက်ကကြည့်ရင်မြမာမင်းကလာတောင်းပန်ရခြင်းတူသောအင်္ဂါတစ်ချက်လိုနေသေးလို့ဘုရားခဏဆိုင်တာဒါဖြစ်လို့ရှင်ဘာဖြစ်လို့ပဲမြမာကိုလာတာကိုစောင့်နေရတယ်လဲဆိုလို့ရှင်အဲ့ဒီရှင်တို့ကဘုရားမပွင့်မီ သာသနာ့ဘကာလမှာယသေးပရပိုက်လူဝတ်ကြောင်များသည်ဗြဟ္မာကိုအလေးပြု၍ကိုးကွယ်ကြ၏တိတဲ့အတိုင်းပဲအဲ့ဒီချိန်တုန်းကဗြဟ္မာကြီးကိုအလေးထားကိုးကွယ်နေတာဖြစ်တဲ့အတွက်ကြောင့်မလို့လောကကြီးကိုဗြဟ္မာကဖန်ဆင်းတယ်ဟုတ်တယ်မဟုတ်လားလောကကြီးမှာရှိနေတဲ့သူတို့ဗြဟ္မဏဆိုတဲ့ပုံသားတွေကိုအဲမြတ်ဒီဗြဟ္မာကြီးရဲ့ခံတွင်းကဖန်ဆင်းတဲ့စသဖြင့်ပေါ့ဗျာနော်ဒီဟိုအမျိုးတွေကိုဦးဇင်းတို့တန်းစီလိုက်တဲ့ခါကျလို့ရှိရင်ယဟန်တွေက6ရောက်ကဖွာရတယ်ဆိုပြီးတော့လောက်တာလေဒါတော့ယဟန်တွေကတော့အနေဆုံးအဆင့်မှာရှိတယ်ဟာလား အဲ့တော့လောကကြီးမှာကအဲ့ဒီအချိန်ကဗြဟ္မာကိုလေးစားနေတာဒါတော့သူတို့လေးစားပါတယ်ဆိုတဲ့ဗြဟ္မာကြီးကသာလျင်ဖျားရှိမှ လာပြီးခေါင်းဥတိုက်ပြီးတော့တောင်းပန်ရပြီဆိုရင်တော့ဟာတို့အထင်ကြီးတဲ့ဗြဟ္မာကြီးကဖျားနဲ့တကယ်လို့လားဗြဟ္မာကဖျားကိုလာမတောင်းပန်ရင်သူတို့လည်းသူတို့ဗြဟ္မာနဲ့ဖျားကို level တူထားခြင်းထားနေမှာဖျားထက်တောင်းမှတာတယ်လို့ထားမှာဒါတော့ဗြဟ္မာကြီးကတော့ဥတိုက်ပြီးတော့မှလာရှိခိုးတောင်းပန်ရတယ်ဆိုရင်တော့သူတို့အဖြစ်ထွက်သွားပြီ ဖះနဲ့ပြန်မှာဘသူကမြတ်လဲဖះမြတ်တယ်ဆိုရင်စိတ်ကဘသူ့ကိုညွတ်သွားတော့မလဲအဲအဲ့ဒီအချက်အဲ့ဒီအကွက်ကိုစောင့်တာဒါကြောင့်မလို့ပုဂ္ဂိုလ်ကိုလေးစားဖို့အထင်ကြီးဖို့ကလည်းအင်္ဂါတစ်ချက်လိုသေးတယ်ပုဂ္ဂိုလ်ကိုအထင်မကြီးဘူးဆိုလို့ရှိရင်အဲ့ဒီလူပြောတာကိုတန်ဖိုးရှိတယ်လို့ထားပါမလားမထားဘူးနော်သူ့ level ကိုငါလောက်တောင်မသိဘူးဆိုလို့ရှိရင်ခဲ့ရောအဲ့ဒါတရားမသိသေးချာချာမနာတော့ဘူးဒါကြောင့်မလို့အဲ့ဒီတစ်ချက်ကလည်းအရေးကြီးတာဖြစ်တဲ့အတွက်ကြောင့်မလို့ မြမာမင်းတောင်းပန်မှဒါလျင်မြမာကိုအထင်ကြီးကိုးကွယ်ပြီးတော့လောကကြီးမှာမြမာဒီဖန်ဆင်းရှင်အဖြစ်နဲ့ထင်ထားတဲ့လောကကြီးတွေကတတ္တဝါတွေဟာမြတ်စွာဘုရားရှင်မှာတရားနာဖို့ဥခိုက်လာလိမ့်မယ်အဲ့ဒီတော့အဲ့ဒီကြမှာမြတ်စွာဘုရားကအချိန်သိအခါသိတရားဟောလိုက်လို့ရှင်သူတို့လည်းဘုရားကိုအထင်ကြီးမယ်လေးစားမယ်ယုံသိမယ်ဘုရားဟောတာနားထောင်မယ်ဆိုတာကြမှာသူတို့လည်းအတိတရားရမယ်အတိတရားဉာဏ်ရမှာတရားအကျွတ်တရားရမယ်ဒါမြတ်စွာဘုရားကအဲ့ဒီအကွက်ကိုစောင့်တာဒါကြောင့်မလို့မြတ်စွာဘုရား အခုဝါဇိုလာဇန်6ရက်နေ့ပေါ့နော်အဲ့ဒီနေ့မှာစောင့်တာဒီတရားမဟောတော့ဘူးလို့စောင့်ခြင်းမဟုတ်ပါအချိန်အခါကလေးကိုကတ်အောင်လို့စောင့်ခြင်းတာလည်းဖြစ်ပါတယ်လို့မှတ်ထားပါဒါကြောင့်ကောင်းပြီဒါတော့ဒါဟံပတိဒါဟံပတိဆိုတဲ့ပြမကြီးဦးဇင်းတို့ဗုဒ္ဓဘာသာရဲ့နားထဲမှာယင်အမတန်မှနာဝရင်ဖြစ်နေပြီယင်းနေနေပြီဆိုတော့ဒါဟံပတိဘသူလဲဆိုတာလေးလည်းသိတဲ့တယ်နော်ဒါဟံပတိဆိုတာဦးဇင်းတို့ပြီးခဲ့တဲ့ကတ္တပဘုရားရှင်လက်ထက်တုန်းကဒါဟကသူ့နာမည် ဒါဟာကတယ်သူယဟန်ဝတ်တယ်ယဟန်ဝတ်ပြီးတဲ့ခါကျတော့ဇံပွားတော့ရူပပထမဇံကိုရောက်တယ်ရူပပထမဇံကိုရောက်တယ်အဲ့ဒီပထမဇံရှိရဲ့ပထမဇံကိုမဆုံးရှုံးပဲနဲ့ပေါ့နော်သူပထမဇံကမလျှောပဲနဲ့တည်သွားတဲ့ခါကျတော့ဒီရူပပထမဇံဘုံမှာမဟာဗြဟ္မာကြီးသွားဖြစ်တယ်အဲ့တော့မဟာဗြဟ္မာကြီးဖြစ်တဲ့အတွက်ကြောင့်မလို့ဗြဟ္မာဘုံကိုရောက်တဲ့ခါကျတော့သူ့ကိုဂျန်တဲ့ဗြဟ္မာတွေကဒဟံပတိဒဟံပတိလို့ခေါ်ကြလို့နော်သူကဒဟံပတိဗြဟ္မာလို့ဖြစ်သွားတာလူပြည်မှာတော့ကတော့ တဟကဗြဟ္မာသူ့နာမည်ကတဟကဗြဟ္မာပြည်ရောက်တော့တဟပတိအေးအဲ့ဒါသူကလူပြူကလာပြီးတော့တောင်းပန်တာတောင်းပန်တော့အဲ့ဒီခါမှာဗာပြောတယ်လဲဆိုရင်ဒီမြတ်စွာဘုရားတရားမောရန်စိတ်ညွတ်တော်မူတယ်ဆိုတော့ तू ကသိတယ်တဲ့အဲ့ဒီသိတဲ့အတွက်ကြောင့်မလို့လူနဲ့ပြမတတ္တဝါတို့ကိုတရားဟောတော်မူပါဒါနံပါတ်1စလျှောက်တယ်ပြီးတော့ तू ကအကြောင်းပြကလေးနဲ့နော် ပညာမြင့်စင်တဲ့ကိလေသာမျိုးနည်းပါသောတတ္တဝါများလည်းရှိကြပါသေးတယ်ဗျာဒါဆလျှောက်တာတရားဟောပါအကြောင်းကဘာကြောင့်လဲမေးမယ်ဆိုရင်မြတ်စွာဘုရားလောကထဲမှာပညာမျက်စိနော်ကိလေသာအာကိလေသာတွေပါတဲ့ပုံကိုတနည်းပညာမျက်စိမှာကိလေသာ အမုံနဲတဲ့ပုံကိုများတနည်းဉာဏ်ထက်တဲ့ပုံကိုတွေရှိပါသေးတယ်တရားဟောရင်ကြွတ်မယ်အောင်ပြောတာ ထိုတတ္တဝါတို့သည်တရားမနာရလည်းမိမိတို့ရတိုက်သောမေဖို့တရားမှဆုံးရှုံးရပါလိမ့်မယ်ဗျာသူတို့ဟာတရားနာလိုက်မယ်ဆိုကြွတန်းအကျွတ်တရားရနိုင်ပါလေနဲ့မြတ်စွာဘုရားကတော့မဟုတ်ခဲ့ဘူးဆိုသူတို့သူတို့ရနိုင်တဲ့တရားဖို့တရားအကျိုးတရားတွေဆုံးရှုံးလိုက်မယ်မြတ်စွာဘုရားတရားကိုနာမြတ်စွာဘုရားတရားကိုနားလည်နေတဲ့တတ္တဝါများလဲလောကကြီးထဲမှာထင်ရှားရှိပါသေးတယ်ဗျာတဲ့ဒါသူကနေရှင်းနေလိုက်ပြီးတော့မှရှောက်ပေးတာသူ့အတွက်ကတော့အမှန်ကနော်အဲ ဒီသူ့အတွက်ကိုယ်တိုင်လာလျှောက်တာမဟုတ်တတ္တဝါတွေအတွက်ကိုလာလျှောက်တာအဲ့ဒီတော့အဲ့ဒီမှာရှေးဖျားတွေမှာလျှောက်တဲ့အခါမှာတော့လွယ်လွယ်ကလေးပဲပါဠိလိုပြောမယ်ဆိုရင်ဓမ္မံဒေတိတုဗန္တိဘကောမြတ်စွာဘုရားနော်ဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားတတ္တဝါတွေကိုတရားဟောတော်မူပါဆိုရင်ဘုရားကလက်ခံလိုက်ရောပြီးပြီးဟောတဲ့ဟောတဲ့တဲ့ပုဂ္ဂိုလ်တွေကိုစာဟောတယ်ပြောမယ်ဆိုလို့ရှိရင်တော့သူတော်ထွတ်တုံးကလာပြီးတော့ပြည့်စုံဆောင်ရှောက်ခဲ့တဲ့ယဟန်နေဖြစ်မှာပေါ့အခုဆိုပိစာဝိကိဒါပေမဲ့ပိစာဝိကိကဟိုဘုရားလည်း၅ဦးဒီဘုရားကလည်း၅ဦးလို့တော့မမှတ်နဲ့နော် ရဟန်းကတူချင်မှတူတာတချို့ဆိုလို့ရှိရင်နောက်ကသိမ့်ချီလိုက်လာတာဒါအဲ့လိုလို့ရှိတယ်ဒါတော့သူနဲ့အတူတူဒေါက်တာတုံးကပါလာခဲ့တဲ့ဂျေစုရှိတဲ့ဟောရင်ကျွတ်မဲ့ဟာတွေကိုပထမဆုံးတရားဟောမယ်ဒါတော့ဝိဇ္ဇနုဒီဂေါရမမြတ်စွာဘုရားဟိုတင်လောက်တဲ့အခါမှာဘုရားကိုဓမ္မတိပြမကလာလျှောက်တဲ့ချိန်ကျတော့အခုနကတရားဟောတော်မူပါတယ်မရဘူးအကြောင်းနဲ့အများကြီးနဲ့လျှောက်တယ်နော်မြတ်စွာဘုရားတရားဟောပါဒီတတ္တဝါတွေထဲမှာလည်းပဲကိလေသာမြူ နဲတဲ့ပုဂ္ဂိုလ်တနည်းညံထစ်တဲ့တတ္တဝါတွေရှိတယ်အဲ့ဒီပုဂ္ဂိုလ်တွေကတရားမနာရရင်သူတို့ရရှိမဲ့မေဖို့တရားအကျိုးတွေဆုံးရှုံးနိုင်တယ်ဒါကြောင့်မြတ်စွာဘုရားသူတို့ရဲ့အကျိုးတရားရာရည်တွေတရားဟောပါလို့ရှောက်ပြီးတဲ့အပြင်မှာမှနောက်ထပ်ဂါထာနဲ့တခါပြန်လျှောက်တယ်အဲ့ဒီဂါထာကအဲ့ဒီအချိန်အဲ့ဒီခါရဲ့တမိုင်းကိုပြန်ပြောနေတယ်အဲ့ဒါလေးအဲ့ဒီဂါထာလေးကိုဖတ်ကြည့်ရအောင်အားလုံးစုပေါင်းပြီးတော့ပါတုရဟောတိမဂဒေတုဓမ္မောအတုဒ္ဒောတမလေဟိစိန္ဒိတော အဘာပုရေတံအမတတဒွာရံဒုနန္တုဓမ္မံဝိမလေနာနုဗုဒ္ဓံမြန်မာလိုဘုံတော်ကြည်တော်အ ကင်ကောင်းပြီအဲ့ဒီမှာအဲ့ဒီဂါထာကဘာပြောတယ်လဲဆိုရင်နံပါတ်1မြတ်စွာဘုရားပွင့်တဲ့ပြည်နယ်ဒီမကထတိုင်းမှာပွင့်တာ နော်မကရတိုက်ဆိုတာရာဇီဂျိုမျိုးရှိတဲ့တိုင်းကိုပြောတာနော်အဲ့ဒီတော့မြတ်စွာဘုရားကမကရတိုင်းထဲမှာပွင့်တယ်ပွင့်တော့မြတ်စွာဘုရားမကရတိုင်းသားမဟုတ်ဘူးဘယ်တိုင်းသားလဲတက်ကတိုင်းသားနော်တိုင်းအနေနဲ့တက်ကတိုင်းကပုလူမျိုးသားအဝေးကြီးနော်မကရတိုင်းနဲ့တက်ကတိုင်းဆိုတာတက်ကတိုင်းဆိုတာအခုနေပေါ်ထဲမှာရှင်းတော့ကတော့ဒါဟိမိုတာ တောင်ချီရင်လို့တင်စားသုံးတယ်တောင်ဟိမိုတာဘက်ကိုနီးလို့မကရတိုင်းကဒီနေ့ဘီဟာပြည်ထဲမှာ ဟိုးတောင်ထဲမှာဆိုတဲ့အခါကျတော့ဒီမြတ်စွာဘုရားမကတာတိုင်းသားမဟုတ်ဘူးဒါတော့ဓမ္မတိမြမာကြီးကအခုမြတ်စွာဘုရားရောက်နေတာကဒီမဟာဗောဓိပင်ရဲ့အရှင်သားလေးမျက်နှာဒီရှင်သားလေးမျက်နှာပြင်တဲ့တဲ့ကအရှိတဲ့တဲ့ကစိတ်ကြောင်းညောင်ပင်ရင်းမှာထိုင်နေတဲ့အချိန်ဆိုတော့မြတ်စွာဘုရားတရားဟောဖို့လျှောက်တဲ့အခါမှာဒီမကထတိုင်းရဲ့ဘာသာတွေလွှမ်းမိုးမှုကိုထက်လျှောက်တာအဲ့ဒါအဓိကတနည်းမြတ်စွာဘုရား challenge လုပ်မရအောင်ပြောတာ နော်တောမှလိုပဲစီကြီးကိုတီးလိုက်မောင်းကိုထုလိုက်ရင်ရှိသမျှရွာတွေကလူအကုန်ထွက်တရားနာမယ်များမထင်နဲ့နော်မထင်နဲ့အောက်မှာလာလိမ့်မယ်ဘာကြောင့်သူဒါလျှောက်တယ်လဲဆိုတော့သူတို့ရဲ့ဝါဒဘလောက်များပြန့်နှံ့နေတယ်လဲဆိုတော့အဲ့ဒီမှာဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားရှင်တော်ဘုရားပွင့်တော်မူမူမေရှေးခါကဘုရားမပွင့်ခင်နော်ဘုရားမပွင့်ခင်တော့မကရတိုင်းမှာကိလေသာအငြိအကြီးရှိကြသည်သူတို့ကကြင့်နာမှာမဟုတ်တာပဲ logically thinking လောက်တာပြောတာစဉ်းစားတာဒါကြောင့်မလို့စိန်တိတော်တဲ့တမလေဟိစိန်တိတော်ဆိုတဲ့ပါဠိကပါဠိနားလည်တဲ့ပုဂ္ဂိုလ်ဆိုအဲ့ဒီစကားလုံးတိတ်လှတာပဲနော်စိန်တိတော်ဆိုတာက practice လောက်တာပြောတာမဟုတ်ဘူးကြံတာစဉ်းစားတာပဲရှိတာအားထုတ်တာမဟုတ်ဘူးဒါတော့သူတို့အားမထုတ်ဖဲနဲ့စဉ်းစားယုံစဉ်းစားလို့ချင်းကိလေသာဆင်မမလားဘယ်ဆင်မလဲစဉ်းစဉ်းစားမယ်စဉ်းစားနေအဲကြောင့်မလို့တမလေဟိတဲ့အားမထုတ်ဖဲနဲ့ထိုင်စဉ်းစားနေတဲ့ပုံကိုယ်တွေဖြစ်တဲ့တွေဒီဆရာကြီးတွေက သူကတက်ကေဝါဒသမားကြီးတွေလို့ပြောတာတက်ကေဆိုတာကစဉ်းစားနေတဲ့တွေးခေါ်သမားပဲတွေးခေါ်ုံပဲတွေးခေါ်တာ practice လုပ်တာမဟုတ်ဘူးဒါတော့သူတို့ကိုယ်သူတို့တော့ဆရာကြီးဒါပေမဲ့သူတို့ကိလေသာစင်ပြီလားဆိုတော့မစင်ဘူးအဲ့ဒီအချက်ကိုပါထက်လျှောက်တာအဲ့ဒီစကလုံးကတိတ်လင်းနေတယ်ဒါကဒီတိုင်းပေါ့ပေါ့ချင်ချင်ဖတ်သွားလို့ရှင်တော့မသိဘူးဒါကိုသေချာပြန်ကြည့်ရင်သူ့ရဲ့ history ကဘုရားပွင့်တဲ့အချိန်ခါမှာရှိနေတဲ့ဂိုင်းဆရာကြီးတွေရဲ့အခြေအနေနောက်ခံကိုလည်းပြောတယ်သူတို့ဆရာဘယ်လိုလုပ်ဖြစ်တယ်လဲ ကျင့်လို့ဖြစ်တာမဟုတ်ဘူးဒီနေ့ကျင့်ရင်ကိလေသာဆင်သွားမယ်လေဆင်နေတဲ့လမ်းကြောင်းကိုမဟုတ်တဲ့သူတို့တွေးယုံပဲတွေးတာဒါကြောင့်စေတီတော်ကြံဆအပ်သောတွေးအပ်သောဒါကြောင့်ကြံယုံတွေးယုံနေတော့ကိလေသာကသမုတ်စရဘာနဲ့ဘဲပဲမလဲဗျာဟုတ်တယ်မလားအဲ့ဒါကြောင့်တာမလေဟိကိလေသာတွေတပြုံကြီးနဲ့ကိလေသာအညစ်အကြေးတွေနဲ့လို့ဆိုလိုတယ်ဒါတော့သူတို့ကိလေသာရှိတဲ့ပုဂ္ဂိုလ်ကဟောတဲ့တရားသည်သူတို့ဟောတဲ့တရားစင်ကြယ်ပါမလားတနည်းမှန်ကန်နိုင်ပါမလားအဲအဲ့ဒီစကလုံးကိုဓမ္မောအတုတ်တော်ဆိုတာနဲ့ပြောတာ တရားအမှားကြီးတွေတဲ့ဒါပဲသူတို့ပြောတဲ့တရားတွေကကိလေသာမစင်တဲ့ပုဂ္ဂိုလ်သည်ဉာဏ်အမြင်မစင်ဘူးဉာဏ်အမြင်မစင်ရင်ပရမတ်ကိုမမြင်ဘူးပဲတကယ်တရားအစစ်ကိုမမြင်နိုင်ဘူး absolute truth ကိုမမြင်နိုင်ဘူးကဲတဲ့တယ်ပြောရရင်ဟုတ်တယ်မဟုတ်လားပြည့်ညက်တွေပဲမြင်ပါပဲသူက compassionate truth လောက်တော့ဖြစ်မှာပေါ့ဗျာလောကအမြင်တိတွေ့နေတာလောက်တော့ဖြစ်လိမ့်မယ်ဒါပေမဲ့တကယ် absolute truth ကိုပရမတ်ကိုမရောက်ဘူးမရောက်တဲ့အတွက်သူတို့ဟောတဲ့တရားဒီကိလေသာတွေမစင်တဲ့အတွက်တရားအမှန်မဖြစ်နိုင်ဘူးလို့ပြောတာ ဒါတက်တယ်ပြောသူတို့ဟောတာတွေကသူတို့ကိုယ်၌ကကိလေသာမစင်တဲ့အတွက်ဟောတဲ့တရားလည်းအမှားတွေပဲလို့ပြောတာဒါ तू ကထောက်ပြတာအဲ့ဒီတော့ဒါကြောင့်မလို့တဲ့နော်ဒါတော့သူ့ရဲ့ဆန့်ကျင်ဘက်ကဘာလဲဆိုရင်အကြောင်းလေး၄ကြောင်းရှိတဲ့တမဂါထာ၄ကြောင်းရှိတယ်ပထမ၂ကြောင်းကဒိဋ္ဌိဆရာကြီးတွေရဲ့ဆရာလို့အဲ့ဒီအချိန်တုန်းကနာမည်ကြီးနေတဲ့ဆရာကြီးတွေရဲ့အနေထားနဲ့မြတ်စွာဘုရားရဲ့အနေထားနှစ်ခုကိုနှိုင်းယှဉ်ပြတာဒီအတွက်ကြောင့်မလို့ပဲဒါတော့အောက်ပါရာဂရာအောက်ရဲ့ second paragraph ဘာပြောလဲဆိုသို့ဖြစ်၍တဲ့ အရှင်ဘုရားသည်ကတ္တဗမြတ်စွာဘုရားသာသနာကွယ်ပတိမဆ၍ပိတ်ဆို့နေတော့ဆိုတော့တရားကဘယ်တော့မှတပိတ်သွားတာလဲအဲကတ္တဗဘုရားရှင်သာသနာကွယ်တဲ့အချိန်ကစပိတ်သွားတာဟာအခုမြတ်စွာဘုရားဂေါရမမြတ်စွာဘုရားပွင့်တဲ့အချိန်ထိအောင်မဖွင့်သေးဘူးခုတိကဲပိတ်ပိတ်ရပဲရှိသေးတယ်ဒါကြောင့်ပိတ်ဆို့နေတော့အမြိုက်နိဗ္ဗာန်ဝิญဉဏ်မှန်လမေတ္တကားမကြီးကိုတဲ့မေကရှိပါတကားကြီးကိုဖွင့်တော်မူပါလောဖွင့်မလို့မူပါဘုရားလို့လျှောက်တယ် ဤတတ္တဝါအပေါင်းတို့သည်ကိလေသာကင်းညာဒါမြတ်စွာဘုရားဂုံဖို့ဗါတယ်လေအဲအဲ့ဒီဟာကဂုံဖို့ဥစဉ်တို့စာရင်းမှာလူပုဂ္ဂိုလ်တယောက်ကိုရှိကနေပြီးတော့မှ adjective ပုံနဲ့လောက်တဲ့အခါဝိမလေနဝိမလနော်ဆိုတာကကိလေသာကင်းတာမလဆိုတာကိလေသာအညစ်အကြေးဝိရကင်းတာကိလေသာအညစ်အကြေးကင်းစင်ပြီးတော့ထိုင်ရင်နဲ့ကင်းတာလားစဉ်းစားလို့ကင်းတာလားမဟုတ်ဘူးဘုရားအဖြစ်နဲ့ကျင့်ခဲ့ပြီးပြီနော်မကဒီလမ်းမှန်ပုံမေဇိမပฏิပဒါနဲ့ကျင့်ခဲ့ပြီးပြီ အဲ့ဒီအတွက်ကြောင့်မလို့ဝိမလနာကိလေသာအညစ်အကြေးကင်းစင်သောဆိုတာမြတ်စွာဘုရားရဲ့ဂုံဘုတ်အနုဘုဒ္ဓံအစဉ်ထိုးထွင်းပြီးတော့တည်တော်မူတဲ့သစ္စာလေးပါးတရားကိုနာကြားပါစေလို့ဆိုတာသူတို့နာခွင့်ပေးပါသူတို့နာပါစေရှင်ဘုရားကလည်းဟောတော်မူပါလို့လျှောက်တယ်ဒါတော့ကောင်းပြီဒီဓမ္မပတိပြမကြီးကမြတ်စွာဘုရားကိုတရားကိုလျှောက်တဲ့အခါမှာတရားဟောပါတော့လားလို့မလျှောက်ဒါရင်မပြီးဘဲနဲ့ အဲ့ဒီခေတ်အဲ့ဒီအခါရဲ့အနေအထားထက်လျှောက်တာအကြောင်းရှိတယ်ဒါတော့အခုနဦးစင်ပြောသလိုပဲနော်မောင်းတီးလို့စီထီလိုက်လို့ငါရှိလာတရားနာကွာဆိုလို့ဘသူလာနာမှာသူမှမနာဘူးအဲ့ဒီလိုမနာခြင်းလောက်အောင်လဲပဲဒီမကရတိုင်းကြီးမှာမေဆီမဒေသမှာအကုန်လုံးကသူ့ထက်မပေါ်ခင်အရင်ဆရာကြီး6ယောက်တို့ရဲ့ဝါရကအမြင့်တွေ့ပြီးစွဲနေတာအဲ့ဒီဝါရသည်အဲ့ဒီခေတ်အဲ့ဒီခါမဟုတ်ဘူးဒီနေ့ခေတ်တောင်ကြိုက်တော့မယ် ဒါကြောင့်မလို့ဒီဆရာကြီးတွေရဲ့ဒိဋ္ဌိဆရာကြီးတွေ6ယောက်ဟာဖျားပွင့်မဲ့အချိန်ခါမှာသူတို့ကသူတို့နဲ့ဖျားရဲ့ဝါဒနဲ့ဟာအဓိကပြိုင်ဘက်ဖြစ်လာလိမ့်မယ်ဒါကြောင့်ပြောမယ်ဆိုရင်တော့ဟိုဖះတော့ဖះပေါ့နော်ဒါပေမဲ့လူလူပြောကြပါစို့အရှင်ပြပေါ့ပေါ့မတွေ့နဲ့ထောက်ပြောတာပေါ့ပေါ့မတွေ့နဲ့ဘာဖြစ်လို့လဲတတ္တဝါတွေကသူတို့လှုပ်ထားတဲ့ဝါရမှိုင်းတိုက်တဲ့ဟာကဒီနေ့ကလို့ဆို brain wash လှုပ်ထားတာတော်ယုံတိုင်အောင်တော့ရမှာမဟုတ်ဘူးလို့ပြောတာအရှင်ပြတော်တော်ဟောရလိမ့်မယ် ဒါတော့သူတို့ဝါဒဘာတွေလဲဦးဇင်းတို့လေ့လာကြည့်ကြစို့အဲ့ဒါဘယ်မှာပါတယ်လဲဆိုရင်တာမညဖလားတုံမှာပါတယ်တာမညဖလားတုံဆိုတာကအချင်းချုပ်ကလေးတိုးတိုးလေးပဲပြောမယ်အဇရတာမင်းကအဖေတက်ပြီးတဲ့အခါကျတော့နောက်ပိုင်းသူ့ကိုယ်သူနောင်တတွေရဖះရှင်လည်းတက်ရမသွားရဘူးဖះလည်းသူတက်ဖို့လုပ်ခဲ့တာဖြစ်တာ哦ဒေဝရကိုသူကပဲဟိုတဲ့နေကောက်ကူညီထောက်ပံ့တာဆိုတော့ဒါတော့ဖះရှင်ကိုလည်းမသွားရဲမသွားရတဲ့အတွက်ကြောင့်မလို့ तू ကတစ်ဖက်လက်နဲ့အင်းတစားမုံလာပြည့်နေကြီးตายရလိုက်တာ ဒီနေ့လိုများဘသူတွေဘယ်သူတွေကောင်းချင်းကရင်ကောင်းမလဲလို့သူကညီးတာညီးတဲ့ခါကျတော့ကြားကျင်တာကဇီဝကရှက်နေဟာမြတ်စွာဘုရားရှင်သွားတရားနိုင်ကောင်းတာပေါ့ဘုရားလို့အတန်ကြားကျင်တာဒါပေမဲ့အဲ့ဒီလိုမပြောခင်မှာသူတို့ရဲ့ဒိဋ္ဌိဆရာကြီး6ဦးတကသူတို့ဆရာကြီးရှိကိုပဲသွားဖို့မဲဆွဲတာမဲဆွဲတာသူကအမှန်ကသွားပြီးသားဒီတရားတွေသူသိတယ်သူတို့မှန်မှန်ဒါပေမဲ့ဒီနန်းတော်တွေကအမတ်ကြီးတွေဝင်ကြီးတွေကသူတို့ကိုကြိုက်လို့ကိုးကွယ်နေတဲ့အခါကျတော့တခါတည်းနဲ့ပုတ်ချလိုက်လို့ရှိရင်လည်းပဲသူတို့ကိုမလေးစားရသည်ဖြစ်လိမ့်မယ်နော်အခွင့်မပေးရသည်ဖြစ်လိမ့်မယ်ပေါ့ဗျာ ဒါကြောင့်မလို့တယောက်ချင်းရှောက်ကြတယ်ရှောက်တဲ့အခါကျတော့သူတို့ဝါရတွေကအာသူတို့ဆရာကြီးတွေကောင်းကောင်းကြင်ညာတာပေါ့နော်နောက်ဆုံးကြမှာဇီဝေကကဘုရားအကြောင်းရှောက်တာနောက်ဆုံးညမှာသွားပြစ်တယ်အဲ့ဒီတော့အဲ့ဒီခါမှာသူကမြတ်စွာဘုရားရှင်ရောက်တဲ့ခါမှာဘာလျှောက်တယ်လဲဆိုရင်တာမညဖလားဆိုတာရဟန်းဝေရခြင်းအကျိုးဒါတော့တပည့်တော်တို့လူလောကမှာတဲ့လူတွေတက်အပ်တဲ့အသက်မွေးကြောင်းပညာကိုမှုနှုံးမှုလက်မှုဟာအတတ်ပညာမျိုးစုံရှိတယ်ဗျာတဲ့တပည့်တော်တို့တက်တဲ့အတတ်ပညာမျိုးစုံနဲ့တပည့်တော်တို့ကိုတပည့်တော်တို့လည်းပဲချမ်းသာအောင်ကြီးပွားအောင် ပံ့ပိုးလို့ရတယ်ထောက်ပံ့လို့ရတယ်သားတွေမယားတွေဇနီးတွေအမိတွေဖတွေတပည့်တွေကြီးတွေကျွန်းတို့လည်းထောက်ပံ့နိုင်တယ်တဲ့ဒါတော့ဒီလိုလိုတတ်တဲ့ပညာသည်လက်ရှိလက်ရှိဘဝမှာအကျိုးတိုက်ရိုက်ပြနိုင်တယ်ဒီလိုအကျိုးရှိတယ်ဆိုတာလက်တိုက်ရိုက်ပြနိုင်တယ်ဒါတော့အရှင်ဘုရားတို့ရဟန်းဝတ်တာကောဒီလိုလိုလက်စောလက်ကန်တိုက်ရိုက်ပြနိုင်သလားဆိုတော့မြတ်စွာဘုရားပြနိုင်တယ်လို့ပြောတာဒါတော့အဲ့ဒီခါမှာဒီအဖြေတစ်ခုရဖို့အရေးကိုဒိဋ္ဌိဆရာကြီး6ယောက်ကို तू က တာမင်ညဖလားလို့ခေါ်တဲ့ရဟန်းဝရချင်းအကျိုးကိုမေးဘူးတယ်မေးတော့သူတို့ကမေးတာတခြားဖြေတာတခြားတွေဖြေကြတာအဲ့ဒီသူတို့ရဲ့အဖြေကသူတို့ဝါဒပဲဒါတော့ပုရဏကတ္တဗာကြီးကစပြီးတော့ဦးဇင်းတို့ဒိဋ္ဌိဆရာကြီးကြောက်ရောက်ကိုပထမလေ့လာအောင် လေ့လာသိခင်သူတို့ရဲ့နောက်ခံ history background လေးကဘယ်လိုရှိတယ်လဲဆိုရင်နာမည်ကသူ့နာမည်ကပုရဏကတ္တပတယ်ဗါတယ်လေကတ္တပပုရဏကတ္တပကတ္တပကသူ့ရဲ့အနွယ်နာမည်သူ့နာမည်ပဲဆိုပါစို့ပုရဏကဂုံပုတ်ကလေးတရားမြောက်လို့အဓိပ္ပာယ်ရှိတယ် သူကကျွံမျိုးတွေကပေါက်ဖွာလာတယ်အိမ်ပေါက်ကျွံအိမ်ပေါက်ကျွံကသူ့ကိုမွေးလိုက်တဲ့အချိန်မှာအိမ်မှာကျွံ100မြောက်ဖြစ်နေတယ်ဒါတော့ကျွံအဲ့အလုရှင်ကြီးသုံးဖို့ကျွံကျွံပိုင်ရှင်ကြီးကသူ့ကို100မြောက်ဖြစ်လို့သူ့ကိုဘေးမဲ့ပေးတဲ့အနေနဲ့မင်္ဂလာကျွံဆိုပြီးတော့သူ့ကိုလွတ်လပ်ခွင့်ပေးထားတာသူတို့ဘာတွေလို့အလုံးမလိုပါဘူးကောင်းကောင်းစားကောင်းကောင်းနေဆိုတော့သူ့ကိုသူနည်းနည်းလေးမန်တက်ပုံပေါက်ပါတယ်နောက်တော့အဲ့ဒါမှသူ့ကိုသူဟော boss ယာရုဝင်လာလို့ထင်ပါတယ်ဒီအိမ်နေလို့ရှင်ကတော့ကျွံပွားလွတ်မှာမဟုတ်ဘူးဆိုပြီးတော့ထွက်ပြေးတာ သူပြေတော့ပြေးရင်လွှားရင်ကနေပြီးတော့မှနောက်တော့အဲ့ဒီမှာလမ်းမှာဘာတွေ့လဲဓမြတွေနေတွေ့တော့သူ့ကိုဓမြတွေအကုန်လုံးအဝယ်စားတွေချွတ်ယူလိုက်တာချွတ်ယူလိုက်တော့အဝယ်စားမပါဘဲနဲ့အမိမွေးတိုင်းဖာမွေးတိုင်းမျိုးတဲသွားတဲ့အခါကျတော့တွေ့တဲ့လူတွေဟာအဲ့ဒီခေတ်တုန်းကလူတွေအထင်ကြီးတာကိုကြည့်နော်အဝတ်မပါရင်အထင်ကြီးတာနော်အဲ့တော့ဟာသူမရဟန္တာအစစ်အဝတ်တောင်မဝတ်တော့တို့မှကိလေသာရှိသေးတယ်ဆိုပြီးတော့ဖြစ်ပါလေရောအဲ့ဒီတော့ဟာဒါကတကယ့်ကိုအရှင်ကောင်းအရှင်မြတ်အမတန် ဟိုရောင်ရဲတင်းတင်းမှုနဲ့ပြည်စုံတာဒိုးဒေတာကိလေသာများလို့နော်အဝတ်အစားဝတ်တယ်ဆိုပြီးတော့အဝတ်တွေရောအစားတောက်တွေရောပြီးတော့ तू ကတိတယ်อืมငါကိုသူတို့ရန်တိုက်ထင်ကြတာငါကတော့ဓမြတက်ခါလို့ဝတ်စရာမရှိလို့ဒီတိုင်းဝင်လာတာဒါတော့ဂိုင်မထူးဘူးငါဒီတိုင်းစစ်နေမယ်ဆိုတော့ရန်တာကြီးဖြစ်အောင်ဆိုတော့မိမ့်မိမ့်နေတာမိမ့်မိမ့်နေကနေတော့အဲ့ဒီမှာသူ့ရှိမှလာပြီးတော့ကိုးခွေကြတဲ့တပည့်တွေတကားတွေများလို့လို့နောက်အဲ့ဒီကနေဂိုင်းဆရာကြီးဖြစ်သွားတာဒါပေမဲ့ तू နော်ဘလောက်ထိဝရင်ဖြစ်တယ်လဲဆိုရင် तू လည်းတက်ကြီးဝါကြီးထေကြီးတဲ့ခေါ်မှာပေါ့ဗုဒ္ဓဘာသာလို့ပြောရင် တန်ခီတဲ့တပည့်ပေါင်းများစွာသူ့မှာရှိတယ်သူ့ရဲ့ဂုံပုတ်ကနော်ပြီးတော့ဂဏီဆိုတာဂိုင်းနေတဲ့မှာဂိုင်းအသေးလေးတွေရဲ့အကြီးကြီးဂိုင်းချုပ်ကြီးလို့ခေါ်တယ်နော်ဂဏီဆိုတာသူ့မှာဂိုင်းဂိုင်းဆရာတွေဂိုင်းအသေးလေးတွေရဲ့အချုပ်ကြီးဆိုတာဂိုင်းချုပ်ကြီးပဲပြောကြပါစို့သူဒီဂိုင်းချုပ်ကြီးပြီးတော့မှညာတဆိုတာအမတန်ထင်ရှားတယ်ပြောမယ်ဆိုလို့ရှိရင်တော့ he is a well known teacher very popular teacher ခေါ်မှာပေါ့ တိတ်ပြီးတော့အဲ့ဒီအိန္ဒိယမက်ဆီမာဒေသမှာအဲ့ဒီအချိန်ကသူခေတ်စားတဲ့ဆရာကြီးတယောက်ပဲပြီးတော့အချံရံတွေလည်းပေါ်တယ်အများတကာကလည်းသူတော်ကောင်းလို့သမုတ်ထားတဲ့အတွက်တာဓုတမတတာဓုတမတအိန္ဒိယလို့ခေါ်လို့ရှိရင်သူတော်ကောင်းကိုတာဓုလို့ခေါ်တယ်ဘယ်လိုခေါ်အိန္ဒိယတန်နဲ့ထွက်တော့စာဓုလို့ခေါ်တယ်ဒါတော့ဝိဇ္ဇနုကစာဓုကိုဓာတုနှစ်ချောင်းငယ်နေဒူးတာအမှန်ကတာဓုဆိုတဲ့စကလုံးကလာတာဓာအုပ်ချိုက်နေပဲဒူးတဲ့နဲ့နော်အဲ့ဒါဗမာတော့ဗမာလူရင်းစာဓုဆိုတော့စာဓုဆိုတာကသူတို့လိုပြောရင် သူကသူတော်ကောင်းကြီးယဟန္တာကြီးလို့ပြောတာအကျင့်ကောင်းတဲ့သူတော်စင်သူတော်မြတ်ကြီးလို့ပြောတာဦးဇင်းတို့ဗမာလိုဓာတုဓာတုဆိုတာ ਨੇ အတူတူပဲဓာတုဆိုတာသူတော်ကောင်းဆိုတော့အဲ့ဒါတော့အဲသူတို့ခက်လို့ပြောမယ်သူတို့အိန္ဒိယလို့ပြောမယ်သူကစာဓုကြီးပဲနော်သူတို့အနောက်နိုင်ငံလို့ပြောမယ်ဆိုလို့ရှိရင်ဒါစိတ်မဲသူကဒါတော့ तू ကရန်တာကြီးစာဓုကြီးသူတော်ကောင်းကြီးလို့သူတို့ကနာမည်ကြီးနေတဲ့ပုဂ္ဂိုလ်ပြီးတော့မှလည်းတိခါဝါကြီးပြီးတဲ့ရန်တိခါဝါဒါစိရပပ္ပစိတဆိုတာရန်ဝင်လာတာကြာပြီလို့ဆိုလိုတယ် ပြီးတော့ဝရောနုပ္ပတ္တဆိုတာကအသက်ကြီးပုဂ္ဂိုလ်ဆိုအသက်လည်းပဲနောက်ဆုံးအိုအိုလာပြီဆိုတော့တော်တော်ကြီးကိုအသက်လည်းကြီးပြီသူ့ရဲ့ဂုံဘုတ်တွေဒါတော့သူသည်အဲ့လိုထင်ပေါ်ကြော်ကြားတဲ့ဆရာကြီးတယောက်ပဲအဲ့ဒီကနေတရားဟောနေတာသူဟောတဲ့တရားတွေကံဘုဒ္ဓဖြစ်အောင်အောက်ကနေပြီးတော့တပ်ဖြတ်နှိမ့်ဆက်မှုဆိုတဲ့အပိုက်ကလေးဖတ်ကြည့်စမ်းပါအချင်းချုပ်ရည်တာ ပြီနော်အဲ့ဒါကသူ့ဝါဒကိုအချင်းချုပ်ဦးစင်ရေးပြတာဒါစဉ်းစားကြည့်နော်ဦးစင်တို့ယဉ်ကျေးတဲ့လူအဖွဲ့စကူးတစ်ခုကိုထောင်တာပဲဖြစ်ဖြစ်ယဉ်ကျေးတဲ့ဘာသာတစ်ခုကိုထောင်တာပဲဖြစ်ဖြစ်အဲ့ဒါအခုဖတ်ခဲ့တဲ့အရာတွေကိုဦးဇင်းတို့ပြိတ္တလက်ခံလို့ရမှာစဉ်းစားကြည့်လေဒါပေမဲ့အဲ့ဒီခေတ်တုန်းကတက်ခေတ်စားတာကဲဒါတော့လူဘိန်းကဘာမှအကျင့်မလိုက်ခြင်းတဲ့လူလောကကိုအစုံမျောလိုက်ခြင်းတဲ့ပုဂ္ဂိုလ်ကဒါကိုလိုက်တယ်တတ္တာဖြတ်တာဘာမှမဖြစ်ကံမမြောက်ဘူးလို့ပြောတာ အကရိယဝါဒခေါ်တယ်လှုပ်တော်လဲလှုပ်တိုင်မမြည်ဘူးအကရိယဝါဒကံကိုပယ်တဲ့ဝါဒနော်ကံပယ်ဝါဒသူကတပ်ဖြတ်တာနှိပ်စက်တာခိုးတာ ဖောက်ထွန်းတာတက်ခက်လူရစ်တာ သူများသားသမီးစော်ကားတာလိန်ပြောတာနော်ပြုပေမဲ့ပြုရမရောက်ဘူးတဲ့ဒါတော့ကောင်းပြီဦးဇင်းတို့ယဉ်ကျေးတဲ့လူဖွဲ့စည်းတစ်ခုလုပ်တော့မယ်ဆိုရင်အဓိကကြတဲ့နော် ဒီလူတွေလူကုံသိက္ခာနဲ့လူ dignity နဲ့နေဖို့အတွက်အခြေခံ basic ဖြစ်တဲ့ကျင့်ဝတ်လောက်တောင် principle လေးတောင်မရှိဘူးဆိုရင်ဒီဝါဒကြီးကိုဦးဇင်းတို့လူလောကထဲဘလို့လို့သုံးဖြစ်မလဲဓာတုဝါဒကဘာမြေပြင်ပေါ်ရှိပူဆိုးကြောက်စရာကောင်းတာနော်ကဘာမြေပြင်ပေါ်ရှိတတ္တဝါအလုံးကိုအသားပုံကြီးဖြစ်သွားအောင်ဆိုဟိုးတုန်းကဂျူးတွေကိုတခါတည်း gas chamber ထဲမှာထည့်ပြီးတော့လှုပ်လိုက်တယ်လို့ပြောပြောတာအဲ့ဒီလိုမျိုးရှိသမျှလူတွေကိုစုပြီးတော့သူတို့ပြောမယ်ဆိုရင်ဒီနေ့ခေတ်ဓာတ်ဆက်ဓာတ်တင်တုံးစစ်ကြီးခေါ်တယ် အဲ့ဒီသင်္နှုတ်စိတ်ကြီးတွေကိုအကုန်လုံးလွှတ်ဖြတ်တယ်လို့မျိုးဖြတ်ပြီးတော့အကုန်လုံးဟောဘက်မှာထွက်လာတာအသားပုံပဲထွက်လာလိမ့်မယ်လေအဲ့ဒီလိုမျိုးကြီးတလောကလုံးရှိတဲ့လူကိုတတ်တာတောင်မှတတ်ရမရောက်ဘူးတဲ့ကိုင်ဘလောက်များရစ်စစ်တဲ့ဝါဒလဲနော်အဲအဲ့ဒီပြောပြီးလို့ရှင်သတိထားနော်ဦးစင်းပြောတာအကြောင်းရှိတယ်ဦးစင်းတော့မကောင်းဘူးလို့ပြောပေမဲ့ကောင်းတယ်လို့လက်ခံနေတဲ့နေရာလေးတွေရှိနေတယ်ဒီနေ့တတ်တာကောင်းတယ်ဖះကြိုက်တယ်ကြားဘူးလားလို့ သိရင်ကိုယ့်ဘာသာကိုနေလေထောက်ဝင်ပြောတယ်နော်ရှင်းကြပြီမဲ့ပြန်ပြန်တက်လာတတ်တယ်တခါတလေကြလို့ရှင်ပြန်ပြီးတော့ renew လုပ်ပြီးတော့လေအဲ့ဒါမျိုးမကောင်းမှုမဖြစ်ဘူးဆိုအာဟုသူမဖြစ်ဘူးလို့ပြောတာကောင်းပြီဇေယိုက်ကျမ်းနဲ့ဂင်္ဂါမြက်တောင်ဘက်ကမ်းမှာလူရဇေယိုက်ကျမ်းကြတယ်သူကတောင်ဘက်သားနဲ့မြောက်ဘက်သားမတူဘူးဂင်္ဂါမြက်တောင်ဘက်ကလူရဇေယိုက်ကျမ်းနဲ့မြောက်ဘက်ကလူတွေကဇေယိုက်ယဉ်ကျေးတယ်ဒါတော့တောင်ဘက်ကမ်းကလူတွေကလည်းပဲ ဇေယျကျမ်းသမားတွေကကြိုက်တဲ့လောက်တတ်တတ်ဖြတ်ပေးမယ်လေဒီကောင်တွေအကုသိုလ်မဖြစ်ဘူးတဲ့မြောက်ဖိနေတဲ့ကောင်တွေသူတော်ကောင်းတွေဆိုတဲ့ကောင်တွေလည်းပဲအကုသိုလ်တွေပြုဒါနပြုအလူဒါနတွေပြုကျင့်သုံးပါညာလုံနေပေမဲ့ဒီကောင်တွေလှုပ်တာလှုပ်တာလာကဥပုသ္ဆောင်ပိုက်စားတာပါပဲကွာလှူရေကုန်တာပဲဘာမှကုသိုလ်မဖြစ်ဘူးလို့ပြန်ပြောတာနော်ကံမမြောက်ဘူးတဲ့တောင်သီလဆောင်လို့လည်းဘာမှမဖြစ်ဘူးဒါတော့သူဝါဒကလှုပ်တဲ့ကံကိုပယ်လို့အာကိရိယဝါဒအာကိရိယဒိဋ္ဌိခေါ်တယ်ဘာလဲလဲဒိဋ္ဌိနော်အဲ့ဒါ သူ့ဝါဒကတော့ဒီနှစ်ခေတ်အိန္ဒိယမှာတော့ပျောက်ပြီဒါပေမဲ့စင်ဒူယိုမာကလေးတွေဟိုနာဒီနာမှာ modify လုပ်ပြီးသုံးနေတာရှိတယ်ဒါဟောတော့ကဒီလိုရှိခဲ့တဲ့အကြောင်းပြောခြင်းလို့ modify လုပ်ထားတယ်တဲ့တဲ့မသုံးဘူးဒီနှစ်ခေတ်မှာအဲ့ဒါကိုကသိဖို့အရေးကြီးတယ်ဒါကသူ့ဝါဒပဲဒါအချင်းချုပ်ထားတာအများကြီးပဲပြောမယ်ဆိုနောက်တစ်ယောက်သွားမယ်မက္ခလိကောသာလာတဲ့မက္ခလိကောသာလာ तू ကသူ့နာမည်ကနာမည်ရင်းမရှိဘူး မရှိဘဲနဲ့ तू ကဘာဖြစ်လာလဲဆိုတော့ तू ကနွားချမ်းမှာမွေးလာတာ तू မွေးတဲ့နေရာနွားချမ်းမှာဒါနွားချမ်းနဲ့မွေးရင် तू ဖေမေကဘာဖြစ်တော့မလဲနွားချောင်းတဲ့လူပဲဖြစ်မှာပေါ့ဟုတ်လားဒါတွေတော့ပုံမဖြစ်တော့နွားချမ်းနဲ့မှာမွေးတယ်မွေးတဲ့ခါကျတော့ကျွံပါပဲအမှန်ကနော်နွားချမ်းနဲ့ဆိုတော့နွားချောင်းရတဲ့လူဆိုတော့ဒါကျွံမဲ့တာအဲ့တော့ဒီနေ့မှာစီသွားဝယ်တာနဲ့တူပါတယ်စီအိုးလေး तू ကကင်လို့ထမ်းလို့နေမှာပေါ့နောက်ကသူ့တခင်ပါတော့လမ်းတွေကမိုးရထားတော့ရှင်နေနေချောနေတာလဲမနော် ချော်လိုက်မယ်နော်လို့နောက်ကသူ့တခင်ကပြောရင်ပြောရင်နဲ့ပြောကကြမှာပဲအဲ့ဒီမှာလဲပြီးတော့စီအိုကြီးကအမောက်ပါလင်ရော့မောက်တဲ့ခါကျတော့သူ့နောက်ကဆရာကသူ့တခင်ကပြောနေတဲ့အတိုင်းဆိုတော့တေချာပေါင်းကတော့တခုတော့လောက်တော့မှာပါဆိုအဲ့မှာတခါတည်းကဗျာကရထပြေးတာပြေးတော့သူ့တခင်ကလည်းနောက်ကနေဆွဲမိဆွဲရဆွဲတော့ပဆိုးသွားဆွဲမိတာဆွဲမိတော့ဆွဲမိလို့သူ့ကိုချုပ်ထားလို့ရှင်သူပြေးလို့မရောက်အဲ့ဒါတော့မဆုပဆိုးဒီတိုင်းချုပ်ပြီးတော့ပြေးတာပဆိုးချုပ်ပြီးတော့ပြေးတော့ခုနပုံစံဇာလန်ကအတူတူဖြစ်သွားတယ်နော်သူတို့အိန္ဒိယမှာက အဝတ်မွတ်တာခါကောင်းကောင်းပဲနော်ဆရာကြီးတွေကြီးပဲဖြစ်သွားတာဘာမှကျင့်စရာမလိုခင်ဗျားတို့အိန္ဒိယမှာဆရာမဖြစ်ချင်ဘူးလားကျုပ်အတက်တင်တန်းကြောင့်ပို့ပေးလိုက်မယ် TTC ကိုလေနော်အဝတ်မွေးဖွေးတာသွားလိုက်အဲ့ဒါခင်ဗျားတို့သိကြဆရာဖြစ်မှာပဲနော်သူလည်းဒီတိုင်းပဲဖြစ်တာပဲအဲ့ဒါကနေပြီးတော့မှဂိုင်းဆရာကြီးဖြစ်လာတာဒါတော့မွေးတာကနွားချန်ထဲမှာမွေးလို့မက်ခလိနော်အဲအပေါ့ sorry ဂောတာလနော် အဲဂေါတာလနွားချန်တမမွေးခဲ့လို့ဂေါတာလသူ့ကိုပါဠိလိုကသူ့ဆရာကပြောတာကမချော်စင်နဲ့လမ်းမချော်စင်နဲ့လို့ပြောတဲ့ပါဠိစကားလုံးကမာခလိမာနဲ့ခလိကိုပါဠိလိုနည်းနည်းပါးပါးဟိုပြောင်းဒီပြောင်းဟိုပေါင်းဒီပေါင်းလိုက်တော့မက်ခလိလို့ဖြစ်သွားတာမက်ခလိဆိုတာကဟောချော်လဲတယ်ဆိုတာချော်မလဲစင်နဲ့လို့ပြောတာဒါတော့သူ့ကိုချော်မလဲစင်နဲ့လို့ပြောတဲ့စကားလုံးကိုကရှေ့ကထားလိုက်တော့မာခလိဂေါတာလကနွားချန်နဲ့မွေးလာတဲ့သူအဲ့ဒါဟာသူ့နာမည်ဖြစ်သွားတာနောက်ပိုင်း ဒါတော့သူ့ရဲ့ဝါဒလည်းဖတ်ကြည့်စမ်းပါဦးမြတ်ဘလောက်ကောင်းလဲဆိုတာတတ္တဝါတို့သည်အ အဲ့တော့အဲ့မှာသူက သူကတော့အကြောင်းကိုပယ်တဲ့ဝါဒပေါ့လေအကြောင်းကိုပယ်တဲ့အာယတုကဝါဒသူတော့ညင်ညူးတာစင်ကြယ်တာအကြောင်းမရှိဘူးတဲ့တတ္တဝါတွေမှာဆိုတော့အကြောင်းမရှိဘဲနဲ့ဖြစ်တယ်ဆိုလို့ရှိရင်အခုလူဖြစ်လာတယ်ဆိုလို့ရှိရင်လည်းပဲလူဖြစ်တဲ့ဟောဘက်ကအကြောင်းမရှိဘူးလို့ပြောတာအဲ့လိုအကြောင်းကိုပယ်တာဒါတော့မိမိပြုလုပ်မှုဒီမရှိတဲ့ကဲလုတ်တဲ့ဟာကိုလည်းပယ်တယ်အခုဦးဇင်းတို့အခုကိုကြီးပွားခြင်းရင်ကိုဘာသာကိုအလုံးမလောက်ဘူးလားလောက်ရတယ်ကိုကြီးပွားရေးတွေကိုလောက်ရတာကိုရုံးကားတယ်နော်ပညာသင်ရတယ်လေ့လာရတယ် အဲ့ဒါလည်းမရှိဘူးလို့ကိုပဲတယ်ခိုင် လက်ရှိဘဝမှာပြီးတော့သူတော်ဘာကပြုလုပ်ပေးမှုတွေမရှိဦးဇုံတို့မှာတပ္ပုရိတတန်တေဝဗါတယ်လေသူတော်ကောင်းကိုမိဝဲရမယ်ခိုင်သူတော်ကောင်းကိုအမိဝဲရမှာမြတ်စွာဘုရားပြောတယ်မဟုတ်လားအာနန္ဒာဟာသူတော်ကောင်းကိုမိဝဲရင်လိုအပ်တဲ့ကြိုးတဝက်ပြီးတယ်ဆိုတော့မြတ်စွာဘုရားဘယ်လိုပြောလဲတရားလုံးကိုပြီးတယ်တဲ့ခိုင် ။ तू ကအဲ့ဒါမလုပ်ဘူးတဲ့။ तू များလုပ်ပေးလို့မရဘူးလို့ပြော။ तू များအကူကြီးလို့ဘာမှမဖြစ်ဘူး။ဦးဇင်းတို့မှာတော့ခါတိုင်းဆရာမိဝဲရမိတ်ဆွေကောင်းရှာရတငယ်ချင်းကောင်းရှာရတော်ရတက်တယ်လူရှာရနဲ့သူတို့ရဲ့ကူညီပံ့ပိုးတင်ပြမှုကြောင့်ဦးဇင်းတို့ဘဝတွေလည်းမတွတ်တက်ဘူးလားလို့ခိုင်း။ဦးဇင်းတို့လည်းဆရာသမားကောင်းသွားမိရတာပဲ။စာသင်တယ်တရားလေးအထုတ်တယ်လေ့လာတယ်ဘာလို့ချင်ဆရာကောင်းမရှာဘူးလား။ရှာအဲ့ဒါသူတို့သင်ပေးလို့ကိုလည်းဒီလိုသိဒီလောက်တတ်တာလေ။ဒါတော့သူတို့ပေးလို့ကိုရတာအဲ့ဒါ तू ကမရှိဘူးတဲ့ခိုင်း။ဒါ तू ပြောတာပဲ။သူ့ဝါဒ ယောက်ျားတို့ပြုတ်အပ်သည်မရှိထားပါတော့ယောက်ျားဆိုတာလောကမှာတော့ဟောဟိုရောက်ဒီရှေ့ကနေဥဆောင်တဲ့လူကိုပြောတာပါအမျိုးသမီးလည်းတူတူပါပဲခွန်အားမရှိလုံးလားမရှိယောက်ျားတို့စွမ်းအားမရှိတယ်ဦးဇင်းတို့ဗမာဟိုတုန်းကပြောနေကြတာပါတယ်လေယောက်ျားတို့ကလူကြီးချင်းကဟွန်းဟွန်းသူကတော့မရဘူးတဲ့ဆိုလိုတာယောက်ျားတို့လုံးလားမိန်းမတို့လုံးလားဟုတ်တော့မဟုတ်လားအမျိုးသမီးတွေလူသားလုံးလားတွေဟာ စ조사ရင်ကောင်းကင်ကကျေတောင်မှဆွတ်လို့ရနိုင်တယ်လို့ဒီလိုကြုံဝါပြီးတော့အလုံးလုံးနေတဲ့အချိန်ကမှလှုပ်လဲအလကားပါကွာမင်းတို့ဝိရိယတွေအရာမထင်ပါဘူးလို့ကပယ်ချပြစ်တာလူပြင်းဝါဒသွတ်သွန်းတာပဲဟုတ်တယ်မလားအဲ့ဒါပြီးတော့ဘာပြောတယ်လဲဆိုရင်နောက်တစ်ခုကအသက်ရှူနေတဲ့တတ္တဝါမှန်သူစွမ်းအားမရှိတဲ့ကိုင်းနောက်ဆုံးကြတော့ခြုံကြတယ်အသက်ရှူနေတဲ့စွမ်းအားမရင်ဘာမှဒီအောင်မလုပ်နိုင်ဘူးဘာမှမလုပ်တတ်ဘူးလို့ပြောတာမင်းတို့စွမ်းအားမရှိဘူးတဲ့နောက်ပြီးတော့တခါသူ့တဘာဝအတိုင်းသာဖြစ်မယ်တဲ့ဆိုလိုတာက ဒီလက်ရှိဦးဇင်းတို့ဖြစ်နေတဲ့အရာအလုံးကြီးကပုံစံခွက်ချပြီးသားဖြစ်နေတယ်ဦးဇင်းတို့ကပြင်လို့မရအောင်ဆိုတော့သူကဘာလဲဆိုတော့ fertilization ကြီးဖြစ်နေတာဒီနေ့ခေတ်ပြောဟုတ်တယ်မလား fertilization ဆိုတော့ပုံသေးကြီးလေအလုံးက fake ကဟိုတက်လုပ်ပြီးသား determine လုပ်ပြီးသားဆိုတော့ဘာဖြစ်တယ်လဲဆိုလူမိုက်ဖြစ်စေနောက်မှအောက်မှပါပြီးသားလူလိမ္မာဖြစ်စေပညာရှိဖြစ်စေတဲ့မဟာကပ်ပေါင်း၈တန်း၄သိန်းပြည့်ရင်တန်တရားကုန်ပြီမင်းတို့ကြည့်မနေနဲ့လို့ပြောတာ မင်းတို့ပင်မခံအားထုတ်မနေနဲ့ကွာပင်မတာပဲမာက၈တန်း၄သိန်းတွေ့ရင်တန်တရားကနှခမ်းရောက်ပြီဟောပဲမရှိတော့ဘူးတဲ့အကုန်ကျွတ်မှာနော်ကျွတ်ပွဲကြီးအလွတ်ပွဲကြီးအဲ့ဒီမှာလာလိမ့်မယ်ပြောတာဆင်းရဲချမ်းသာမှန်သမျှတောင်းနဲ့ချင်ထားသူအတိပဲတဲ့ဆင်းရဲတဲ့သူရောတန်းချမ်းသာတဲ့သူရောနော်ချမ်းသာတဲ့သူလည်းပတ်စံရှိလို့ကြိုပြီးတော့မကြွတ်ဘူးဆင်းရဲတဲ့သူလည်းပဲမျက်နှမွဲဆိုပြီးတော့နောက်ကျမနေခဲ့ဘူးအတူတူပဲလာမှာအတူတူကြွတ်ကြမှာနော်ခမရတို့နဲ့ကြုတ်တုံးတွေတော့အကြိုက်ပဲထင်တယ် နော်အဲ့ဒီဝါဒပြောင်းရင်မကောင်းဘူးလားကျုပ်တို့လည်းတင်တိုင်းပိုက်သူ့လိုပဲနေလိုက်ကြအောင်ကောင်းဘူးလားလှုပ်သက်တာတယ်လေနော်အချိန်တန်ကျွတ်လိမ့်မယ်ဗျာမဟာက၈000 4000တမသူမှမပို့ဘူးတဲ့တန်တရားကြီးအပိုင်းခြားဒီအတိုးအယုတ်အပိုလိုမရှိပိုင်းခြားကန့်တတ်ပြီးသားဖြစ်၏တဲ့အရှိလုံးကိုပြစ်လိုက်တဲ့အခါကျလို့ရှင်ဟုတ်လားပြစ်ချလိုက်တယ်ကျုပ်ကျုပ်ကုံရင်ရက်သွားလိမ့်မယ်ဟုတ်တယ်မလားအပေါ်တိုက်ကနေပြီးတော့သုံးတက်တက်ကနေလေးတက်တက်ကနေအရှိလုံးလေးဂဲလေးနဲ့ကြိုးချဂဲလေးနဲ့အမှထားပါတော့လှုပ်တယ်ကြိုးလေးဆုံးရင်သူရမှာပဲ ဆိုတော့တတ္တဝါတွေဘလောက်ကိုပဲရှေ့ကြော်ပြီးတော့ရှေ့ချင်းရှေ့ချင်းကျိုးဆုံးရင်ရက်တယ်လို့ပဲအကုန်လုံးကတန်တရားဆုံးရင်ရက်ကိုရက်သွားမှာလေခိုင်ကြင့်မို့မလို့ဘူးပြောတာသူဟာကပြီးတော့အဲလူမိုက်ဖြစ်စေပညာရှိဖြစ်စေအချိန်ကာလစိတ်ရင်တဲ့အဆုံးသတ်ကြလိမ့်မယ်တဲ့ပညာရှိများကလည်းဒီတွေပိုးလို့မစောသူတို့ပညာရှိတယ်ဆိုလို့သူတို့ကကြိုပြီးတော့မကြွဘူးလို့ပြောတာဆင်းရဲတဲ့ဆင်းရဲသူဆင်းရဲသားလူမိုက်တွေကလည်းပဲညံမရှိလို့ဆင်းရဲလို့ဆိုပြီးတော့ဒီတဲ့နောက်မကြဘူးတဲ့အဲ့ဒါသူ့ဝါဒပဲသူကတော့ အကြောင်းကိုပယ်တဲ့အဟေတုကဝါဒအကြောင်းကိုပယ်ရင်အကျိုးလဲပယ်ပြီးသားပဲဗျဒါအကြောင်းကျိုးဆက်ဆက်နေတာနော်ကဲနောက်တစ်ယောက်သွားကြအောင်ဆိုသူကအဇိတာကေတကံပလအဇိတာကေတကံပလတဲ့သူကတော့စောစောလေးတုန်းကနှစ်ယောက်ကအဝတ်မဝတ်ဘူးနော်သူကြတော့အဝတ်ဝတ်တယ်ဒါပေမဲ့သူ့အဝတ်ကရိုးရိုးအဝတ်မဟုတ်ဘူးဗျစပယ်နေကိုရစ်ပြီးတော့ဝတ်တာနော်ဒါကြောင့်ကေတကပလဆိုတာကပလာ သပင်ကပလာကြီးကိုဝတ်တာနော်အဲ့အဝတ်အထည်ကတော့အညံဆုံးလို့ပြောတာပဲအညံဆုံးဆိုတာကပူတဲ့အချိန်ကျရင်လည်းပူတဲ့အေးတဲ့အချိန်ကျရင်လည်းအေးတဲ့အဲ့ဒါကြီးကို तू ကတော့နည်းနည်းကြည့်ရတာဒီနေ့ခက်လို့ဆိုရင်တော့ဘာခေါ်မလဲဟောထူးထူးဆန်းဆန်းလုပ်ပြီးတော့ဝတ်တယ်ခေါ်မှာပေါ့နော်အဲ့တော့ तू ကသူ့ဂုံဘုတ်ကဘာလဲဆိုရင်အခြားသောဘယ်သူတွေကမှအောင်လို့မရဘူးသူ့ကိုဘယ်သူကမှအနိုင်ယူလို့မရဘူး तू ကသာလေနိုင်တယ်ဆိုတဲ့စကားလုံးကိုကြွေးကြော်ပြီးတော့အဇိတ သူဝတ်တာကဇပင်ဖြစ်ဇပင်ကပလာကြီးရုပ်ဝတ်ယုံကြီးဝတ်ထားလို့ကေတကံပလဆိုတော့အဲ့ဒီစကလုံးနှလုံးကိုပေါင်းပြီးတော့သူ့ကိုအဇိတကေတကပလလို့ခေါ်တယ်တဲ့အဲ့တော့သူ့ဝါဒကတော့ဥစဉ်တော့တော်တော်များများပြောခဲ့ပြီးပါပြီနော်အဲ့တော့ပေးလှူရတဲ့အကျိုးမရှိဘူးအလှူကြီးကြီးပေးပေးငငယ်ပေးပေးဧည့်သည်ဧည့်သည်တောင်းတယ်လားလို့လက်ဆောင်ပဲပေးပေးကောင်းမှုကုသိုလ်ကံအကုသိုလ်ကံဆိုတာလည်းမရှိဘူးကံရဲ့အကျိုးလည်းမရှိဘူး ဤလောကကနေတပါးသောလောကနဲ့တည်နေသူတို့အတွက်နော်တပါးလောကမိဆိုလိုတာကဒီဘဝမှာနေတဲ့ပုံကိုယ်တွေတေပြီးရင်မင်းတို့နောက်တစ်ဘဝသွားမယ်မထင်နဲ့မရှိဘူးလို့ပြောတာနောက်တစ်ဘဝရောက်နေတဲ့ပုံကိုယ်တွေလည်းမင်းတို့ဘဝကနေဒီဘက်ကိုလာမယ်မထင်နဲ့မင်းတို့ဘဝမင်းတို့ပဲပြီးပြီဒါပဲတဘဝတည်းနဲ့အဆုံးသတ်ရေးလို့ဆိုအဓိပ္ပာယ်ရှိတယ်ပြီးတော့မိမိဘတွေမှာပြူစုခြင်းလှုပ်ကြွရခြင်းရဲ့ကောင်းမှုကုသိုလ်လည်းမရှိဘူးတဲ့နော်ပြီးတော့မှတခါတေပြီးလို့နောက်ဘဝကိုရောက်တဲ့တတ္တဝါဆိုတာလည်းမရှိဘူး လောကမှာကောင်းစွာကြင်ကြံထားသဖြင့်ကောင်းကောင်းမွန်မွန်ကြင်ကြံထားလို့နော်ဒီလောကတမလွန်လောကကိုကိုယ်တိုင်သိမြင်ပြီးဟောပြနေတဲ့တမနာပြမနာဆိုတာလည်းမရှိဘူးတဲ့ဆိုလိုတာဒီဘဝမှာကောင်းကောင်းမွန်မွန်ကြင်တဲ့အတွက်ကြောင့်မလို့ဇန်နေတမဘတ်တွေနော်အဘိညာဉ်တွေရတဲ့အခါကြလို့ရှိရင်ဒီပြင်ဘဝတွေကိုလည်းကြည့်လို့ရတယ်မဟုတ်လားအဲ့ဒီလိုမျိုးကြင်တယ်ဆိုတာလည်းမရှိပါဘူးတဲ့အလကားသူတို့ရန်တန်းဝါပြီးတော့ကြွားပြောနေတဲ့အဲ့ဒီသဘောမျိုးပညာရှိသူတော်ကောင်းတွေကိုသူကတခါတည်းမရှိဘူးလို့ဆိုတဲ့အနေနဲ့သူကသူမှမလုပ်တာဟုတ်အဲ့လိုတခါတည်းပုတ်ချတာ လူများသည်ဓာကြီးလေးပါးမျှတာရှိပြီးတည်သောအခါအတွင်းအစ္ဆဒဓာကြီးလေးပါးတို့သည်အပြင်ဘိဒ္ဓဓာကြီးလေးပါးတို့နဲ့ပေါင်းစည်းသွား၏တည်တဲ့အခါကျတော့ဒါခန္ဓာကိုယ်ကဓာကြီးလေးပါးအဲ့ဒီဓာကြီးလေးပါးကမြေပြင်ပေါ်ချလိုက်ရင်ဒီထက်ကဓာကြီးလေးပါးသည်မြေကြီးထက်ကဓာကြီးလေးပါးနဲ့ပေါင်းသွားလေသည်ဒါကိုပြောတာနော်ဒါတော့ဓာတ်ကြီးလေးပါးနဲ့ဖွဲ့တယ်ဆိုတော့တည်တဲ့အခါကျရင်ဒီဓာတ်ကြီးလေးပါးကမြည်ကြီးတဲ့စုံသွားရလို့ဆိုလို့တယ်သူ့ရဲ့အတွေ့အကြုံကပြီးတော့တခါစိတ်ကြတော့ဘယ်ရောက်သွားလဲ ကောင်းကင်နဲ့ပြန်သွားရောတဲ့သူ့ရဲ့အတွေးခေါ်နော်အဲကောင်းကင်နဲ့ပြန်သွားပြီတဲ့နောက်ရှိသမျှဂုံကလည်းပဲရှိသမျှကောင်းတဲ့ဂုံမကောင်းတဲ့အပြက်ကလည်းသင်ချိုင်းပဲနောက်ဆုံးသင်ချိုင်းအပြင်ပဲဟိုဘက်မထွက်ဘူးတဲ့ဆိုလိုတာကမင်းတို့ကောင်းအောင်ဘလောက်ပဲလှုပ်လှုပ်မင်းတို့ကြိုးစားသမျှဂုံဘုတ်ကလည်းသင်ချိုင်းရောက်ရင်ကုန်ပြီမရှိဘူးဒါပဲဟုတ်တယ်လေနောက်ဘဝမှာမရှိတာဟုတ်မင်းတို့ဘလောက်ပဲဆိုးဆိုးမိုက်မိုက်သင်ချိုင်းဟိုဘက်မရောက်ဘူးတဲ့မင်းတို့သင်ချိုင်းဟိုဘက်ကိုငရဲလည်းမရှိဘူးလို့ပြောတာသင်ချိုင်းကနောက်ဆုံးစခန်းပဲသင်ချိုင်းဟိုဘက်ဘာမှမရှိဘူးတဲ့နောက်ပြီးတော့တခါ လူသမျှသည် ပြာသာအဆုံးရှိကုန်၏အဲ့ဒါကဒုက္ခကိုပြောတာ ရှေးတုန်းကဒီဗြမာလို့ခေါ်တဲ့ဟိဒီဗြမာတွေကိုယုံကြည်တဲ့ပုဂ္ဂိုလ်ကဒီဗြမာကြီးကိုရောက်ရည်ဗြမာဖြစ်ရည်ဗြမာပြရောက်ရည်ကသူကမီးလေးပူဇော်ရတယ်ဒါတော့မီးပူဇော်တဲ့အခါအဲ့မီးရုပ်တော့ထောပတ်ကလေးကိုလောင်းလောင်းပြီးတော့မှတခါထောပတ်ကလေးလောင်းလိုက်ထင်းလေးထက်လိုက်ထောပတ်ကလေးလောင်းလိုက်ထင်းလေးထက်ဆိုတော့ထင်းလဲကုံတယ်ထောပတ်လဲကုံသွားတော့အောက်မှာပါကြံလဲအဲ့ဒါပြောတာ လှူရင်ဘာဖြစ်တယ်လဲဆိုတော့ပြာဖြစ်တယ်ဆိုတော့ဟုတ်တယ်လေထင်းဆက်ရမှာတော့ထင်းကပြာဖြစ်ပြီပေါ့ထောပတ်လောင်းချောင်းထောပတ်လည်းပြာဖြစ်ပြီပေါ့အဲကြောင့်လှူရင်ပြာဖြစ်တယ်ဆိုတော့အဲ့ဒါပြောတာလူသည်မဒါနလည်းပဲပြာသာအဆုံးရှိကုန်၏ရှေ့ကမိဘူးဆိုတာကိုပြောတာနော်ပြီးတော့ဒါနဟုသည်တဲ့လူတုံးတွေကသတ်မှတ်ထားတာအားတဲ့အားတဲ့ကောင်တွေကပေးရတာတဲ့တုံးနဲ့အားတဲ့ကောင်တွေပေးရတာလူလေတွေကအလူခံစားသွားတာတဲ့ကဲဟမ်အဲ့တော့ အလူခံစားတဲ့လူမှန်သမျှဒီအကုန်လုံးကအာဘုန်းကြီးတွေတော့မတွက်နဲ့ခင်ဗျဒီနိုင်ငံမှာအလူခံတဲ့အဖွဲ့အစည်းတွေ non profit organization တွေအများကြီးပဲကျုပ်ကအဖော်ရှိတယ်ဟင်းအဖော်ရှိတယ်အမေရိကန်မှာပုံဆိုးတယ်ဗမာဗမာပြည်တွေတောင်ဆိုးသေးတယ်ကျုပ်တို့ဘုန်းကြီးတွေမှာရောက်လာလိုက်တဲ့ non profit organization ကအလူခံစားတွေအမျိုးစုံရောက်တာဗမာပြည်တွေပုံဆိုးတယ်ဒါကြောင့်ကျုပ်တို့ကလူကန်ဆိုလို့ရှိရင်ဟောကြားဘူးသေးတယ်ဘေရီဂိတ်ဆိုလို့ရှိရင်နောက်ဆုံးကြကိုယ်စလဲနဲ့ကိုပိတ်ထားရတယ်သူရှိလူကန်ဘောလုံးလို့နော်အလူကန်ပေါ်မှာပေါ် အဲ့ဒါလူလေတွေကြီးပဲအကုန်လုံးနော်အဲ့ဒီလူကန်စားတဲ့သူတွေကလူလေလေတဲ့ဘလို့လဲတယ်လဲအောင်သားလေးမှာပါတယ်နော်သူတို့ပြောပုံလေးကသူတို့ကရှိတယ်အဋ္ဌိကဝါရသမားများပြောသည်တမလွန်ရှိသည်ကံကံရဲ့အကျိုးရှိသည်ဆိုတာဆိုလိုတာကဟေးတမလွန်ဆိုတာလည်းရှိတယ်ကံဆိုတာရှိတယ်ကံရဲ့အကျိုးဆိုတာရှိတယ်လူပြည်ရှိတယ်နတ်ပြည်ရှိတယ်ဆိုတော့ဒါကအဋ္ဌိကဝါရဆိုတာကနောင်တမလွန်ဘဝရှိတယ်ဒါနအကျိုးရှိတယ်လို့အယူရှိတဲ့ပုဂ္ဂိုလ်ကိုအဋ္ဌိကဝါဒီလို့ခေါ်တယ်အရှိသမားများ သူတို့ကနောက်ဘဝမရှိဘူးကုသိုလ်အကျိုးမရှိဘူးအကုသိုလ်အကျိုးမရှိဘူးဆိုတာနတ္တိကဝါဒသမားဒါတော့ဦးဇင်းတို့ကအတ္တိကဝါဒသမားအတ္တိကဝါဒီသူတို့ကြတော့နတ္တိကဝါဒီဒါတော့သူတို့ကဦးဇင်းတို့ဆွဆွဲတယ်နော်အတ္တိကဝါဒသမားတွေကလူလဲတွေပဲတဲ့နတ်ပြည်နဲ့မြောက်တယ်ဘာဖြစ်တယ်ဆိုတော့အဲ့ဒါပြောတာဦးဇင်းတို့ပုံမှန်ပြပေါ်ဘူးလားလို့ရှိတယ်လေနတ်ပြည်နဲ့6တာတို့နတ်ပြည်နဲ့မြောက်တာတို့ငရဲနဲ့6တာတို့ဆိုတာလေအဲ့ဒီဝါရခတ်ဆန်ဆန်အဲ့ဒါဒါကြောင့် ဒါအဋ္ဌိကဝါဒသမားတွေကစားလုံးထွင်ထားတာတဲ့စားပေါက်ထွင်ထားတာနတ်ပြည်ရှိတယ်ငရဲရှိတယ်နော်မင်းတို့မလုံနဲ့အာလှူကြနော်မင်းတို့ရှိသမျှတွေဒါကလည်းကုန်ကျက်ထားမယ်ဆိုမင်းတို့ငရဲရောက်မှာဟောငရဲနဲ့၆တယ်လှူရင်နတ်ပြည်ရောက်မှာနတ်ပြည်နဲ့မြောက်တယ်ပေါ့အဲ့ဒါအဋ္ဌိကဝါဒသမားတွေစားပေါက်ထွင်ထားတာတဲ့အဇိတာဆိုသွားတာသူလုံပုံလို့ဆိုရင်ဘုန်းကြီးတွေတောင်ဆွမ်းခံရချင်နော်အခုနပြောသလိုပဲလောကထဲမှာ charity အဖွဲ့တွေဆိုတာလည်းမရှိနိုင်ဘူးတယောက်နဲ့တော့ကူတာညီတာပေးတာကမ်းတာလက်ဆောင်တောင်ပေးဖို့မဖြစ်တော့သလိုဖြစ်နေတယ်အဲ့ဒါသူ့ဝါဒနတ္တိကဝါဒသမားသူက နော်ကံကောင်းပြီနောက်တစ်ယောက်သွားကြစို့နော်အဲ့ဒါအဲ့ဒီဝါရတွေကစဉ်းစားကြည့်နော်ဦးဇုံတို့အဲ့ဒီနတ္တိကဝါရတွေဒီနေ့ခေတ်တည်ရှိသေးတော့မယ်ဆရာကြီးတွေတော့မရှိတော့ဘူးဒါပေမဲ့တို့ဝါရတွေကမကြံဘူးလားရှိတယ်ဒီနေ့ခေတ်တည်ကြံနေတော့မယ်ဝါရတွေကတို့ကကြံနေကြတော့မယ်ဒီနေ့ခေတ်တည်နံပါတ်၄ကပကုဒ္ဒကိစ္ဆာယနနော်ပကုဒ္ဒကတော့သူ့နာမည်ပါပဲကိစ္ဆာယနတို့ရဲ့အနွယ်တို့ရဲ့မျိုး အဲသူကတော့ဘာလဲဆိုသူ့ရဲ့ဝါဒမှာထူးခြားတာကရေအေးကိုအသုံးမပြုဘူးရေအေးကိုအသုံးမပြုတော့ခက်တာကအိန္ဒိယမှာကအိမ်သာသွားရင် ရေဆေးတယ်ရေအေးအိမ်သာသွားရင်ရေဆေးရမယ်ဆိုတော့သူတို့ကရေအေးမသုံးဘူးဒါတော့ရေနွေးရမှသုံးမယ်ဆို ရေနွေးမရတဲ့နေရာကြတော့အဲ့ဒါကပြဿနာပြဿနာပဲနော်သူ့စာဖတ်ရတာဥစဉ်တော်နှာခေါင်းကနည်းနည်းနန်သလားအောင်ပြီ ရေမဆေးဘူးဒီတိုင်းရေနွေးရမှဆေးတာအဲ့ဒါသူကရေအေးထဲမှာသူတို့ကနော်ဘာတွေရှိသလဲဆိုတော့ဇီဝရှိတယ်ဆိုပြီးတော့ယုံထားတဲ့သဘောရှိတယ်နော်ဦးဇင်းတို့ဒီနေ့ကဘာလဲ microbiome biology တဲ့ biology နဲ့ခတ်ဆင်တယ်မယ်သူတို့နှာခေါင်းတွေမှာဒါလေးတွေ mask လေးတွေဝတ်ထားတယ်နော် SARS ရောဂါဖြစ်မှာဆိုလို့မဟုတ်ဘူးလေထဲမှာပိုးပါတယ်သေမှာဆိုလို့တဲ့ကဲသူတို့ရဲ့ဝါရအစွန်းထွက်တာအဲ့ဒါကြောင့်ရေကိုဖြတ်မယ်ဆိုရင်ရေထဲမှာဇီဝရှိတယ် ဒါကြောင့်မလို့ရေကိုဖြတ်ပြီးလို့မြစ်ချောင်းဟိုဘက်ရောက်ရင်တဲပုံစီတီတဲအဲ့ဒီမှာပြန်အာဘဖြီကျွန်ုပ်ဒီရေကိုဖြတ်မိတဲ့အတွက်ပါဏာတိပါဒကံတိမာဤနော်ဒါကြောင့်မလို့ကျွန်ုပ်ရဲ့သီလပြန်ဖြူစင်အောင်တဲပုံစီတီမှာရှ िख ိုးတောင်းပန်ပြီးတော့သူက confession လုပ်ရတယ်တဲ့သူတို့ဝါဒနော်ဒါသူတို့ကလေတဲ့တွေရောရေတဲ့တွေအကုန်လုံးသူတို့ယူရတာအဲ့ဒါလိုဖြစ်တာဒါကြောင့်ရေမြေလေမိပြီးတော့ချမ်းသာဆင်းရဲပြီးတော့အသက်ဇီဝဆိုတဲ့ အစုကြီး9မျိုးရှိတယ်အဲ့ဒါက तू က naturally exist ပဲသူတို့တဘာဝအရာတည်နေတာအဲ့ဒီ9ပါးသောဓာတ်ကြီး9မျိုးပေါ့နော်ဦးဇင်းတို့ပြောသလိုပဲ तू က the great seven elements လို့ပဲဆိုပါတော့ဒီဓာတ်ကြီး9မျိုးဒီကာယဆိုတော့အစုကြီး9မျိုးဒီပြုသူလည်းမရှိဘူးတတ်ဖြတ်ဖြစ်စည်းဖြောက်ပြက်နိုင်သူလည်းမရှိဘူးတဘာဝအရာအမြဲတမ်းတည်နေလိမ့်မယ်ဒါကြောင့်မလို့ဦးဇင်းတို့ခန္ဓာကိုယ်ဒီသူတို့ပြောတဲ့ ခုနှစ်ပါးသောအစုကြီးကာယကြီးကာယဆိုတာအစုအဝေးကြီးကိုပြောတာနော်ခန္ဓာကိုပြောတာမဟုတ်အစုအဝေးအုပ်စုကြီးကိုအဲ့ဒီ group ကြီးခုနှစ်ခုနဲ့တိဆောက်ထားတဲ့ဟောဒီကာယကိုအဲကာယနဲ့ရှိတဲ့ဥစဉ်တို့တတ္တဝါတွေဆိုတော့အဲ့တော့အဲ့ဒီလူတယောက်ကဥစဉ်တို့ကိုဓာတ်နဲ့ထိုးတတ်မယ်ဆိုရင်တဲ့တတ်ရမမြောက်ဘူးတဲ့ကဲဘာဖြစ်လို့လဲဆိုရင်ဒီအစုကြီးခုနှစ်ပါးကဖွဲ့စည်းထားတာဖြစ်တဲ့အတွက်ဓာတ်နဲ့ထိုးလိုက်တယ်ဆိုရင်အဲ့ဒီအစုကြီးခုနှစ်ပါးရဲ့ဂျားတွေကိုရောက်သွားတာနော် ခင်ဗျားတို့ထုတ်ခံနိုင်မှာမလားအဲ့ဆိုလိုတာကတော့အဲ့ဒီအုပ်စုကြီးခုနှစ်ခုဆိုဆဲခုနှစ်ခုတည်းဝင်သွားတယ်ဗောတိုက်ရကြီးမကြဘူးတဲ့ကင်ဗာဏတိပါဒကမဖြစ်ဘူးတတ်မှုမမြောက်ဘူးနော်အဲ့ဒါလိုမျိုးဒါတော့အသက်ဇီဝကိုတတ်လို့မရဘူးတဲ့အဲ့ဒီခုနှစ်မျိုးဒီတဘာဝအရာတည်နေတာသာလည်းဖြစ်တဲ့အတွက်ကြောင့်မလို့တတ်တယ်လူကတတ်ရမရဘူးဒီဓာတ်ကြီးခုနှစ်ပါးကိုဘယ်သူကမှဖြစ်လို့စီးလို့မလဲရဘူးတဲ့ဒီတိုင်းတည်နေတာဥပမာထားပါတော့မကျင်တဲ့လို့ဟောဒီ အာကာသထဲမှာဓာတ်နဲ့ခုတ်အဲ့ဒီဟာကြီးပျောက်သွားရလားဒီ space ကြီးလေမပျောက်ဘူးဘလို့မှလုပ်လို့မရဒီဓာတ်ရဲ့ဟင်းလင်းပြင်းကြီးဖြစ်နေမဟုတ်လားအာကာသဆိုတာဟင်းလင်းပြင်းကြီးဒီအာကာသဟင်းလင်းပြင်းကြီးကိုဘယ်သူမှမီးရှို့လို့လည်းမရဘူးဖျောက်လို့လည်းမရဘူးပြက်လို့လည်းမရဘူးအဲ့ဒီလိုတီးတယ်လို့တီးနေတာလို့ပြောတာအဲ့ဒါသူ့ဝါဒနောက်တစ်ခုသွားကြစို့တင်စရတင်စရဘေလတ္ထပုဒ္ဒဆိုကြည့်သမားအဲ့ဒါအေး तू ကနော်ရှင်သာရိပုတ္တရာတို့ ရှင်မောကလန်တို့ရဲ့ဆရာနော်သူဆရာဟောင်းသူကတော့နာမည်ထူးတယ်နော်အဲနည်းနည်းထူးတယ်သူကတင်ဆရာကတော့သူ့နာမည်ပေါ့လေဘေလထပုဒ္ဒဆိုတာအာရှေးတုန်းကတော့အဖေရဲ့နာမည်ကိုယူတာကိုဥပမာအာတချို့ကအမေနာမည်ယူတယ်ရှင်သာရိပုတ္တရာကသူ့အမေနာမည်ယူတယ်တာရီပုဒ္ဒတာရီရဲ့သားနော်အဲ့ဒါမျိုးအဲ့ရှေးတုန်းကအဲ့ဒီလိုနာမည်ယူတယ်ဒီမှာဆိုရင်ဒီနိုင်ငံလည်းယူတာပဲလေ Everson ဆိုတာဟုတ်တယ်မလားလို့ Everson တို့ Anderson တို့ဆိုတာလေ အန်တာရဲ့သားမို့လားအဲဘရဲ့သားလေအဲ့ဒါမျိုးအဲဒဗာဆန်အန်တာဆန်ဆိုတာဒီတာရိပုတ္တတို့တုံးတယ်လို့တုံးတာအတူတူပဲဗျအဲ့ဒါကြတော့ဒီဒီနောက်နောက်နိုင်ငံနဲ့မှဲ့တဲ့နာဆန်ဆိုတာသားပြောတာမဟုတ်လားလို့အဲ့ဒါမျိုးအဲ့ဒါတော့သူတို့လည်းအဲ့ဒီလိုပဲဒါတော့ဘိလက်ထကသူ့ဖေပုတ္တကဒါသားဆိုတော့ဘိလက်ထရဲ့သားသူ့နာမည်ကတင်စေရသူကတော့ပရဘိုက်အနွယ်ပရဘိုက်ဆိုတဲ့သဘောကနော် ရက်တကာရွာတကာလှဲပြီးတော့မှလိုက်ပြီးဝါရညင်းနေတာဒီဘက်လုံနေတဲ့လူတွေဦးဇင်းတို့ကြားဘူးတယ်မို့လားတက်ဆက်ကအေးအဲ့ဒီပရပိုက်ဆိုအဲ့ဒါပြောတာပရပိုက်တွေကသူတို့ပညာတော်တယ်တင်းတယ်နော်တင်ပြီးလို့ရှိရင်အဲ့သူတို့ပညာတွေတင်ပြီးလို့သူတို့ academic ကျောင်းတွေမှာတင်မှာပေါ့သူကသူကတင်ပြီးလို့ရှိရင်အဲ့ဒီဝါရတွေတက်ပြီးဆိုရင်သူကရွာတကာရက်တကာလှဲညင်းတာနော်ဒီနေ့ခေတ်ဆိုစင်ထိုးပြီးညင်းတာဦးဇင်းတို့ဗမာပြည်မှာငကိုတော့ကရှိရှိခဲ့ဘူးတယ်ကြားဘူးကြလားတချို့ရမှာရှိတယ်နော်အဲ့ဒါမျိုးအဲ့တော့ သူတို့လည်းအဲ့ဒီလိုဆန်ဆန်ပဲဒါတော့သူကဘယ်လိုလဲဆိုလို့ရှိရင်သူ့ရဲ့အယူဝါဒကတတ္တဝါတွေသေပြီးသေပြီးဒီမှာနှောက်နိုင်တဲ့နော်အဲနော်အဲ့ဒါလေးဖတ်ကြည့်စမ်းမကာကြီးရှိသည်လဲမဆိုးနိုင်ကောင်းပြီ အဲ့ဒါအများကြီးပဲသူကတော့ဒါမဲ့ဗမာလိုဖြောက်အောင်လို့လွယ်လွယ်ပြန်ပေးလိုက်တာသူကအကွက်သမားနောက်ဆုံးကြမှာဒီပြင်ဘာသာတွေပေါ်ပြီးမှဟိုကနည်းနည်းတရားနည်းနည်းပေါင်းလိုက်တာနောက်ကြတဲ့လူဆိုတော့ကောင်းတဲ့ထင်ဟွာလေးဆွဲယူအဲ့လိုယူတာအဲ့တော့ तू ကဘာလဲဆိုရင်ဥပနိရှက်ဆိုတာပညာရှင်ကြီးပညာရှိကြီးရဲ့တပည့်တွေရှိကိုလည်းသွားမေးသူတို့ကဥပနိရှက်ကျမ်းရဲ့အဓိကက तू အမြဲရှိဤနေဆဆိုတဲ့ဝါဒသူတို့အခြေခံထားတယ်ဒါတော့အဲ့ဒါလေးကိုလည်းသူတို့ကတပိုင်းယူထားတယ် ဗုဒ္ဓဘာသာမှာမြတ်စွာဘုရားရဲ့တပည့်တွေရှိချင်းကဗုဒ္ဓဘာဗုဒ္ဓကဘာဟောလဲအနိစ္စမဟုတ်ဘူးလားအဲ ever changing ကိုဟောတဲ့အတွက်အမြဲမရှိဆိုတာလည်းကိုလည်းသူကနည်းနည်းယူတယ်ပြီးတော့မှနိဂန္ထတွေနိဂန္ထဆိုနောက်တစ်ယောက်ကိုပြောတာနောက်တစ်ယောက်အဲ့ဒီရဲ့တပည့်တွေကြတော့သူကတချို့အမြဲရှိတယ်တချို့အမြဲမရှိဘူးဆိုတဲ့ဝါဒဟိုဘက်ဒီဘက်ပေါ့နော်တချို့ကြတော့အမြဲရှိတယ်တဝက်စီပေါ့50 50ယူတယ်အဲ့ဒါကိုလည်းသူ့ဝါဒထဲမှာထည့်ထားတယ်ပြီးတော့မှအဲ့ဒီသုံးခုကိုပေါင်း ပေါင်းပြီးတော့သူတို့သုံးခုပေါင်းထားတာကိုယောသမမှွေအံယောသမကအခုမှမှွေတာမဟုတ်ဘူးဟောတော့ကဒီလိုမှွေလာတာအဲ့ဒါသူပဲယောသမမှွေဆိုတာခုဗမာပြည်ကယောသမမှွေနောက်တော့ကြာနေပြီဟုတ်လားအဲ့ဒါသူကတော့အကုန်မှွေထားတာမှွေပြီးတော့မှသူကဟောဘက်ကမေးသလားဆိုရင်အဲ့လိုလည်းမဟုတ်ဘူးဒီလိုလားဒီလိုလည်းမဟုတ်ဘူးဟိုလိုဒီလိုမဟုတ်ဘူးလားဟိုလိုဒီလိုလည်းမဟုတ်ဘူးဟိုလိုဒီလိုမဟုတ်တာကမဟုတ်ဘူးလားဆိုတော့အဲ့ဒါလည်းမဟုတ်ဘူးဆိုတော့ gain ဘာပြောမလဲဘာပြောကြမလဲ ဘာမှမပြောတော့အဲ့ဒါတောင်ရောက်တောင်မရောက်မရောက်မရောက်ဆိုအဲ့ဒါကိုပြောတာဒါကြောင့်အဇတတမင်းကြီးကဂိုင်းဆရာတွေဘာသာရေးဆရာတွေထဲမှာဒီဆရာလောက်ဒီဝါဒလောက်ကိုယုတ်ကာယနိုင်တာမရှိဘူးတဲ့အမတန်မှဖမ်းရခဲ့တယ်ဟိုတုန်းကတော့ငါးတမျိုးရှိတယ်ပြောတယ်ဖမ်းလိုက်လို့ရှင်ဘလို့မဖမ်းလို့မရဘူးချော်ချော်ထွက်သွားတာဒါတော့သူ့ကိုမေးတယ်ဒီလိုလားဆိုတော့လည်းမဟုတ်ဘူးဟိုလိုလားဆိုတော့လည်းမဟုတ်ဘူးဟိုလိုဒီလိုဟုတ်သလားဆိုတော့အဲ့လိုလည်းမဟုတ်ဟိုလိုဒီလိုမဟုတ်ဘူးလားဆိုတော့အဲ့လိုလည်းမဟုတ်ပြန်ဘူးဆိုတော့ဘယ်ဟာယူအမှန်းမသိဖြစ်တာဒါကြောင့်ငါ့ကို ခေါင်းကကင်ဖန်းဖန်းအမိကကင်ဖန်းဖန်းခါကကင်ဖန်းဖန်းအဲ့ဒီငါမမိဘူးဆိုသလိုပဲအဲ့ဒီငါနဲ့တူလို့အမရဝိခိပဝါရတဲ့သူကနော်သူ့ကိုအဲ့ဒီရှေ့ရခေါ်ကြတာကောင်းပြီဒါတော့အဲ့လောက်ပဲထားလိုက်ပေါ့နော်နောက်တစ်ခုကဦးဇင်းတို့အဲအကျယ်ဆုံးလာပြီနိဂန္ထနာတပုဒ္ဒဆိုကြည့်ပါဦးအေးသူ့ဝါဒကသိစိတ်ဝင်စားဖို့လဲကောင်းတယ်ဒီနေ့အထိလဲကျယ်ပြန့်နေတော့အိန္ဒိယမှာတထေကြီးတွေထစ်တန်းလွာဆိုတဲ့ high class တွေကိုဝယ်တာနော် အဲ့တော့သူကဘာလဲဆိုရင်နိဂန္ဓဆိုတာဂန္ဓဆိုတာအထုံးဖွဲ့အနှောင်ဖွဲ့နိကမရှိတာနာတဗုဒ္ဓကနာလာပြီတခါလာပြန်ပြီနာတရဲ့သားပြောတာသူ့ဖေကနာတသူကြတော့နာတရဲ့သားပေါ့ဒါတော့သူ့ကိုယ်ကိုသူကကိလေသာဆိုတဲ့အထုံးအဖွဲ့အနှောင်အဖွဲ့တွေလွတ်ပြီးငါမှကိလေသာဘာတန်ရုံးစင်မှနှောင်ဖွဲ့ထားတာထုံးဖွဲ့ထားတာ ချီတုပ်ထားတာမရှိဘူးဒါကြောင့်ငါမှအနှောင်ဖွဲ့မရှိသောသူသည်ဖြစ်ငါသည်အနှောင်ထွက်မရှိသောသူဖြစ်၏လို့အဲ့ဒါလိုကြုံရတဲ့သူသူ့ကိုနိကန်ထဖေကနာတာဖြစ်လို့သူကသားဖြစ်တော့နာတာဗုဒ္ဓအဲ့ဒါနဲ့ပေါင်းပြီးတော့အလုံးပေါင်းတော့နိကန်ထနာတာဗုဒ္ဓတဲ့အဲ့တော့သူကသူတို့ဒီဦးဇင်းတို့ပါဠိတော်တွေမှာဖတ်တဲ့ခါတွေမှာဘာသွားတွေ့လဲဆိုရင်သူ့နာမည်ကိုအမျိုးမျိုးနဲ့တွေ့တယ်အခုနပြောတဲ့နိကန်ထနာတာဗုဒ္ဓဆိုတာနဲ့လည်းတွေ့တယ် နောက်တစ်ခုမဟာဝီရဆိုတာနဲ့လည်းတွေ့လိမ့်မယ်နော်အဲ့ဒါမျိုးလေးလည်းရှိတယ်အဲ့တော့မဟာဝီရဆိုတာဒီလိုသူတို့ရဲ့အနောက်နိုင်ငံသူတို့အိန္ဒိယနိုင်ငံ philosophy တွေမှာကသူဒီဒသနာကြီးကိုဖော်ထုတ်နေတဲ့အတွက်ဒါတွေကိုလုံနေတဲ့ကျင့်နေတဲ့အတွက်အောင်သူဖြစ်လို့နော်ဒီကျင့်စဉ်ကြီးကိုဆုံးသွားလို့အောင်သူဖြစ်လို့အဲနိုင်သူဖြစ်တဲ့အတွက်အမတန်ရဲရဲနဲ့ very great hero ပြောတာဒါကြောင့်မဟာဝီရတဲ့သူ့ကိုခေါ်ကြတာနော် very great hero ကြီးပဲသူတို့အားဒါဒါကြောင့်သူ့နာမည်တကူကမဟာဝီရလို့လည်းခေါ်သေးတယ် ဒါကြောင့်သူ့ရဲ့ဝါရမှာသူကစောင့်စည်းခြင်း၄မျိုးရှိတယ်အဲ့ဒါလေးဖတ်ကြည့်ပါအောင်အလုံးစုံအ ကောင်းပြီအဲ့လောက်ပဲဒါနော်ဒါသူ့ဝါဒအချင်းချုပ်လေးပေါ့အဲ့တော့သူ့ဝါဒမှာဦးဇင်းတို့ဒီဘုရားကနေကောင်းတဲ့အပိုင်းလေးတွေလက်ခံထားတာရှိပါတယ်ဒါပေမဲ့လည်းပဲအဲဒီပေါ့လေဒီကြိုက်ချင်စရာပေါ့ဘာဖြစ်လို့စောင့်စည်းခြင်းရှိတာကိုတန်ရင်မဆိုတာ तू ကဒီတန်ဝရဆိုတာစောင့်စည်းတာအဲ့တော့တန်ရင်မဆိုတဲ့စောင့်စည်းမှုမှာဦးဇင်းတို့ဒီဘုရားရဲ့ဒီဗုဒ္ဓရဲ့တပည့်သားသားရင်းတွေကလည်း တပည့်သားတွေကလည်းပဲစောင့်စည်းကြရတယ်ထိမ့်သိမ့်ကြရတယ်သီလကိုသူတို့လည်းစောင့်စည်းတာပဲဒါပေမဲ့သူတို့ရဲ့စောင့်စည်းခြင်းကအတ္တဝါဒကိုအခြေခံပြီးတော့မှစောင့်စည်းတာဖြစ်တဲ့အတွက်ဒီနေ့ဒိဋ္ဌိအယူနဲ့ရှင်ပြီးတော့ယုံကြည်ခြင်းနဲ့စောင့်စည်းတာဖြစ်တဲ့အတွက်သူတို့ရဲ့အယူမကစောင့်စည်းပြင်စောင့်စည်းတော့လဲနောက်ဆုံးကြတော့တခါဒိဋ္ဌိတွေကိုပြန်ရောက်သွားတယ်နော်ဦးဇင်းတို့ထာဂရမှာဖွင့်ထားတာအောက်ကရေးထားတာရှိတဲ့နှုတ်နဲ့ဒါတော့အဲ့ဒီမှာသူတို့ကဘာလဲဆိုရင်သူတို့ရဲ့ဝါဒကဒီနေ့ခေတ်အထိအိန္ဒိယမှာရှိတယ်ဂျင်းဝါဒလို့ခေါ်တယ် နော်ဂျင်းဝါဒလို့ခေါ်တယ်အဲ့ဒါတော့သူကဘာကြောင့်မလို့ဂျင်းလို့ခေါ်လဲဆိုရင်သူကိုယ်သူကိလေသာအောင်ပြီးသားဆိုပြီးတော့မှဂျိနဆိုတဲ့သူတို့လို့ဆိုလို့ရှိရင်တော့ J I N A ဂျိနအဲ့ဒါဂျိနကိုအဲ့ဒါသူတို့ကနောက်ဒီနေ့ခေတ်ကျတော့သူတို့နည်းနည်းစလုံးလေးပြောင်းပြီးတော့ဂျိန်းလို့ခေါ်တယ်ဒါတော့ Jainism ပေါ့နော်အဲ့ဒါအဲ့တော့သူကဒီနေ့ခေတ်ကြီးအိန္ဒိယမှာရှိတယ်နှကိုင်းကွဲနေတယ်တကိုင်းကအဝဝတ်တယ်တကိုင်းကအဝတ်မဟုတ်ဘူး original ဂန်းကလူကဝတ်တယ်နည်းနည်း modern ဂန်းကမဝတ် modern ဂန်းကဝတ်တယ် original ဂန်းကမဝတ်ဘူးပေါ့ဗျာအဲ့တော့သူကသူ့ဝါဒမှာကဘာတွေရှိတယ်လဲဆိုရင်နောင်လဲလာပါလဲဦးမယ်နော်ဒီသူကအတ္တကိလမထာကျမ်းမှာပဲပြောကြပါစို့လေနော်အဲ့ဒီမှာအတ္တကိလမထာမှာသူ့ဝါဒကိုထည့်ထားတယ်ဒါတော့သူ့ဝါဒဒီအိန္ဒိယမှာရှိတဲ့တွေ့သူ့ရဲ့ပုံစံကသူ့ရဲ့မျိုးရိုးကလည်းတေးသေးတော်တော်မမှတ်နဲ့ဒီပြင်လူနွားချမွေးတဲ့သူတို့ကျွန်မျိုးကလာတာမဟုတ်ဘူးသူကမင်းမျိုးကလာတာ နော်မင်းမျိုးလာတာဖြစ်တဲ့အတွက်ကြောင့်မလို့ဗုဒ္ဓရဲ့ဝါဒနဲ့ဝါဒချင်းရောမင်းမျိုးကထွက်ပုံရောတောထွက်ပုံရောကမသိရင်အကုန်အတူတူပဲအခုပုံကိုကြည့်လေဦးစင်းဒီဝီကီပီးဒီးယားနေပြီးတော့ပြလို့ကောင်းတဲ့ပုံလေးကိုထုတ်ထားတယ်။ဘာဖြစ်လို့လဲဆိုတော့မတ်တရက်ကိုတော်ပုံဆိုရင်အဲဦးစင်းတို့ကြည့်လို့မကောင်းဘူး။ဟုတ်လား။အဲဒါကြောင့်မလို့ဦးစင်းကစောစောကဦးစင်းအင်္ဂလန်ကပြတဲ့ကနော်ဒီပြတဲ့မှာသူတို့ရှိတယ်။အိန္ဒိယ orange section မှာပေါ့နော်။အိန္ဒိယရဲ့ orange နေလောက်တဲ့ section မှာ သူ့ရဲ့ပုံကြီးရှိတယ်မတ်တရပုံဟွန်းဓာတ်ပုံနဲ့တော့ရိုက်လာတယ်ပြလို့တော့မကြိုက်သေးပါဘူးဆိုပြီးတော့ဦးဇင်းကတင်ပလင်ငွေလေးပဲအိန္ဒိရရရကောင်းပါတယ်ဆိုပြီးတော့ရှာပြီးတော့ထည့်ထားတာအခုကြည့်ဒါကိုဒီတိုင်းကြည့်မယ်ဆိုရင်ဦးဇင်းတို့ပြိဿဦးဇင်းအောက်ကစာမရေးဘူးဆိုရင်ဒါဘာထင်မလဲအာထိုင်ရှိခုမှတည်ကြတဲ့ဩဃာသတွေထားမဆိုရင်ကံကောင်းမယ်နော်ဦးဇင်းတို့ဟိုးကဟိုတနေ့ပြတ်ဆက်လို့ပဲဗာလဲဟိုးရှိတော့ဦးဇင်းတို့ငငယ်တည်းကျင်းမုံပြတ်ဆက်လို့တောသားရန်ကုန်ဘူတာကြီးရောက်တော့ဖះရောက်ပြီဆိုထိုင်ရှိခုသလိုများထိုင်ရှိမခွင့်ကံကောင်းနော် သူ့ပုံဘလောက်တူတယ်လဲဆိုတာအကုန်အတူတူပဲဟုတ်တယ်လေတင်မလီခွေလေးထိုင်ထားမှတော့သူ့ပုံကဘာမှမမြင်ရတော့အတူတူပဲလေနော်အဲ့ဒါသူ့နာမည်ကိုသူကမဟာဝီရလို့သုံးတယ်မဟာဝီရလို့သုံးတယ်အိန္ဒိယကအဲ့တော့သူ့ရဲ့တူပုံလေးတွေကိုဦးဇင်းအောက်မှာဘုသူရဖြစ်အောင်တာဝတိမှာရှိတဲ့ဆရာတော်ဥဩဘာကနေသူသူဒေသနာလုပ်ထားတဲ့ကျမ်းစာအုပ်တအုပ်ရှိတယ်သူကအဲ့ဒါဘာလို့ဆိုမစ္စည်းမဒေသမြို့ရွာများမှတမိုင်းရုပ်ကျွင်းပုံရိပ်လွှာဆိုတဲ့မှာအိန္ဒိယမှာရှိနေတဲ့ မြို့တွေရွာတွေအဲ့ဒီဒီဗုဒ္ဓဘာသာနဲ့စစ်သက်တာတွေအကုန်လုံးကိုသူထုတ်ထားတဲ့စာအုပ်ကလေးတို့တော်တော်ကောင်းပါတယ်သူ research လုပ်ရေးထားတာအဲ့ဒီဝါဒတွေကသူကဂျင်းဝါဒနဲ့ပတ်သက်ပြီးလက်ရှိလက်ရှိနေတော့အဲ့ဒါကိုကြာကြာနာနာလက်ရှိရှိတာတော့ပြောမနေနဲ့သူចောင်းပေးနာမှာကိုဂျင်းចောင်းရှိတယ်နော်သွားကြည့်မလားတော့တော်ပါပြီဗျာလို့မကြည့်ပြန်စေတော့နော်အဲ့တော့ဦးဇင်းဒီမှာဘုသူရဖြစ်အောင်နော်တင်းနဲ့သုံးလေးထိုးထားတယ်သူอืม သင်္ကန်းမပါတာတော့ဟုတ်တယ်ဦးဇင်းတို့ဗုဒ္ဓဒီစင်တုတွေမှာလည်းပဲတချို့ကသင်္ကန်းပါတဲ့ပုံကတချို့ကမပါဘူးဗျပြောင်ပြောင်ကြီးတွေထူထားတဲ့ပုံတွေရှိလို့ပြောတာနော်အဲ့ဒီသင်္ကန်းမပါဘဲနဲ့သင်္ကန်းပါတယ်လို့လို့ထူထားတော့ကြည့်လိုက်လို့ရှိရင်သူနဲ့တူနေတာဥမာချစ်တွေပေါ်နေတဲ့ပုံရှိတယ်မဟုတ်လားဦးဇင်းတို့ဘုရားစင်တုတွေမှာလေချစ်ပေါ်နေတဲ့ပုံရှိတယ်ခြေတုံးကပကန်းခက်တချို့ပုံတွေဆိုရင်သင်္ကန်းမပါတယ်လို့မျိုးပုံစုတွေရှိတယ်အတူတူပဲအဲ့ဒီပုံတွေဦးဇင်းတို့ဒီဗမာပြည်စင်တုတော်တွေမှာကိုအဲ့ဒါလို့ဆင်တာကိုပြောတာ ဒါမဲ့ဗမာပုံမှားပါတယ်သို့တော့ဒီတိုင်းကြည့်ရင်မပါသလိုဖြစ်နေတာအဲ့ဒါမျိုးอืมအဲ့ဒါအဲ့ဒါတိပါပေါ့နော်ဆိုတော့နံပါတ်1ကသူကလည်းပဲဗုဒ္ဓနေတူပုံဗုဒ္ဓကြီးတက်ကတိုင်ကပိလူမျိုးနော်တာကိယမင်းမျိုးမှမင်းသားဖြစ်သည်ယိနာသည်မဟာဝိရကိုပြောတာနော်ယိနာသည်ဝေဇီတိုင်ဝေသာလီမျိုးကတွေ့လားမင်းသားဝေသာလီမျိုးကဝေလက်ဆွေမင်းမျိုးမှမင်းသားဖြစ်သည်ကဲနှစ်ယောက်တူမနေဘူးလားပုံစံချင်း အဲနောက်တစ်ခုနံပါတ်1ဗုဒ္ဓသည်တဝမ်းခွက်နှမနဲ့လက်ထပ်ဤသားတယောက်ရာပြီးအသက်29နှစ်အရွယ်တွင်တောထွက်သည်ဂျိနာသည်တဝမ်းခွက်နှမနဲ့လက်ထပ်ဤသမီးတယောက်ရာပြီးအသက်30အရွယ်တွင်တောထွက်သည်ဟောသူလည်းမလုပ်ဘူးလားထွက်တယ်29နဲ့30ပဲကွာတာနံပါတ်3ဗုဒ္ဓသည်တောထွက်ရာတွင်ဂတိကာရမြမမင်းလှူသောသင်္ကန်းကိုဆင်မြန်းသည်ဂျိနာသည်တောထွက်ရာတွင်နိဂန္ဓဂိုင်းဝင်ဘုန်းကြီးများကဲ့သို့အဝဲမဝဲဘူးသင်္ကန်းတက်တာတယ်ဟလား အဝယ်မဝယ်ဘူးနံပါတ်၄ဗုဒ္ဓသည်တောထုပြဒုက္ခရစီရ6နှစ်ကြာကျင့်ခဲ့ဤဂျိနသည်နိကန္ထဂိုင်းဝင်တို့ဤအဟိန္ဒ non violence ပြောတာ non violence အဟိန္ဒစာသောနော်အကျင့်များကို7နှစ်ကြာကျင့်ခဲ့သည်ဂန္ဒီဘာကျင့်ကျင့်လဲမတ္တမဂန္ဒီဘာကျင့်ကျင့်လဲမတ္တမဂန္ဒီခန္ဒီတော့ဟုတ်တယ် तू အဟိန္ဒဝါဒစကလုံးသုံးတယ် သူပြတဲ့ကိုရောက်တဲ့ခါမှာသွားကြည့်အာဟိန္ဒဝါရလို့ရေးထားတယ်အိန္ဒိယရောက်ရင်တေချာကြည့်ကြနော်အာဟိန္ဒဝါရနော်အဲ့ဒီမှာစာလုံးလေးရှိလို့ပြောတာနောက်နံပါတ်5ဗုဒ္ဓသည်အာနာပါနကိုအခြေခံပြီးဝိပဿနာရှုကသစ္စာလေးပါးသိမြင်ဘုရားရှင်ဖြစ်လာ၏ဂျိနာသည်နိဂန္ဓခေါင်းဆောင်တေပြီးနောက်ထိုခေါင်းဆောင်နေရာယူကအမွေခံတဲ့အနေနဲ့ဘုရားဖြစ်၏ဗျဟုတ်လားသူကအမွေကဘုရားဟုတ်လားသူရှိမှဆရာကြီးရှိတယ်ဗုဒ္ဓသည်တပည့်များအခန္ဓာယုတ်မှပေါ့နော် ခန္ဓာဆိုတာ तू ကဟိုနာမ်ခန္ဓာမပါဘူးသူတို့ရည်ညွှန်းတာရုပ်ခန္ဓာပြောတာခန္ဓာဒီလက်သက်ကိုနဲ့ရုပ်မှတန်ရုပ်စဉ်ကိအောင်ဝိပဿနာလုံးမှနိဗ္ဗာန်ရမည်ဟုဟောဤဇိနာတိတပိမြာခန္ဓာရုပ်ခန္ဓာကိုကြီးပြောတာခန္ဓာကိုညှင်းဆဲမှကိလေသာတဏပြတ်ပြီးတန်တိဒုက္ခရမည်ဟောဤတို့ဖြင့်ဇိနာဤတပိဘုံကြီးတပိဆိုတာဘုံကြီးပေါ့နော်တပိမြာသည်ကိလေသာပြတ်အောင်ယောက်ျားတို့ဟိုးစကားမပြောတတ်တော့ဘူး ဒုံနဲ့သိမြင်စရာဤတဲ့ကဲအဲ့ဒါတော့ကျမ်းပြူဆရာကဘာပြောတယ်လဲဆိုတော့ကောင်းပြီဘုန်းကြီးတွေယောက်ျားတွေမှာတော့သူတို့ကကိလေသာကင်းစင်ကြလို့ရှိရင်ခုနပြောသလိုဒုတ်တဲ့နဲ့ညင်းဆဲညင်းဆဲဘာလုံးညာလုံးနဲ့လုပ်တယ်ဒါတော့သူတို့ရဲ့တပြည့်အမျိုးသမီးတွေကိလေသာကင်းစင်ရင်ဘယ်လိုနည်းနဲ့ကိလေသာကင်းစင်အောင်လုပ်တယ်ဆိုတာမပါဘူးတဲ့ဟာလားနတ်တွေလည်းဘယ်လိုလုပ်ကြမှန်းမသိတိလိစ္ဆာန်တွေလည်းဘယ်လိုလုပ်ကြမှန်းမသိဆိုတော့သူတို့ဝါဒကဒီတိုင်းဆိုလို့ရှိရင်တော့ဘုန်းကြီးပဲလွတ်လန်းရှိတဲ့သဘောဖြစ်နေတာအဲ့ဒါပြောတာ မစိုးဘူးဒီစာသူကတော်တော်လေးကိုသိသိဆက်အောင်ရေးထားတယ်ကောင်းပြီဗုဒ္ဓဘာသာအဲဗုဒ္ဓဘာသာဝင်များသည်ဗုဒ္ဓစင်တုကိုဗုဒ္ဓ၏လက္ခဏာတော်များနှင့်အညီထုလုပ်ကြသည်ဂျိမ်းဘာသာဝင်များသည်ဂျိနယုတ်တုကိုဗုဒ္ဓယုတ်ပွားတော်များအတိုင်းအတုယူ၍ထုလုပ်ထားသည်ဒါကြောင့်မလို့သူကဗုဒ္ဓဘာသာဘုရားလိုပဲအကုန်လုံးပုံစံတူယူထားတာနောက်နံပါတ်၈ ဗုဒ္ဓဘာသာဝင်တို့၏အထိမ့်မှတ်မှာဓမ္မစစ်ကြာတရားတော်၏အထိမ့်မှတ်အဖြစ်စစ်ကြာအဝိုင်းဘေးနားမှာအဝိုင်းပြထားတယ်။ဂျိမ်းဘာသာဝင်များသည်ဂျိနဟောကြားသောအဟိန္ဒတရားကိုအထိမ့်မှတ်အဖြစ်စစ်ကြာ၄တောင်ဂျာမန်စစ်ကြာ၄တောင်နဲ့တူတယ်။အဲ့ဒါတို့တို့စိတ်ဒါတော့ကွဲချင်ဘာတိမလဲဆိုရင်ဘက်ကိုကြည့်လိုက်။ရင်ဘက်မှာစစ်ကြာပါရင်အဲ့ဒါဂျိနဒိုရီမောမဟာဝီရအဲ့ဒါဗုဒ္ဓမဟုတ်ဘူး။နော်မတ်တက်ရိုက်နေရင်တော့လည်းရှင်းပါတယ်လေစစ်ကြာမမြင်လဲစစ်ကြာမြင်ရတာ哦။ နောက်နံပါတ်9နောက်ဗုဒ္ဓဘာသာသည်နံပါတ်1ထေရဝါဒဂိုင်းနံပါတ်2မာယာနာဂိုင်းဟုနှစ်မျိုးရှိ၏ဂျိန်းဘာသာသည်1အဝတ်မွေသောဂိုင်းနဲ့နော်အဝတ်စည်းသောဂိုင်းလို့နှစ်မျိုးရှိတယ်ဆိုတော့ဂိုင်းဗုဒ္ဓဘာသာနဲ့ဆင်မနေဘူးလားဆင်နေတယ်ဒါတော့အတွေးခေါ်လေးကျင့်စဉ်လေးတွေကလက်မတီးလေးပဲအဲ့ဒါလိုလေးတွေ อืมအဲ့ဒါတွေကဘလို့ဆက်တယ်လို့တော့မသိဘူးသူတို့မှလည်းရှိတယ်ဟုတ်တယ်ဒါကြောင့်မလို့သူတို့ကဒီဂိုင်းခွဲတွေကမြောက်ဘက်ကိုခွဲထွက်သွားတဲ့ခါမှာတယောက်နဲ့တယောက်ဒါဂိုင်းနဲ့တဂိုင်းဆက်သွယ်မှုရှိလို့ဘလို့ဆက်သွယ်တယ်တော့မသိဘူးအဲ့ဒီစစ်ကြသူတို့လည်းသုံးတယ်ဒါပေမဲ့အိန္ဒိယမှာကဂျင်းဂိုင်းကသုံးတာသူ origin ကိုပြောမယ်ဆိုတော့အဲ့ဒါသူတို့ဂျင်းတွေကပူစောမဲ့သဘောရှိတယ်နော်ဒါပေမဲ့စစ်ကြကိုသုံးတာဘယ်ခက်မှစထွင်တယ်လို့တော့မသိဘူးနော်ဒါတော့ကောင်းပြီအဲ့ဒီအောင်သားလေးကတော့ဘုသူတာပြစ်ပေါ့နော်ဒါတော့ဦးဇင်းတို့ ဒီမှာခက်ပြိုင်လေးတို့နည်းနည်းရှင်းလို့ရအောင်လို့ဒါတော့တမိုင်းလေးတွေနည်းနည်းလေးရှင်းပြီးတော့လေ့လာပြီးတော့ရှင်းလို့လေ့လာရတဲ့အခါကြလို့ရှိရင်ဦးဇင်းတို့ဗုဒ္ဓဟောကြားတဲ့အကြောင်းအရာလေးတွေပို့ပြီးတော့ထင်ရှားလာတာပေါ့အိန္ဒိယနိုင်ငံမှာဗုဒ္ဓနဲ့ဂျိန်းကဦးဇင်းတို့ဒီ BC 600အစုမှာပွင့်လာပေါ်လာကြတာဒါတော့ဒါတော့အဲ့ဒီချိန်ခါမှာပဲ BC 600အစုမှာအိန္ဒိယမှာ တိုက်နေမှာကဂေါရမဗုဒ္ဓရဲ့မဟာဝီရရဲ့ကခက်ပြိုင်ခေါ်တယ်သူတို့က အဲ့ဒါတွေမဲ့လားဆိုအရှိမနာကိုကြည့်လိုက်မယ်တရုတ်ပြည်မှာဆိုလို့ရှိရင်လည်းပဲ Confucius နဲ့လောင်စုဟုတ်လားဒီလောင်စုဟိုတန်းကသူတို့လည်းပေါ်နေပြီတရုတ်မှာပြီးတော့မှ Greek မှာလည်းပဲဗာလဲ Parmenides တဲ့ထင်တယ်နောက်ပြီးတော့ပါရှားမှာက Zoroaster အဲ့ဒါတွေက BC 6အစုမှာပေါ်တာဒါကြောင့်မလို့တချို့ကအဲ့ဒီခက်သည် BC 6အစုခက်သည်ဒီ knowledge 8ကိုရောက်ပြီဆိုပြီးတော့မှသူတို့ကပြောကြတယ်လေဦးဇင်းတို့ကလည်းဒီနေ့ခေတ်ကို knowledge 8လို့သုံးတယ်မဟုတ်လားဒါပေမဲ့ သိပ္ပံအနေနဲ့ကတော့ဟုတ်တယ် knowledge age မှန်ပေမဲ့တကယ်ဘာသာရေးဘက်ကကြည့်တဲ့အခါကျတော့ BC 6ဟာသူကတကယ် knowledge age ဖြစ်နေတာအဲ့ဒါကိုသူတို့ကပြောတာဒါတော့ကောင်းပြီမဟာဝိရတိဂျိမ်းဘာသာကိုစတင်ရတီထောင်သူမဟုတ်ဘူးတဲ့သူရှင်မှာဆရာရှိတယ်အဲ့ဒါက brush one brush one nut လို့ခေါ်တယ်နော်သူတို့ brush one nut ပေါ့နော်တီထောင်ခဲ့ခြင်းသာဖြစ်သည် brush one nut ကသူရောသူတပြည်များကိုပါအဝိုးခံပြုခဲ့ပေမဲ့တဲ့မဟာဝိရဂိုင်းကိုထောင်တဲ့အချိန်ကျတော့ အရင်ဂိုင်းဟောင်းကဝါရကိုယူပြီးတော့သူ့ဆရာအဝတ်ဝတ်တဲ့ဟာကိုသူကမြေလှန်ပြီးသူ့ခက်ကြတော့အဝတ်မတော်အဲ့ဒါကိုပြောတာထို့ပြင်တန်တရားမှလွတ်မြောက်အောင်ဒုက္ခခံရမည်ဟုဆိုကအတ္တကိလမထအကျင့်များကျင့်ရသည်လာပြီတွေ့တယ်မလားဒါကြောင့်ဦးစင်းဘာကြောင့်ဒီဟာကို သွားတယ်လဲဆိုတာဟာအကြောင်းရှိတယ်နော်သူဝါရကဗုဒ္ဓထက်အရင်စောနေလို့ပြောတာဗုဒ္ဓထက်အရင်စောတဲ့အပြင်မှာအအောင်မြင်ဆုံးဂိုင်းလို့ပြောရင်ရတယ် လူအကြိုက်အများဆုံးကိုင်းဒီနေ့ခေတ်ထိ survive ဖြစ်တော့မယ်ကြိုက်တော့မယ် low class တောင်မဟုတ် high class တွေကိုကိုယ်နေတာတထေးတွေတကြွေတွေအဲ့တော့အတ္တကိလမထာကျင့်ကိုကျင့်ရဤဒုက္ခတစ်ထောင်ကျင့်ရင်ကံဟောင်းတစ်ထောင်ကုန်ဤတဲ့အဲ့ဒါကြောင့် तू ကဒုက္ခမျိုးစုံကိုနော် different kinds of suffering ပေါ့နော်အဲ့ဒါတွေကိုခံနိုင်ရင်ခန္ဓာကိုယ်ထဲမှာရှိနေတဲ့ဝတ်ကြွေးပေါင်းတစ်ထောင်ကျွတ်တယ်တဲ့ဦးဇင်းကိုရီးယားရောက်တုန်းကတော့ကိုရီးယား ဘုရားကျောင်းတွေထဲမှာဟာဝင်ရတုံးမောက်မောက်ပြီးတော့မှရှ िख ိုးတာ तू ကဝင်ရတုံးမောက်ရှ िख ိုး10000ပြည့်ပြီဆိုလို့ရှိရင်တို့လိုတဲ့စုပြည့်တယ်လို့ယူဆတာကိုနော်တို့ကြည့်လိုက်တော့လေဦးဇင်းတို့သွားတော့ဂျွန်လာလောက်ဆိုတော့အဲ့ဒီချိန်ကအာနေဘူးလဲမိုးရလဲဆိုအရန်ချွေးတွေကိုတပြက်ပြက်ကြနေတာဇက်တိုက်ထိုးတာအဲ့ဒီကမှရေဘာပြောလဲဆိုတော့ဘာအတွေ့ရည်စူးတာလဲဆိုတော့သူသားကောလိပ်မှာအမှတ်ကောင်းကောင်းနဲ့ကောင်းကောလိပ်ကောင်းကောင်းတက်ကူကောင်းကောင်းရအောင်လို့တဲ့နော်မေကတော့ဟိုသားတော့ရမရတော့မသိအမေကတော့တိုက်ထိုးလိုက်ရတာတခါလေချွေးကိုဒီတိကြလို့ပဲ အဲ့ဒီလိုမျိုးပဲအခုလည်းပဲဂျင်းရဲ့တပည့်တွေကြတော့သူတို့ကလွယ်တာမဟုတ်ဘူးနေဘူးထဲမှာတခါတည်းမိဖို့လေးခုဖို့ပြီးတော့အပေါ်ကနေတက်တဲ့ပူတဲ့အချိန်မှာအဲ့ထက်မှာထိုင်ပြီးတော့မှခန္ဓာကိုယ်ထဲမှာအတိတ်ကပါတဲ့ကိလေသာတွေချောက်အောင်လို့တဲ့အပူခံရတယ်။အာတချို့ကျတော့စူးတွေပေါ်မှာအေးရတယ်။ဒါကြောင့်မလို့စူးတွေပေါ်မှာဓာတွေပေါ်မှာမိတွေပေါ်မှာနော်ရှောက်တယ်ဆိုတာသူတို့ခိုင်းကငါကအခြေခံရှိခဲ့ပြီးသားတယ်။အဲ့ဒါအတက်ကလေးမတာကျင့်စဉ်လာတာလေ။ နော်ဒါတွေအတ္တကိလပတာကျင့်စဉ်လာတာတချို့ယောဂကျင့်စဉ်လာတာတွေသူတို့ကဆက်ဆံမှုရှိသူတို့ဒါတော့အဲ့ဒီချိန်ကမှအဲ့ဒါကိုလူကြိုက်များတော့ပြောမယ်ဆိုလို့ရှိရင်အဲ့ဒါတွေကဒီ trend နဲ့မှလူတွေရရှိတော့အဲ့ဒီကျင့်စဉ်ကိုကျင့်မှလွတ်မြောက်ရေးလမ်းစဉ်ကိုသွားမယ်အဲ့ဒါမကျင့်မမြောက်ဘူးဆိုတာကဗုဒ္ဓပွင့်သည့်ထိစွဲနေတဲ့အတွက်ဘုရားကမြေလံရမှာဖြစ်တဲ့အတွက်ဒါတွေကိုဦးဇင်းတို့တမိုင်းမြေလံကြည့်ရတာအိန္ဒိယထဲမှာဘာတွေလွှမ်းမိုးတယ်လဲနော်ဘုရားဘလောက်ခက်လိမ့်မလဲဒါခက်တယ်လို့ပဲတွေးရမှာပဲ နော်ဒါကြောင့်အဲ့ဒါသူ့ဝါဒကလွှမ်းမိုးနေတာကိုပြောတာလူကြိုက်များပြီလူကြိုက်များနေတဲ့အတွက်ကြောင့်မလို့ဒါဟိုတုံတောင်ချွတ်လို့မလွယ်ဘူးဒါတော့ကောင်းပြီရေသည်ပိုးမွားရှိရေစစ်ပြီးမှတောက်ရသည်ရေထဲ၌ပိုးမွားရှိသည်ဖြင့်ဗဇက်ပိတ်ထားရသည်နော်လေထဲ၌ပေါ့နော်ခုနကသူတို့ဗဇက်ပိတ်တဲ့ခိုင်းနေဒါကြမ်းမကြီးတို့မဟုတ်ဘူးမြေပေါ်မှာလည်းပဲပိုးမွားရှိသည်ဖြင့်ဖနာမစီရတခါတလေသွားလို့ရှိရင်ရှေ့ရနေပြီးတော့မှတမျက်စိလေးနဲ့ဖတ်ချက်ဖတ်ချက်ဖတ်ချက်နဲ့သူတို့ရှေ့ရနေအမက်ကလေးတိမ့်သွားတာ municipal ကလည်းမထင်နဲ့သူတို့ပိုးတွေနင်းမိမှာဆိုလို့အဲ့ဒါလားသူတို့ခိုင်းသားတွေနော်ပြီးတော့မှဂိမ်းဂျိမ်းဘာသာဝင်တို့ဤအဓိကကျင့်ဝတ်မှာအခုနပြောပြီးအဟိန္ဒဝါဒသူ့အသက်ကိုမငင်းဆဲမနှိပ်စရာခြင်းဟုဆိုပေသည် မငင်းဆဲရတာမှန်တယ်ဒါပေမဲ့သူတို့ရဲ့အသက်ကိုယူတဲ့နေရာမှာဦးစွန်းတို့ရဲ့ယူသင့်ဒီထက်ကြော်ပြီးယူလို့အစွန်းထွက်သွားတာ extreme ဖြစ်သွားတာနော်အသက်မသက်တာကိုပါဏာတိပါတာကိုတားမြစ်တာဘုရားဘာသာမှာလည်းမရှိဘူးလားဒါပေမဲ့သူတို့ယူဆတာက အခုနပြောတဲ့အတိုင်းလွန်လွန်ကဲကဲရောက်သွားလို့အစွန်းထွက်တယ်လို့ခေါ်တာ extreme ဖြစ်သွားတာဒါကြောင့်မဟာဝိရအန်သူ့နာမည်ပေါ့နော်သူ့အကြောင်းနေနောက်ထပ်လည်းလာစရာရှိပါသေးတယ်ဒါတော့ဒီသူ့နာမည်အရင်ကမဟာဝိရဒါတော့မဟာဝိရသည်ဝိဇိတိုင်ဝေတာလီမြို့အနီးသူကကုံဓိကရွာသားနာတဤသားဖြစ်သောကြောင့်သူ့ကိုနာတပုတ္တလို့လည်းခေါ်တယ်နိဂန္ထဂိုင်းဝင်ဖြစ်သောကြောင့်ဂိုင်းကသူသူရဲ့အခုလက်ရှိကျင့်နေတဲ့ဂိုင်း အဲ့တော့ဂိုင်းရဲ့နာမည်ကနိဂန္ထနော်နိဂန္ထဂိုင်းဝင်ဖြစ်တဲ့အတွက်နိဂန္ထလို့လည်းအမည်ခေါ်တယ်ကိလေသာ အောင်နိုင်ရေးတရားများဟောကြားခြင်းကြောင့်သူတို့ရဲ့ဗမာလူစကလုံးနဲ့ထွက်ရင်တော့ဇိနာနော်ဦးဇင်းတို့ဖះကိုခေါ်တဲ့ဇိနာနဲ့အတူတူဒါကြောင့်သူတို့ရဲ့အတန်ထွက်နဲ့ထွက်လို့ရှိရင် international pronunciation နဲ့ထွက်တော့ J I N A ဂျီနာအဲ့ဒီစကလုံးတွေရှိတယ်ဒါတော့သူကအဲ့ဒီနာမည်နဲ့လဲကြော်ကြတယ်ဒီနေ့ခေတ်မှာ Jane လို့ထွက်တယ် Jainism လို့သုံးတယ် ဤကဲ့သို့လေးမြည်ရအာရွှေဘုံမှီဖို့အတွက်တမြည်ပဲလိုတယ်ရွှေဘုံကဘာတမြည်လဲငါမြည်ရပါဘယ်နဲ့ဘယ်နဲ့ရွှေဘုံငါမြည်ရလေးမြည်ဖြစ်နာမည်တခုပြောက်သွားငါမြည်ရပြီးရွှေဘုံကြားဥပါတယ်ဤကဲ့သို့လေးမြည်ရဂျိမ်းပါသာသည်မန္လတိုင်းဒါသူ့ရဲ့သူ့ရဲ့ပြန့်နှံ့တဲ့နေရာနော်မန္လတိုင်းပါဝါမြို့၌ဗုဒ္ဓထက်စောစွာသူကဗုဒ္ဓထက်ဘုရားထက်အရင်ကွယ်လွန်သွားတယ် သူတို့ဘာသာအရပြိဋိဘံဆန်သွားတယ်ဒါတော့သူသူ့ဘာသာဝင်လဲသူလဲဆရာကြီးလဲပြိဋိဘံဆန်အဲတည်တယ်ပြိဋိဘံဆန်တယ်ဘာပြောပြောတည်လဲတည်ရောတပည့်တွေစုယုံတဲ့ခါကြတော့ဟာတပည့်တွေသူမှန်နဲ့ငါမှန်နဲ့သူကသူဟာမှတကယ်ဒီတက်ကလို့ဆိုလို့ရှိရင်တော့အဲ Republican တွေပြောလို့ more conservative ဟာငါတို့ဝါဒမှာ more conservative လို့ပြောရင်မင်းကအတုငါတို့မှာစစ်တယ်လို့ပြောရင်ပြောရင်အဲ့မှာထားပြီးတော့ gain တွေ क्वे တာနော် gain တွေ क्वे ပြီးမှဒီနေ့ကတော့ရှိသေးတယ်ဒါကြောင့်မလို့ဒီ ဟိုထဲမှာဘုရားပြိဋိဘံဆံပြီးတဲ့နောက်ပိုင်းဂိုင်းနေမကွဲဘဲနဲ့တစီတလုံးနဲ့သွားနေတဲ့အခါမှာသူတို့ဂိုင်းသားတွေကလာမေးတာရှိတယ်အဲ့တုတ်တန်တွေတော့ထားကြတော့ဗောလေဒါတော့ကောင်းပြီသူကသူ့ရဲ့သာသနာပြည့်နှံ့ရကမန္လာတိုင်းပါဝါမြို့ပင်မှာသူကအဓိက main အခြေစိုက်တယ်နော်သူကဘုရားထက်အရင်စောပြီးတော့ကွယ်လွန်တယ်ဒါကအဲ့ဒါဦးဇင်းကဘာကြောင့်မလို့ဒီလောက်ရှည်ရှည်ဝေးဝေးတွေပြောတယ်လဲဆိုရင်စင်တူရိုးမားတွေမြောက်များစွာရှိတယ်သူလည်းပဲခက်ညံ့ညံ့မဟုတ်ဘူးအဲ့ဒီထဲမှာမှ သူစီဒီနေ့ခေတ်တူဝါဒအောင်မြင်တုံးမယ်အောင်မြင်တုံးပြီးတော့လည်းပဲအိန္ဒိယမှာလည်းအာဟိတဝါဒဆိုတာသူတို့နိုင်ငံခေါင်းဆောင်ကြီးတွေကိုနဲ့ကကိုအကျင့်သုံးတုံးပဲဒါပေမဲ့ဦးစင်တာကိုဗာပြောတာလဲဆိုရင်သူတို့ယူဆတဲ့နော် အာဟိတဝါဒနဲ့ဦးစင်တို့ဗုဒ္ဓဘာသာကျမ်းဂန်ထဲမှာပါတယ်အာဟိတဝါဒဒီမတူတတ်ဘူးဆိုတာလေးကိုတော့ကြိုဖတ်ခဲ့ပါ original teaching မှာရှိနေတဲ့သူရဲ့ authentic teaching မှာရှိနေတဲ့အာဟိတဝါဒကအစွန်းထွတ်နေတဲ့အတွက်ဘုရားက extreme နဲ့ကိုထည့်လိုက်တာ နော်အခုနပြောတယ်သူများအသက်ကိုမတတ်နေဆိုမကောင်းဘူးလားကောင်းတယ်ဒါပေမဲ့သူကပါဇက်လက်ပိတ်သွားမယ်မြေကြီးလဲပိုးရှိတယ်ရေလဲပိုးရှိတယ်ဆိုတော့ဘာမှလုပ်လို့ဖြစ်မှာမဟုတ်တော့ဘူးဒါကြောင့်မလို့မြေထဲမှာပိုးရှိလို့တာလေဟိုရေထဲမှာလဲဟိုတယ်မလို့ဆိုတောင်းတီတွေကဒီနေ့ဘယ်လိုလုပ်တောင်းသူထည့်ထုတ်မလဲရေတွေသွင်းတော့မလဲဒါအမြဲတမ်းတောင်သူတွေကပါဏာတိပါတာကျุလွန်နေတာကြီးပဲဖြစ်တော့မှာပေါ့ဒါကြောင့်မလို့သူတို့ဂျင်းဝါရာကိုအိန္ဒိယမှာ အောက်ခြေခံလူဒန်းစားလို့ခေါ်တဲ့တောင်သူလယ်သမားယာသမားမဟုတ်ကိုယ်ဘာဖြစ်လို့လဲ သူတို့ဝါဒနဲ့တောင်သူလဲဒေသမဝါဒနဲ့မကိုက်ဘူးဒါကြောင့်သူတို့ကိုးကွယ်တာကအချက်ကတထေးကြီးတွေကိုးကွယ်တာဒါကြောင့်သူတို့ကလည်းတွေ့တယ်လေဟေးတောင်သူငမွဲမင်းတို့မကိုးကွယ်လဲကိစ္စမရှိဘူးတို့ကတထေးရှိတယ်ဟောဟုတ်တယ်မဟုတ်လားဒါကြောင့်သူတို့เจ้าများပေါ့ပေါ့တန်တန်မမှန်နဲ့เจ้าကြီးတွေအေးရမှเจ้าကြီးတွေနည်းနည်းတော့เจ้าကြီးတွေမဟုတ်ဘူးအခုပြောနေတဲ့ဦးဇင်းတို့ပြောနေတဲ့ခန္ဓာနှုတ်ဆွမ်းဆိုတာသူတို့ဖျားပွဲတွေပါတယ်ရှိတဲ့အခါမှာခန္ဓာနှုတ်ဆွမ်းကြိုက်တဲ့လောက်လွေးလို့ရတယ်ဆိုတာပဲအမှန်တန်ကောင်းဆိုပဲအဲ့မှာနော်အဲ့အဲ့မှာနေတဲ့ဘုန်းကြီးတို့ကပြောပြလို့ ဒါသူတို့ဒီအင်မတန်ချမ်းသာတယ်ဘာဖြစ်လို့လဲအဲ့တထေးကြီးတွေကနေထောက်ပံ့လူဒန်းထားလို့နော်ဂိုင်းဒီလောက်ပဲထားကြစို့နော်ဒါတော့ကြံတဲ့အချိန်လေးကိုရှင်းနာကမြတ်စွာဘုရားကနေအခုဒိဋ္ဌိတို့ဒီဓမ္မတိပြမကြီးကနေလာပြီးတော့တရားနာဖို့တရားဟောဖို့တောင်းပန်တဲ့အခါမှာမြတ်စွာဘုရားကိုအဲ့ဒီဘာကြောင့်မလို့ဒီရာဇီကျိုးမြို့မှာပေါ့နော်သူတို့အခြေစိုက်တာကဒိဋ္ဌိဆရာကြီး6ယောက်ကအခြေစိုက်က ဌာနစခန်းဌာနချုပ်ကရာစီဂျုံမြို့ဖြစ်နေတာမင်္ဂလာတိုင်းဒါတော့မင်္ဂလာတိုင်းထဲမှာဆိုတော့သူရာစီဂျုံမြို့အပြင်ဘက်တွေမှာလည်းဌာနချုပ်တွေရှိမယ်ပေါ့ဒါတော့မင်္ဂလာတိုင်းကြီးတစ်ခုလုံးမှာတဲ့ရှင်ဘုရားသူတို့ဝါဒတွေကပြန့်နှံ့နေပြီးစွဲနေပြီးအခြေကျနေပြီးဒါတော့ဦးစင်းကတော့ interpretation လုပ်ကြည့်လိုက်တာကအရှင်ဘုရားပေါ်ပေါ်တော့မရဘူးနော်ဒါဒီနေ့ခေတ်ဦးစင်းတို့ American concept အရှင် it's a very challenging တိတ်လွယ်တဲ့ကိစ္စတော့မဟုတ်ဘူး တရားဟောလို့လွယ်လွယ်တော့ရမှာမဟုတ်ဘူးဒါကြောင့်မလို့ဟောဒီမကရတိုင်းမှာရှိနေတဲ့သူတွေကအရင်ပြန့်နှံ့ပြီးသားဝါဒတွေကလွှမ်းမိုးထားတဲ့အတွက်ကြောင့်မလို့ဓမ္မစစ်ကြာဘယ်သွားဟောဘာရဏတိဟောတာသွားဟိုမှာတခြားစီမကရတိုင်းမှာပွင့်တာကမကရတိုင်းမှာတရားဟောတော့ကာတိတိုင်းကဗာရဏတိကိုသွားရတယ်လေအဝေးကြီးကားစီးရင်၄နိုင်ကျော်ကျော်စီးရတယ်ဟုတ်တော့မလားအဝေးကြီးသွားရတာအခြေခံကနယ်ခံနေမကောင်းလို့ ဘာမကောင်းလဲနေကမကောင်းလို့ဆိုတာနေကနေရဲ့အတိညာဏ်တွေထဲမှာဒီပြင်ဟာတွေကအရင်နေရာယူပြီးပြီနော်သူတို့ကနောက်ထပ်ကိုမှနည်းနည်းမှကို space ကမရှိတော့ဘူးဒီပြင်အယူဝါဒတွေကအရန်ကြီးလွှမ်းမိုးပြီးတော့မှကြီးဆွဲပြီးတော့အမြင့်တွယ်နေတာဖြစ်တဲ့အတွက်သူတရားကိုနာနိုင်မဲ့သူမရှိဘူးတဲ့ဒါကြောင့်မြတ်စွာဘုရားကသူ့ရဲ့တရားဥကိုဟောဖို့အတွက်ဒီမဂရတိုင်းကနေပြီးတော့မှကာတိတိုင်းဗာရဏတိမြို့အနီးမှာရှိတဲ့မိဂရာဂုံတော်ကိုသွားရတာ ဒါကြောင့်မြတ်စွာဘုရားကအောင်နာလေးမှာခုနကပြောတဲ့ကျွတ်တဲ့တတ္တဝါတွေမကျွတ်တဲ့တတ္တဝါတွေကိုဥစ္စတွေခွဲဇဲ6ပါးနဲ့ဝဲခွဲချမ်းဝေဖန်ပြီးတော့ငါတရားဟောပါမယ်တဲ့အဟံတေတ္တာမိပေါ့နော်ငါတရားဟောပါတော့မယ်ဆိုပြီးတော့မြတ်စွာဘုရားကနော်ဓမ္ပတိပြမမင်းကြီးကိုဒီဂါထာနဲ့အမ်ပြန်ပြီးတော့အမိန့်ရှိလိုက်တယ်အဲ့ဒါလေးကိုဦးဇင်းတို့ပြိဿဖတ်ကြည့်ပါအောင်အဘာရုဒာအမတတ္တ द्वार ရေသောတဝန္တောပမုံစန္တုတိတ်တံဝိဟိန္တသင်ကြီးပါခုနံနဘာသိဓမ္မံပဏိတံမနုဇေတုဗျံမေမြန်မာလုံးဟိုသံပဲဟမ် အဲကောင်းပြီအဲ့ဒီကလေးနော်မြတ်စွာဘုရားဝန်ခံတဲ့ဂါထာပေါ့အဲ့ဒါမြတ်စွာဘုရားကပြောပြီးဟိုတန်ပြိပြမကြီးတဲ့ကျွတ်ထိုက်တဲ့သူတွေအတွက်ကျွတ်ထိုက်တဲ့သူနတ်လူပြမတတ္တဝါတို့အတွက်အမြိုက်နိဗ္ဗာန်သို့ဝင်ရမြေခင်ရှိပါတကားရောက်ကြည့်ကိုငါဘုရားအမြဲတစေပြီးတဲ့အဲ့တော့သောတာပတာရနားထောင်ကြသော နတ်လူတို့သည်ငါဖះပေါ်၌ယုံကြည်မှုတတ်တာကိုစေလွတ်ဖြစ်ပွားကြပါစေ။ကောင်းပြီမြတ်စွာဘုရားက နော်နှစ်ချက်တောင်းဆိုတယ်။ဝိဇ္ဇနုဘက်ကငါဘက်ကတော့ဖွင့်လိုက်ပြီတဲ့။ဒါတော့နံပါတ်1ဝိဇ္ဇနုဘက်ကနံပါတ်1သောတပဒါရနားထောင်ရမယ်။တရားနာရမယ်။ဘာလဲလဲ။ဟေးဘုရားကတရားနာဖို့နံပါတ်1ပြောပြီ။နံပါတ်2 ငါဟောမဲ့တရားပေါ်မှာလဲလက်ခံမှုယုံကြည်မှုတရားတရားလဲထားကြတဲ့ယုံကြည်မှုမရှိရင်ဘယ်သူတရားနာမလဲမနာဘူးလေယုံမယုံကြည်ပါဆိုမှတော့ဘာမှကိုလုပ်လို့မရဘူးဒါကြောင့်မလို့တတ်တာဒီအခရာအကြဆုံးကုသိုလ်ကောင်းမှုလုပ်တဲ့ခါမှာရှေ့ကနေတာဟုတ်တော့မလားကိုလုပ်တော့မဆိုကိုလုပ်တဲ့လုပ်ငန်းကိုယုံကြည်ခြင်းမရှိရင်ဆက်လုပ်ပါအောင်မလားမလုပ်ဘူးဘလောက်ကြီးကောင်းတဲ့တရားဖြစ်ဘလောက်ကြီးကောင်းတဲ့စကားဖြစ်ဘလောက်ကြီးကောင်းတော်တဲ့ဖရာရန်တာဖြစ်စီပြီစေ तू မလာဘူးဒါကြောင့်နာမဲ့ပုဂ္ဂိုလ်ဒီနံပါတ်1 ယုံကြည်မှုထားပါနံပါတ်1တရားနာလဲနာပါမနိုင်လဲကျွတ်ပါမလားမကျွတ်ဘူးဗျာဦးဇင်းတို့ကမှတ်တာအရေးကြီးတဲ့အချက်တစ်ချက်အဲ့ဒီမှာမှတ်တာဖယားနဲ့ပိစေကဗုဒ္ဓကလွဲရင်အကုန်လုံးတရားနာရတယ်တရားနာမှကျွတ်မှာဘသူနဲ့ဘသူကလွဲရင်လဲဟွန်းနှစ်ယောက်တည်းပဲရှိတယ်လောကမှာတရားမနာဘဲနဲ့တရားရတာဦးဇင်းတို့ပါရဲ့လားမပါဘူးဒါကြောင့်ခင်ဗျားတို့သင်္นานတက်ကြလားကျွတ်ချင်သင်္นานတက်တာပဲ ဟုတ်တယ်လေခင်ဗျားတို့ဘယ်မလဲဟိုတန်းကဒီတုတ္တမယညာဘယ်ရရမှာတော့လို့တုတ္တမယညာမရလို့ချင်းဘလို့လုပ်ပြီးတော့ဒါမှားတယ်မှန်တယ်လို့ခင်ဗျားတို့ညာနေ investigate လုပ်မလဲဘလို့လို့ analyze လုပ်မလဲဘလို့လို့ခွဲခြားမလဲကဲဒါတော့ခွဲခြားစစ်စစ်တယ်ဆိုတာခင်ဗျားတို့စိုးစိုးတုန်းကလေ့လာထားတဲ့ဒီ book knowledge ခေါ်မှာပေါ့နော် listening ဒီရှိထားရမယ်တရားနာမှုရှိရမယ်ဒါကြောင့်မြတ်စွာဘုရားကမှသူ့သာသနာမှာစတော့ကတည်းလို့ဝိဇ္ဇုတို့တတ္တဝါတွေအတွက် နှစ်ချက်ပြောတဲ့ထက်မှာတရားနာဖို့တစ်ချက်ပါတယ်အကြောင်းကလောကမှာဘုရားနဲ့ပြည့်စကားဖို့တာနှစ်ပါးနှစ်ဦးနှစ်ယောက်ပဲတရားမနာပဲကျွတ်ခွင့်ရှိတယ်ကျွတ်နိုင်တယ်ကြံတဲ့ပုဂ္ဂိုလ်ရှင်သာတိပုတ္တရာမှာစအောက်ကိုအကုန်လုံးတရားနာမှာဒါကြောင့်ရှင်သာတိပုတ္တရာပါရမီတွေဒီလောက်ဖြည့်ထားတာရှင်အတ္တသိရှိရာတရားကလေးတော့တူတူနာလဲသေးတာမဟုတ်လားအဲ့ဒါကြည်လေဒါပညာရာမှာထိတ်ဆုံးပဲဒါကြောင့်မြတ်စွာဘုရားကတရားနာကြတဲ့တရားနာမှအသိဉာဏ်ရမယ်အသိဉာဏ်ရမှ မှားမှန်ဆုံးဖြတ်နိုင်မယ်ကြင်ကြံလိုက်နာနိုင်မယ်ဒါကြောင့်မြတ်စွာဘုရားအကြောင်းတစ်ချက်ရှိတယ်တဲ့ဒါတတ္တဝါတို့သည်တရားကိုနာယူရမည်မနာလျင်မသိနိုင်ဒါကိုဆိုလိုတယ်နောက်နံပါတ်1တရားနာအဲတတ္တတရားနဲ့ပြည့်စုံရမည်နာတော်လဲဘုရားနဲ့တရားကိုမယုံကြည်ရင်တဲ့ကဲဘုရားကိုတော်၎င်းဟောကြားသူပေါ့နော် ဟောကြားတဲ့တရားကိုတော်၎င်းယုံကြည်ချက်မရှိဘူးဆိုရင်လည်းဒါကိုဖုတ်တာမှန်သိပါမလားမသိဘူးမသိဘူးအဲဒါကြောင့် ကောင်းပြီဒါတော့မြတ်စွာဘုရားကတရားဟောတော့မယ်ဆိုတော့နော်ဒီနည်းနည်းလေးရှေ့ဆက်သွားလိုက်တာပေါ့အဲအလုံးသိကြပြီးသားဖြစ်တဲ့သူဦးစင်းကဒါတော်တော့အကျယ်မချဲ့ပါဘူးတရားဟောဖို့ကြီးလိုက်တဲ့အခါမှာပထမဆုံးအာလာရနဲ့ဥဒကရည်သေးကြီးဆရာဆရာကြီးနှစ်ပါးပေါ်လာတယ်အဲဒီဆရာကြီးနှစ်ပါးက "तू ကဘာဖြစ်လို့သူ့ကိုရွေးချယ်ရတယ်လဲဆိုရင်အဲ့ဒါအရေးကြီးတယ်။အာလာရနဲ့ဥရကဆရာကြီးနှစ်ပါးဒီဒီဆရာကြီးဒီဒီသူတို့အရာပြောမယ်ဆိုရင်အဲ့ဒီခေတ်တုန်းက သူကို၌ကကိုမှဒီသူတို့ကျင့်စဉ်မှန်တယ်ရေလို့သူသွားပြီးတော့ကျင့်ကြတာလဲတကြောင်သူတို့ကို၌ကဇန်တမာဘက်ကို9ပါးနော်တယောက်ကတပါး10ပါးအထိရောက်ပြီးပြီ9ပါး10ပါးအထိရောက်ပြီဆိုတော့သူတို့ကိလေသာအားနည်းပြီနိဝရဏကိလေသာအားနည်းတွေတမာရီကောင်းပြီငါဖះတာဟောလိုက်ရရင်တော့ကျွတ်မှာပဲအဲ့ဒါကိုပြောတာကျွတ်မှာပဲဒါကြောင့်နောက်ပြီးတော့သူတို့ကဇက်အနေနဲ့ကြည့်မယ်ဆိုရင်လည်းဒါအမျိုးမြင့်ဇက်မြင့်နေဒါကြောင့်သူ့မှာသူ့ရဲ့အခြေအနေအားလုံးဟာ ဖះတာတရားဟောလိုက်ရလို့ချင်းချစ်ချင်းကျွတ်မယ်ဆိုတာကိုဖះကအဲ့ဒါကိုသိတာဒါပေမဲ့တပားကပြီးခဲ့တဲ့9ရက်ကဆုံးသွားပြီတပားကတော့ပြီးခဲ့တဲ့ညလေးကမှကတ်ဆုံးသွားပြီဒါကြောင့်မြတ်စွာဘုရားကအာတဲ့သူတို့ရဲ့အသိဉာဏ်အခွင့်အရေးဟာတကယ်လို့များငါဘုရားတရားဟူတာနားလေးရဒီနေရာမှာကိုတရားကျွတ်မှာတရားရမှာတဲ့ဒါကြောင့်ဟာသူတို့ဟာနော်သူ့အတွက်ယေရှုရှိခဲ့တဲ့အတွက်ကြောင့်လည်းပဲတရားပြန်ဟောခြင်းနဲ့ ကျေးဇူးရှိတယ်လို့တော့မဟုတ်ဘူးပေါ့နော်ဒါဒါလောကီတမန်ဘက်ကတော့တတ်တတ်စီပဲထားပါသို့တော့ဆရာကတော့လောကီဆရာအနေနဲ့တော်တာပဲလောကုတ္တရာတမန်တမုဒ္ဒဖရာဖြစ်ဖို့တာသူဆရာမဟုတ်တာဆိုတော့ပြီးတော့သူတို့ကိုယ်၌ကကိလေသာလဲအားနေတဲ့အတွက်ကြက်လိုက်ရင်ကျွတ်မှာပဲဆိုပြီးတော့အခွင့်အရေးရှိပါလေနဲ့နည်းနည်းကလေးကပ်ပြီးတော့လွဲတဲ့အတွက်ဖရာနဲ့လွဲပြီတဲ့မြတ်စွာဘုရားဖရာသာသနာကွယ်သည့်ဖရာသာသနာရှိတဲ့အတွက်မှသူတို့ဘယ်တော့မှလူပြည်ကိုပြန်မလာတော့ဘူးဘုရားမပုံမှာနေမဲ့အတွက် သူတို့အတွက်အရှုံးကြီးရှုံးလေပြီဆိုပြီးတော့မှမြတ်စွာဘုရားကညှီးတွားတော်မူတယ်တဲ့အဲ့ဒီမှာနော်မြတ်စွာဘုရားကနောက်ထပ်ကရွေးချယ်တဲ့အခါကျတော့ပင်စားဝေကေ၅ခုကို တွေ့တယ်ငါဘုရားမှာအဒီဟိုတဲ့နဲ့မှာမောင်ဟိုတဲ့နဲ့မှာဒီဒုက္ခရာစီရကျင့်တဲ့ခြင်းတော့ငါသူ့ကိုလာပြီးတော့မှဝေကြီးဝင်ငယ်ပြုစုနေတဲ့ပင်စားဝေကေ၅ခုတို့ကိုပေါ်လာတယ်အဲ့ဒါကလည်းပဲသူတို့ဒီတကယ်ကိုမှ ပညာတတ်မျိုး educated class ကနေလာတဲ့အတွက်သူတို့ရဲ့အဆင့်ကလည်းမြင့်တယ်သူတို့ကိုယ်နဲ့ကပညာတတ်အပြင် high class တွေလည်းဖြစ်တယ်လောကအဖြစ်ကကြီးဒါသူတို့ကိုရိုးရိုးမကြည့်နဲ့နော်လူဘက်ကလာရင်ဒီလူကြီးတွေကပညာတတ်ကြီးတွေဆိုတော့သူတို့ရဲ့နောက်ွယ်ကိုလည်းကြည်ထားဒါတော့မြတ်စွာဘုရားဘွဲဥတွေမှာကိုတပည့်အဖြစ်ပါတီစည်းရုံးတဲ့အခါမှာဒီကိုပါတီထဲမှာအဆက်မြင့်အဆက်မြင့်မြင့်ကိုနဲ့တွဲလုံနိုင်မဲ့လူစည်းရုံးရတာဟုတ်တယ်မဟုတ်လား ပါတီတခုထောင်မယ်ဆိုလို့ရှိရင်ကိုနဲ့တွဲလုံးမဲ့ lieutenant အဆင့်ရှိမဲ့ပုံကိုတွေကတေးတေးမောမောအဆင့်မရှိရင်ကိုနောက်ကဘယ်သူလိုက်မလဲကိုလှောက်နီးပါတော်တဲ့ပုံကိုကိုရွေးရတယ်ဒါကြောင့်ဦးဇင်းတို့ဗမာပြည်မှာစာတင်တဲ့ရင်လဲစာတင်တဲ့လေရောက်ရိတ်တိုင်းလဲရိတ်တာလေရောက်ထောင်ရင်အဲ့ဒီဆရာတော်ဟာသူ့အောက်ကနေမဲ့လက်ထောက်သည်သူ့လောက်နီးပါတော်တဲ့ပုံကိုရွေးနေရွေးနိုင်မရွေးနိုင်တက်တက်ပဲသူပြင်သွားတာပဲနော်ဒါအခုဖះကြည့်ပင်စာဝိကငါးခုဘာကြောင့်ရွေးတယ်လဲဆိုတာကို သူတို့ပါရမီကြီးပဲလည်းမကြည့်ပါနဲ့လေလောကအရာလည်းကြည့်ပါအောင်သူတို့ဟာလောကဘက်ကကြည့်ရင်အဆင့်မြင့်မြင့်နော်ပညာတတ်လူတန်းစားကလာတယ်အထက်ဒီအထက်တန်းစားလွှာကလာတယ်သူတို့ဒီသူတို့ပါရမီနဲ့သူတို့လည်းလောက်ခဲ့ပြီးပြီဒါကြောင့်အဖက်ဖက်ကပြည်စုံနေပြီဒါကြောင့်သူတို့ဒီတရားကိုရမယ်အရေးဖြစ်တယ်သူ့အတွက်လည်းပဲကျေးဇူးလည်းရှိတယ်ဒါတော့ကျေးဇူးရှိသူကိုမျက်နှာလိုက်တာတော့မဟုတ်ဘူးသို့တော့သူတို့အတွက်ဒီနေရာမှာဒါပြန်ပြီးတော့သူတို့ကလည်း ရည်ရွယ်ချက်ကကိုမှဖရာတာသူသာဖရာဖြစ်ရင်တို့တရားနာမယ်ဆိုတဲ့စိတ်နဲ့သူ့ကိုမှန်းပြီးတောထွက်လာတာမဟုတ်လားဒါကြောင့်ငါ့ကိုရည်စူးပြီးတော့တောထွက်လာတာဖို့ဖြစ်တဲ့အတွက်ငါတို့တရားဟောရမယ်ဆိုတော့တို့ကိုရွေးချယ်တာဖြစ်ပါတယ်ဒါကြောင့်ဒိဗ္ဗစိတ်ကုနဲ့ကြည့်လိုက်တော့တို့ဒီနားမှာမရှိတော့ဘူးတို့ဘယ်ရောက်သွားပြီလဲကာတိတိုင်ဗာရဏသီမြို့နာကမိဂရာုံတော်တဲ့ကိုရောက်နေတယ်ဒါကြောင့်မြတ်စွာဘုရားကအဲ့ဒီကိုသွားဖို့အတွက်မဟာဗောဓိကနေပြီးတော့အခုနကမဟာဗောဓိဆိုတာဟာ ဇပလညောင်ပင်ရဲကနေပြီးတော့ခီးစထွက်တော်ဖို့အတွက်ကြည့်တဲ့အခါမှာအထာကရာနဲ့နေစာကျမ်းကံမှာတော့နှမျိုးကွဲနေတယ်ပေါ့လေတချို့သောကျမ်းကံကတော့ဝါဆိုလပြည့်နေကြမှာတခါတည်းသွားတယ်လို့ပါတယ်ဒါပေမဲ့မာစီဆောတော်ဘုရားကြီးကတော့ဒီလောက်ဝေးတဲ့နေရာကို နော်ဒီလောက်မိုင်အများကြီးကိုသွားတာလည်းတာမန်ခြေကျင်သွားတယ်လို့မျိုးသွားတာဖြစ်တဲ့အတွက်ကြောင့်မလို့ဖြစ်နေတာကတော့တဲ့အခုနကဝါဆိုလာဇန်ဗနေရဲ့ 6ရက်နေ့ကစပြီးတရချင်းတရချင်းဖြည်းဖြည်းထွက်လာမယ်လမ်းမှာကလည်းဥပကနဲ့ဥပကကြီးတွေ့ရအောင်မဟုတ်လားဆိုတော့သူကိစ္စကြံသေးတယ်ဆိုတော့ဖြည်းဖြည်းချင်းသူကဒီလိုပတ်ထက်ထွက်ခဲ့ရမှာဖြစ်တဲ့အတွက်ဒါ10ရက်လောက်ကဟိုဝါဇိုလာဇန်6ရက်လောက်ကစထွက်တာဖြစ်မယ်ဒီခီးကိုသူ10ရက်နည်းနည်းစီမျှသွားတာဖြစ်နိုင်တယ်တဲ့ဆိုတော့ကြီးကစစ်စစ်တာဒါတော်တော်လေးကောင်းတယ်နော်ဘာဖြစ်လို့လဲဆိုတော့ခြေချင်းခီးကိုတာတာမန်ပုတ်ကိုလို့သွားမယ်ဆိုရင်ဘယ်တော့မှတရထဲနဲ့မရောက်နိုင်ဘူးဒီလောက်အဝေးကြီးကိုရှေးဖုရားတွေကတကုန်းနဲ့သွားတယ်ဦးဇင်းတို့ဖုရားက ခြေချင်းကြွတာဒါကြောင့်ခြေချင်းကြွတာနဲ့တူအောင်စဉ်းစားမယ်ဆိုရင်တော့မာစီဆော်ရိစဉ်းစားတဲ့တွေးခေါ်နီးကပို့ပြီးတော့ယုတ်တိရှိတယ်နော်ဒါကြောင့်မနေ့ဖြန်ကဆရာတော်ဦးဇောတာအတန်ဝင်တဲ့အတွက်သူတင်နန်းမပြနိုင်ဦးစင်းမဲ့ဒီတင်နန်းကိုပြန်ပြီးတော့ substitute လုပ်ပါမယ်နော်ဒါတော့မနေ့ဖြန်ကြမှာပဲဦးစင်းတို့ဒီဥပကာကြီးနဲ့တွေ့တဲ့အကြောင်းကနေကျန်တဲ့ဘက်ကိုဆက်သွားပါမယ်ဒီနေ့ညတော့ကင်9နာရီထိုးပြီးဒီလောက်ပဲနော်